တတိထားမှုအားစိုက်မှုနဲ့တဲ့အတွက်ကြောင့်လည်းပဲဒီအတွက်ကြောင့်လည်းတတိကအာယုန်တခုမှစိုက်မဝင်ဘူးမဝင်တဲ့အတွက်ကြောင့်မလို့ကိုကကြံတဲ့အာယုန်တွေကိုဖျောက်နော်အာယုန်တွေဖျောက်ပြီးကကြမှာစူးစိုက်ပြီးထားမှတတိဆိုတာလဲသူကအာယုန်ပေါ်မှာကတ်တာဒါတော့တတိတကယ်လို့ဝင်လာပြီတတိဟာ သူ့အလုပ်ဘာလုပ်တယ်လဲဆိုရင်တဲ့သူကြည့်နေတဲ့အာယုန်သူစိုက်ထားတဲ့အာယုန်ဒီမပြောက်အောင် တနည်းပိုချင်ရှားအောင် ပုံဖော်ပေးခြင်း လုပ်ငန်းကို तू လုပ်ပေးတယ်ဦးဇုံတို့က observer ပေါ့နော်ကြည့်ရှုသူရဲ့စိတ်ထဲမှာ observer စိတ်ထဲမှာမျက်လုံးထဲမှာအာယုံထဲမှာပို့ပြီးတော့မြင်အောင်တတိကနေပြီးတော့ရှေ့မှာကွယ်နေသော ဖုံးနေသောပိတ်ဆို့နေသောအရာတွေကို तू ကဖယ်ရှင်းပေးတယ်ဖယ်ရှင်းတယ်လို့ပြောရမှာပေါ့တတိကစက်ရင်အာယုံပေါ်မယ်တခုခုအာယုံဝင်သွားရင်တတိပျောက်ပြီအာယုံပျောက်ပြီဒါတော့အာယုံကိုမပြောင်းစိုက်ထားမှ object ကရှင်းနေမှာ အဲ့တော့တတိကလေးကစိုက်ပြီးတော့ထားရင်စာဖို့ဆိုရင်လဲစာမျိုးလုံးထဲမှာမျက်နှာစာမျက်နှာတွေပေါ်နေတာဟုတ်တယ်မလားငါဘယ်နားမှာစာမျက်နှာဘာလေးရှိတယ်အဲ့လောက်ထိဆွဲတာနော်တတိကောင်းတဲ့လူများဦးဇင်းတခါတော့ကထူးထူးဆန်းဆရာတို့ဒီလန်နနာဟိုးကရဒူစီတီကစေယုံတင်ထားတဲ့အချိန်မှာခေါင်းကြီးခွဲပြီးပြီခွဲပြီးတော့စာအုပ်ဖတ်ရှင်တယ်တဲ့ तू က ဒီဟောသူဖတ်ရှင်တဲ့စာအုပ်ကဦးဇင်းကဘယ်နှမှာထားမှမသိဘူးမသိတာနဲ့ library ရဲ့စာအုပ်တွေအများကြီးဆိုတော့အဲ့ဒါဆိုလို့ရှိရင်တဲ့ဓမ္မစစ်ကြာစာအုပ်ယူခဲ့တယ်ဦးဇင်းတို့အခုအာဟုတ်တယ်ဒီဓမ္မစစ်ကြာတင်ထားပါတော့နော်အဲ့စာအုပ်ယူခဲ့စားနဲ့ငါဘယ်နာကစာမျက်နှာမှာဘာလေးငါပြန်ကြည့်ကျင်သေးတယ်တဲ့ဆေးဥမာမှာနေတာနည်းနည်းအားလို့ပေါ့အဲ့ဒါနဲ့ဆရာတော်ကစာမျက်နှာတွေတောင်မှတ်ပြောတာဟုတ်ရှင်မဟုတ်မှာပါဗောဒါကြီးလည်းခွဲထားပြီးပြီ အဲ့ဒါနဲ့ကြောင်းရောက်တော့ library ထဲသွားရှာသူကင်နေကြစာအုပ်လေးရှိတယ်အဲ့ဒီစာမျက်နှာကိုသွားကြည့်တော့အဟုတ်ရှိတယ်သူတို့မြတ်ဓာတ်ပုံရိုက်ပြီးတော့အထက်ထက်ထားလိုက်လားအောင်းမိတယ်စာတွေမှတ်မိတာစာမျက်နှာတွေပြောတာဦးဇင်းကဒီလောက်ကြည့်တော့ကြွားလွန်းနေထင်တာပဲလို့အောင်းမိတာပေါ့လို့သူပြောတော့ကအဟုတ်ပြရတာဒါကြောင့်တတိကောင်းတဲ့ပုံကိုယ်တွေပေါ့ညီမညာလည်းကောင်းတတိလည်းကောင်းတဲ့ပုံကိုယ်တွေကြတော့နော်အဲ့ဒီလိုမျိုးပြောနိုင်တယ်ဒါပေမဲ့အုံနောက်ခွဲပြီးနောက်တစ်နှစ်ဦးဇင်းတို့ဗမာပြည်ပြန်တယ် နော်အော်မဟုတ်ဘူးမရောလို့နော်ပထမစတုပ်ဖြစ်သေးတယ်နော်ပါရှယ်စတုပ်ဖြစ်ပြီးတော့နောက်တစ်နှစ်မှာဦးဇုံတို့ဗမာပြည်ပြန်ပြန်ပြီးတော့အဲ့ဒီစတုပ်ဒဏ်ရှိပြီးပြီရှိတော့ဒီမှာစကားတွေရှိတယ်တဲ့အုံနောက်မှာနော်စကားတွေရှိတဲ့အတွက်ကြောင့်မလို့သူ့ရဲ့ဆဲလေးတွေသေသွားပြီဓာတ်ဆဲလေးတွေဖြစ်တဲ့အတွက်သေပြီးသားဆဲကပြန်ပြီးတော့ဘေးနားကနေဘာကပြန်ပြီးတော့ကုလို့မရသေးဘူးဒါတော့ဒီဆဲတွေအလုံးမလုံးဘူးသေသွားတဲ့ဆဲတွေကဒါကြောင့်မလို့သူမေ့လိုက်မယ်ဘာညာပြောတယ်ဒါတော့တော်တော် အမှတ်ဉာဏ်တော်တော်ကောင်းတဲ့ဆရာတော်ဟာအခုဒီ brain dead တွေတချို့ဆဲတွေသေတဲ့အခါကျတော့ခုနသင်္นานကိုရီးယားမှာသင်္นานပြီးတော့အဘိဓမ္မာတွေဆိုဟောတော့ကဆိုတော်တော်တော်နဲ့ပြောချသွားတာအကုန်လုံးအင်္ဂလိပ်လိုပြောဗမာလိုပြောသူနဲ့သူရှင်းကျင်တဲ့နေရာကွတ်တိကွတ်တိဝင်အောင်ပြောသွားဟောကြတော့ခေါင်းကဗဇက်ကပြောခြင်းပြီးဗဇက်ကမထွက်တော့လှုပ်ဖြစ်တယ်ဟာဟွာဟွာဟွာဟွာနဲ့ဗမာဆိုတော့လက်ကတော့ခောက်တယ်ဗာလဲဆိုတော့ပြောခြင်းတယ်တိနေတယ်မျိုးလုံးတော့မမြင်တယ်ဗဇက်ကမထွက်ဘူး ဒါကြောင့်တခါတလေမှစိတ်ထောင်းရင်ကိုကြည်လို့ပြောတာရှိတယ်မဟုတ်လားကိုထောင်းတယ်လဲစိတ်ကြည်တယ်တွေ့လားဝိဇ္ဇနုရဲ့စိတ်ရဲ့တရားတဲ့နှလုံးတို့ brain တို့တခုခုချွေယွန်းကြည့်ပါလားလို့စိတ်က mind ကဒီပေါ်မှာ base လုပ်ပြီးတည်ထားတာအဘိဓမ္မာလို့ဆိုရင်နှလုံးမှာနော်သိပ္ပံဆရာတဲ့ brain မှာနှစ်ခုလုံးအတူတူပထဝီဓာတ်ကြီးပဲနှလုံးလည်းပထဝီဓာတ် brain လည်းပထဝီဓာတ်ဝိဇ္ဇနုတော့တွဲပြီးအလုပ်လုပ်တယ်လို့ပဲပြောလိုက်ရှင်တယ်ဟုတ်လားပိုကောင်းတယ်အဲ့ဒါပထဝီဓာတ်ကြီးပဲ ဒုဒတ်20ထဲမှာနှလုံးလက်ပထဝီဗရိန်းလက်ပထဝီပဲသူတို့ဗရိန်းမှာပဲထိထိနှလုံးမှာပဲထိထိတခုခုတနေရာရာမှာထိပြီဆိုရင် စိတ်မှာအခုနပြောသလိုမေ့တာယော့တာတွေဘာဖြစ်တယ်ဖြစ်သွားတာပဲနော်စိတ်ထောင်းရင်လည်းကိုကြည်သလိုကိုမကောင်းရင်လည်းစိတ်တွေလွန့်သွားတာပဲမေ့တာတွေဗရိန်းတွေဖြစ်တာပဲနော်ဒါတွေထားပါတော့ပြောချင်တာကဥပဇုံတော့တာမန်ပုံကိုယ်တွေမှာဒီ ကျမ်းမာရေးကောင်းတယ်လို့ဆိုသည့်တန်အောင်မိမိရဲ့စိတ်ကပျော့ပျော့ကလေးပေါ့ပေါ့ကလေးနဲ့ထားရင်အာယုံပေါ်မှာမစွဲဘူးမစွဲတော့စိတ်ကိုစိုက်ထားပေးမှဘာဖြစ်သွားလဲအာယုံကိုကတ်သွားတယ်အဲတတိကောင်းတဲ့ပုဂ္ဂိုလ်များကြတော့မိမိကြည့်နေတဲ့အဲတတိရှိနေရင်ကြည့်နေတဲ့ object ကပိုကြည့်တယ်ဒါကြောင့်တတိဘာလုပ်ပေးတယ်လဲမေးရင်တတိရဲ့ function ဒီ object ကိုပိုပြီးထင်ရှားအောင်ပုံဖော်ပေးတယ် ဒီစကားကိုရောဆရာတို့ရက်သုံးတယ်နော်တတိသည်အာယုံကိုပုံဖော်ပေးတဲ့သဘောရှိတယ်ဒါတော့ဦးဇင်းတို့စာမှာရှိတာကအသံမောတာဆိုတာမမေ့မလျော့အောင်သူလုပ်ပေးတယ်ပျောက်ကွယ်မသွားအောင်သူလုပ်ပေးတယ်လို့ဆိုတယ်ပျောက်မသွားအောင်လုပ်ပေးတယ်ဆိုတာပြန်ဖြောက်လိုက်ရင်တော့ပိုထင်ရှားအောင်လုပ်ပေးတယ်လို့ပြောတာပဲနော်ဒါကြောင့်တတိဘာလုပ်ပေးတယ်လဲဆိုရင်မိမိစိုက်နေသောအာယုံတစ်ခုအပေါ်မှာပို့ပြီးတော့ထင်ရှားအောင်ပျောက်မသွားအောင်သူလုပ်ပေးတယ်ကောင်းပြီနံပါတ်3က တတိကအာယုံတတိကောင်းလို့အာယုံကထင်ရှားထင်နေရှားရှားတွေ့ပြီဆိုရင် စိတ်ထဲမှာဘာတတိဘာကိုသွားသိတယ်လဲဆိုတော့အာယုံကို ထို့ကြောင့်ယောဂီတို့ဉာဏ်မှာယူပြီးယူဆဲအာယုံများကို မပြောက်အောင်စောင့်ရှောက်ထားတတ်သောတရားဟုထင်လာတယ်။အဲ့တော့စိတ်ထဲမှာထင်တာတတိကဘာလုပ်တယ်လဲဆိုရင်အော်ငါတို့အာယုံလက်တစ်ခု attention ပေးရင်အဲ့ဒီအာယုံလေးငါတို့စိတ်ထဲကပျောက်မသွားအောင်လှုပ်ထားတာတတိပဲ။ အဲ့ဒီအသိဝင်လာတယ်တဲ့နော်ပစ္စုပ္ပန်ဆိုတာအာယုန်နဲ့မှပေါ်လာတာအော်တတိရှိတဲ့ပုဂ္ဂိုလ်သည် အာယုန်တစ်ခုကိုထင်ထင်ရှားရှားတွေ့မယ်ဒါတတိရလုပ်ပေးတာတွေ့တဲ့တွေ့ကြောင့်မလို့တတိရှိလို့ရှိရင်မိမိယူထားတဲ့အာယုံ object ကလေးဟာပျောက်မသွားအောင်စောင့်ထားတဲ့တရားကိုတတိလို့ခေါ်ပါလားဒါကြောင့်မလို့တတိကိုဥပမာပေးတဲ့ခါကျတော့ gate မှာစောင့်တဲ့ gate စောင့်တဲ့ဥပမာပေးတယ်တကားမှာစောင့်တဲ့တကားစောင့်တဲ့ဥပမာအဲ့ဒါကြောင့်ပေးတာ တတိသည်ကင်းသမားနဲ့တူတယ်တဲ့ကင်းသမားတစ်ချက်မှားကြည့်လိုက်ပါတစ်ချက်မေ့ကြည့်လိုက်ပါလားလို့ကြံတာတွေအကုန်လုံးဒုက္ခမရောက်ဘူးလားရောက်တယ်ဒါတော့တရားထုတ်တဲ့ပုဂ္ဂိုလ်လည်းပဲတတိကလေးတစ်ချက်လွတ်ကြည့်လိုက်ကြံတာတွေအကုန်လုံးကသွားရောက်ဒါတော့ကြံတဲ့ဟာတွေအကုန်လုံးသူ့အနေနဲ့သူမှန်မှန်ကန်ကန်အလုံးလုံးနေအောင်ဘသူနဲ့ထိန်းထားလို့တတိနဲ့ထိန်းရတယ်ကြံတာတွေကတော့များလို့ရှင်တခါလေကျတော့များလို့လို့ပြဿနာဖြစ်တာတွေရှိတယ်ဒါပေမဲ့တတိများတယ်ဆိုတာမရှိဘူး တတိ over ဖြစ်သွားတယ်ဆိုတာမရှိဘူးနော်အဲ့တော့တတိမှာ unlimited ထားနေရတယ်တတိမှာ limit မရှိဘူးကြံတဲ့ပညာဝိရိယတမာတိဒါတွေကသူ့မှာ limit ရှိတယ်နော်ဒါပေမဲ့တတိကြတော့ unlimited ဖြစ်ကိုဖြစ်ရမယ်တတိကများလေ ကောင်းလေနော်ကြံတာတွေကတော့သူ balance ရှိရတယ်ဝိရိယနဲ့တမာတိညီမျှအောင်ထားရတယ်တတ္ထာနဲ့ပညာချင်းခွေရှာညီအောင်ညှိရတယ် ဒါပေမဲ့တတိကတော့ညှိစရာမရှိဘူးတဲ့အမြဲတမ်းများလေကောင်းလေသူကများလေလေကျန်တဲ့ဟာတွေပို့ပြီးတော့ function ပို့ကောင်းလေလေပဲမြန်မြန်လုံနေလေအဲ့ဒါကြောင့်တတိသည်အရာခတ်သိမ်းကို ပုံဖော်ပေးတယ်အာယုန်တွေပြောင်းမသွားအောင်စောင့်ရှောက်ပေးတယ်ဒါကြောင့်ကောင်းပြီတတိဒါလောက်အရေးကြီးရင်ဒီလိုတော့တတိရှိအောင်ဘာထားမလဲဘာကိုဘာရှိဖို့လိုတယ်လဲဆိုတော့နံပါတ်၄တင်ညာကောင်းဖို့လိုတယ် တတိကောင်းဖို့ဘာလို့လဲဆိုရင်အဲ့ဒါသူ့ရဲ့အနည်းဆုံးသောအကြောင်းပဲဟုတ်တယ်လေစဉ်းစားကြည့်မိမိတို့ကအရာတစ်ခုကိုအမြဲတမ်းတတိရှိကျင်တယ်ဆိုရင်ဦးဇုံတို့လုပ်ငန်းတစ်ခုပေါ်မှာမမေ့အောင်အမျိုးမျိုးအကြောင်းတွေအမျိုးမျိုးတွေထဟိုတည်းမလုပ်ထားဘူးလားမှတ်ထားရတယ်လေသူနဲ့နီးကပ်တဲ့အကြောင်းအရာတွေလည်းမှတ်ရတယ်အခုဆိုလို့ရှိရင်အခုပါလဲဖုန်းတွေထဲမှာကလန်ဒါတွေရှိတယ်ပါလဲအချိန်တန်တော့သူကဘာလုပ်ရလဲတိတ်တိတ်တိတ်နေမလုပ်ဘူးလား ဆေးတောက်တယ်ဆေးတောက်တယ်အဲ့မှာလည်းနိုင်လေးတွေမထားဘူးလားအချိန်တိုင်းကလင်းကလင်းနဲ့ဒါတက်တိပြေးတာမဟုတ်လားလို့ကိုလုံးရမယ်လုံကမမေ့အောင်လို့ပတ်သက်ရပတ်သက်ကြောင်းတွေမှာနိုင်ဆိုလဲခြာထားရတယ်ဆေးတောက်တဲ့အချိန်လဲနှိုးစီတွေခြာထားရတယ်ကလန်ဒါထဲမှာသူ့ရဲ့လုံးဆရာတွေလည်းပဲဒီနေ့ဘာလုံးဆရာရှိတယ်ဟောခြာထားရတယ်ဟုတ်တယ်မဟုတ်လားဒါတတိမြဲဖို့အတွက်အကြောင်းအရာလေးတွေပဲမင်းမဆိုလို့ဒါလေးလောက်ထားတာစားလေးတွေတို့မထားဘူးလားလို့အဲ့ဒါတတိပေါ်အောင်လို့လုပ်ပေးရတာ ဒါကြောင့်မလို့တတိကောင်းအောင်ဘာလို့ရလဲဆိုအမှတ်တင်ညာကောင်းရတယ်ဒါတော့အမှတ်တင်ညာကောင်းတဲ့ပုံခဏခဏမှတ်ပံများတော့အဲ့ဒီမှတ်တဲ့ဟာကနောက်ပိုင်းကျလို့ရှိရင် စိတ်ထဲမှာကြောင်းကြစိုက်เสียတိတ်မလို့တော့ဘူးသူဘာသာသူအချိန်တန်ရင်ပေါ်လာတယ်အဲ့တော့ဦးဇင်းတို့တရားမှတ်တဲ့ပုံကများလဲအခုထားပါတော့အာနာပါနသမထလိုပဲမှတ်မှတ်ဝိပဿနာလိုပဲမှတ်မှတ်ဒီထွက်လေဝင်လေဆိုတော့ဟောဒီနမိတ်ကလေးကိုစိတ်ကနေစိုက်ပြီးတော့မထားဘူးလား စိတ်ထားရတယ်ဒါတော့ပထမဘက်မှာတော့ပြေးလိုက်ထွက်လိုက်ဝင်လိုက်တခါတည်းဟာပြန်မှတ်လိုက်စိတ်ကထွက်သွားလိုက်ပြန်မှတ်လိုက်စိတ်ကထွက်သွားအဲ့ဒီကိုတခါတည်းဝိရိယနဲ့တခါတည်းဟို site ဟိုတွန်းထားလိုက်ပေါ့နော်နောက်ကတည်း push ပေးတယ်ဒီမှာမှတ်ဒီမှာနေဒီမှာနေစိတ်ကိုကတ်ထားရတယ်အဲ့ဒီလိုနေရင်ကနေအတင်းထားပြန်မှတ်အတင်းထားပြန်မှတ်ထွက်လုံလေးကိုမှတ်စိတ်ထက်မှမမြအောင်မှတ်မှားရင်မှားရင်ကနေဟာဒီလိုပဲကြားလာတဲ့အခါကျတော့တော်တော်ကြီးမှတ်လို့အရှင်ရပြီ နော်ဖောင်းတပိန်နဲ့မှတ်မှတ်ထွေးလဝင်လေးပဲမှတ်မှတ်နော်ငယ်ရီကိုပဲမှတ်မှတ်ပူရာအိဒါမှတ်မှတ်တင်းတာရော့တာမှတ်မှတ်ကြိုက်တာမှတ်မိမိမှတ်နေတဲ့အာယုံလေးကိုကြာကြာကလေးအဲ့ဒါမှတ်နေတယ်မှတ်နေတယ်မှတ်နေတယ်ဆိုတော့စိတ်ကိုတွန်းပို့ပါများလာတဲ့ခါကျတော့စိတ်ကအဲ့ဒီမှာကြာတာဟောငါဒီမှာနေရမှာပါလားဆိုတော့အတိကလေးဝင်မလာဘူးလားဝင်လာတယ်ဝင်လာတဲ့ခါကျတော့ तू လှုပ်လိုက်တာနဲ့ထွေးလဝင်လေးလှုပ်လိုက်တာနဲ့မှတ်ပြီးသားနော်အာလမ်းလျှောက်အဲ သတိပဋ္ဌာန်မှတ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်လည်းပဲတခါတည်းဈဉ္ညာလျှောက်လက်မှတ်မယ်ဆိုတာထားလိုက်တာနဲ့အတိလက်ကပ်ပြီးသားနော်လှုပ်လိုက်တာနဲ့အတိကပ်ပြီးသားဒီလိုလေးသွားရတယ်သွားတဲ့အခါကျတော့ပထမပိုင်းမှာဘာပဲလှုပ်လို့မိမိမှတ်တဲ့နေရာကိုစိတ်ကနေပို့မပေးရဘူးလားပို့ပေးရတယ်အေးအဲ့ပို့တဲ့အချိန်ကတင်ညာပဲအဲ့ဒါတင်ညာပဲလမ်းလျှောက်တယ်လျှောက်တဲ့အချိန်ကမှ6ရောက်ကိုစိတ်ကပို့တယ် နော်ထိုင်းတဲ့ချင်းထိုင်းတဲ့ချင်းဆိုထုတ်လို့ဝင်လေသုံးမဖောင်းတဲ့ပင်နဲ့မှတ်တယ်အဲ့ဒီမှတ်မဲ့နေရာစိတ်ကိုပို့ပို့ပြီးတော့မှဓမ္မမှတ်ဒီမှမှတ်ဆိုတော့မှတ်နေတာမှတ်တယ်ဆိုတာဟုတ်တယ်လေတင်ညာပဲဟုတ်တယ်မလားလို့ဒါဒါလုံနေတယ်ဒါလုံနေတယ်မှတ်ရင်မှတ်ရင်ကနေပြီးတော့ပညာကိုတဖြည်းဖြည်းကြောလာတာထိုင်လိုက်ချင်းချင်းဘာမှဒီတမ်းမမြင်ဘူးယုံနာဖြစ်ဖြစ်တမ်းမမြင်ဘူးစိတ်ကိုနှူးနှပ်ပြီးတော့ဒါဆူနေရတော့ကိုတော်တော်ဆူရတာဒါတော့ပထမပိုင်းမှာ အဲ့ဓာတွေကိုပရမတ်တကယ်အစစ်ယုံနာဖြစ်ဖြစ်ကိုသိအောင်ဟာတင်ညာကစတင်ညာကောင်းတဲ့ခါကျတတိဖြစ်လာတတိမြဲရတာမြဲတာကနေပြီးတော့မှတတိမြဲပြီဆိုလို့ရှိရင်တတိမြဲရပထမဟလားပထမဆုံးအဆင့်ကတတိမြဲတဲ့အဆင့်အဲ့ဒီကနေတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းသူကသွားတာအဲ့ဒီကနေပြီးတော့အကြောင်းကျိုးလေးသိယုံနံကွယ်အကြောင်းကျိုးလေးသိအဲ့ဒီကမှဖြစ်ဖြစ်ကိုတစ်ဖြည်းဖြည်းနေတခါတည်းအနေစာဒုက္ခအနတ္တမြင်အဲ့ဒီလိုလေးသွားတယ်သွားတဲ့ခါကျတော့တတိကလေးက object မှာကတ်အောင်မိမိမှတ်တဲ့ဟာလေးကို ခဏခဏအဲ့ဒီကိုပို့ပေးရအဲ့ဒီပို့ပေးနေတာမှတ်နေတာဒီတင်ညာအဆင့်အဲ့ဒီကမှတဖြည်းဖြည်းနဲ့ကြာလာတဲ့ခါကျတော့တွန်းအားတိတ်မပါတော့လဲတတိ automatic လှုပ်ပြီးသားလှုပ်တာနဲ့ရောက်ပြီးသားထွေလေဝင်လေလှုပ်လိုက်တာနဲ့မှတ်ပြီးသားအဲ့ဒါလိုဖြစ်လာတာအဲ့ဒီချိန်ကျတော့ထိုင်လက်တတိသွားရင်လက်တတိစားရင်လက်တတိထိုင်လက်တတိအကုန်လုံးတတိကပါမသွားဘူးလားပါသွားပြီအဲ့ဒီခါကျတော့တတိကသူ့ဘာသာသူလိမ့်သွားပြီအဲ့ဒီမလိမ့်သေးခင်မှာတတိမြဲအောင်ကြတော့ စစ်ကိုတဲပြီးတော့တမင်္ဂလာစစ်ကိုမပို့အောင်လားအဲ့ဒီအဆင့်အဲ့ဒီအဆင့်ကိုပြောတာအဲ့ဒီတင်းထားတဲ့အချိန်လေးကိုတင်ညာလိုပဲပြောလိုက်ကြစို့လွယ်လွယ်နော်ဘာဖြစ်လို့လဲဆိုလို့ရှိရင်မိမိကမရောက်ရအောင်ကစိတ်ကိုပြေးနေတဲ့စိတ်ကိုယုံနေတဲ့စိတ်ကိုမင်းဒီမှာနေလို့အတင်းပို့ပြီးဒီမှာအမှတ်ခိုင်းနေရတဲ့အချိန်ကဒါဒီမှာတတိထားခိုင်းနေတာမင်းဒီမှာပဲမှတ်နေဒီမှာပဲသိနေဒီမှာပဲကြည်နေမှတ်နေကြည်နေသိနေဆိုအတင်းပို့တဲ့အချိန်ဒီတင်ညာပဲပို့ပါများလောက်ပါများလို့ရှုပါများလို့ ဒါလေးနဲ့ယင်ပါသွားပြီးတိလာပြီးဆိုတဲ့ကတဖြည်းဖြည်းတဖြည်းဖြည်းနဲ့တတိကိုတွန်းတဲ့အားဟာနော်တွန်းတဲ့အားတိတ်မလို့သူ့ဘာသာသူလှုပ်လိုက်တာနဲ့ရောက်ပြီးသားကပ်ပြီးသားဖြစ်သွားတယ်အဲ့ဒါတတိဆအလုံးလုံးပြီတတိဆအလုံးလုံးပြီဒါတော့ဗြဟ္မာပိုင်းလှုပ်တဲ့အချိန်ကမှတတိယဒါလောက်မကောင်းဘူးမကောင်းတဲ့အတွက်ဘာလို့နာနာလုံးပြလဲဆိုများများမှတ်ပေးရတယ်များများစိတ်ဆိုင်ပေးရတယ်အဲ့ဒီအချိန်တွေမှာတွေ့နေတဲ့အာယုန်တွေအရာအခက်သိမ့်သည်အကုန်လုံးပြည့်ညက်တည်ပဲ ထွေလေဝင်လေကြည့်လဲထွတ်တဲ့ဝင်တဲ့လေပရမတ်ကြီးလေကိုပညာကြီးကိုပဲမြင်တော့မယ်ပရမတ်မရောက်သေးဘူးဖောင်းတဲ့ပိန်နဲ့ရှုရှုထွေလေဝင်လေရှုရှုဖောင်းတဲ့ပိန်နဲ့တမလည်းဗိုက်ကြီးတင်းတာကြီးပဲစိတ်ထဲမပေါ်ဘူးလားလို့ဖောင်းတဲ့ပိန်နဲ့တချို့အဲ့တင်းနဲ့ဆုပ်တဲ့ရှော့တာတော့ဘာမှမမြင်ဘူးထွေလေဝင်လေတမလည်းကိုယ့်အသက်တာရှုနေတာထွေလေဝင်လေအောင်နဲ့ပေါ်လာဆိုတော့မပေါ်သေးဘူးပေါ်ခဲ့ပြီဆိုရင်လဲလေကြီးတိုးတာပဲလေရဲ့တရံကြီးပဲအာယုန်နဲ့မှမြင်ပြီးတော့နေတဲ့တွေ့တာပညာကြီးပဲရှိသေးတယ် အဲ့ဒီကမှတဖြည်းဖြည်းတဖြည်းဖြည်းနဲ့မှတ်ရင်းကနေတတိနဲ့စိတ်တွေကအဲ့ဒီမှာနေပြီးကတ်သွားပြီးကြာပြီးဆိုတဲ့ခါကျတော့ယင်ပါလာပြီယင်ပါလာတဲ့ကတတိကအဲ့ဒီမှာအနေများလာပြီအနေများလာတော့အဲ့ဒါကို तू ကအော်ဒါပါလားဆိုပြီးတော့မှတတိကလေးကရှုရမယ်အာယုံလေးကိုကြာကြာနေပြီးတော့မင်းဒီမှာပဲနေဆိုပြီးတော့ तू ကထွက်လဝင်လေးဖောင်းတဲ့ပင်ကိုပုံပြီးတော့ထင်ရှားအောင်မြင်လာတာတတိကောင်းလေးလေးပို့ပြီးတော့မြင်လေးလေးပဲအဲ့ဒါကြောင့်ပြောတာ နံပါတ်2ကအဲ့ဒါကို ပြောတာပျောက်ကွယ်မသွားအာယုံကိုပျောက်ကွယ်မသွားအောင်အောင်းမေ့ခြင်းအမှတ်ရနေခြင်းနော်သူ့မှာလုပ်ငန်းရှိတယ်သူပြုလုပ်ပေးတယ်အဲ့ဒါတတိလဲကောင်းပြီဆိုတဲ့အခါကျတော့မိမိမှတ်နေတဲ့အာယုံကလေးကပျောက်မသွားပဲနဲ့စိတ်ထဲမှာဒီလိုထင်ရှားနေတဲ့အခါကျတော့ဒီတတိကလေးကအာယုံမပြတ်အောင်စောင့်ပေးတဲ့သဘောတရားဟာတတိခေါ်ပါလားလို့အဲ့ဒီမှာသိသွားတာဒါကြောင့်ပရမတ္ထတရားမှန်သမျှနော်နန္တရားတွေမှန်သမျှအဲ့ဒီကို လက္ခဏာရတ္တပိစုပဒံဗရထံနဲ့လိုက်ပြီးတော့အဲ့လိုစစ်ဆဲကြည့်ရတယ်အဲ့ဒီလိုစစ်ဆေးမှသူတို့ရဲ့တလုံးချင်းရဲ့သဘောတဘာဝကိုပိုးပြီးတော့သိတာအဲ့တော့တတိရဲ့လက္ခဏာသည် ပြောမယ်ဆိုရင်တော့အလွယ်ဆုံးပြောမယ်ဆိုရင်အာယုံကိုတီတီအာယုံပေါ်မှာတည်တံ့ခြင်းသူနဲ့တွဲပြီးအလုတ်လုတ်တဲ့နံတရားတွေကို အာယုံပေါ်မှာခိုင်မြဲစွာ ထားခြင်းလက္ခဏာသင်္ကေတရှိတယ်လို့မှတ်တာ သူစီအာယုံကိုပြောင်းမသွားအောင်တနည်းပိုးပြီးတော့ထင်ရှားလာအောင်ပုံဖော်ပေးတတ်တဲ့အလုပ်ကိုသူလုပ်တယ်တတိမြဲတဲ့ပုဂ္ဂိုလ်များသည်အရာခတ်သိမ်းမှာပျောက်မသွားအောင်ကြည်နေတဲ့တရားဟာပျောက်မသွားအောင်သူစောင့်ရှောက်ပေးတဲ့လုပ်ငန်းရှိတယ်ဆိုတဲ့သဘောလေးကိုတတိကောင်းလာတဲ့ပုဂ္ဂိုလ်အာုံနဲ့မှထင်းလာတယ်။ဟောတတိကောင်းနဲ့တတိကောင်းနဲ့ဆိုတာက ကိုလိုချင်တဲ့အာယုံကိုစိတ်ပို့လိုက်ရင်တတိပို့လိုက်ရင်အဲ့ဒါလေးပျောက်မသွားအောင်ထိန်းထားတဲ့အတွက်ကြည့်သူ observer မှာအာယုံထဲမှာမြင်နေတယ်ထင်ရှားနေတယ်သိနေတယ်ဒါကိုတတိခေါ်တာပဲဒါတော့အဲ့ဒီတတိဟာတတိကောင်းဖို့တတိမြဲဖို့ဘယ်ဟာတွေကအရေးအနိကအကြောင်းတရားလဲဆိုရင်တင်ညာကောင်းဖို့လိုတယ်တဲ့တင်ညာကောင်းဖို့လိုတယ်ဆိုတော့ကိုလုတ်တဲ့ထက်ကိုနာနာစိတ်ပို့ပေးတာအဲ့ဒါကိုမှတ်နေမှတ်နေမှတ်နေ ဒါတင်ညာဆက်အဲ့ဒီကမှတစေးပြေးတဖြည်းဖြည်းချင်းကတင်ညာနဲ့မှတ်ရင်းမှတ်ရင်းကနေပြီးတော့မှအဲ့ဒီကနေပြီးတော့မှတင်ညာနဲ့မှတ်တဲ့အချိန်မှာပညာဒီပဲမြင်လိမ့်မယ်အေးတင်ညာကနေတဖြည်းဖြည်းပြောင်းပညာရောက်ခါကျမှပရမတ်ဆိုတာလာတာတင်ညာမှတ်ရင်ပညာပညာနဲ့မှတ်တော့အဲ့ကျမှပရမတ်ဆိုတာကိုသိရတယ်ဒါတော့ပညာကိုရောက်ဖို့အတွက်တခါတည်းနဲ့ဒိုင်းကနေဆိုသွားလို့မရဘူးဟာတပည့်တော်ကဝိပဿနာရှုတာပဲအနိစ္စဒုက္ခအနတ္တယုံနာဖြစ်ဖြစ်ကိုတန်းကြည့်ကျင်တယ်ဆိုလို့ကြည့်ကျင်လို့လည်းမမြင်ဘူးနော် ဒါတော့ဇန်သမารီလိုကောင်းကောင်းရထားပြီးသားပုဂ္ဂိုလ်ဆိုလို့ရှိရင်တော့လည်းပဲဇန်နဲ့ကိုချက်ချင်းဝင်စားဒါတောင်မှသူလည်းပဲဝင်စားတဲ့အချိန်လေးတော့ရှိရရှိအောင်ပါပဲအဲ့ဒါပြီးမှဇန်ကနေတစ်ချင်းတစ်ဆက်ဝိပဿနာသွားမှရမှာဒါကြောင့်ဒီရိုးရိုးပုထုဇဉ်ပုဂ္ဂိုလ်တွေမှာစလိုက်တယ်ဆိုတာနဲ့တပြိုင်နက်အဲ့ဒီကနေပြန်စရတယ်ဘလောက်ကြီးပဲတရားထုတ်တာများနေများနေအ ਨੇ ဆုံးတော့1မိနစ်2မိနစ်တော့ပြန်နှူးရတာပဲ အဲ့ဒီလက်အချိန်လေးမှာအာယုံပြုတ်လက်ပြုတ်လက်တဲ့အချိန်ခါမှာမိမိကထွက်လင်ဝင်လေးကိုတွေးသိမယ်ဖောင်းတဲ့ပိန်နဲ့သိမယ်အဲ့ဒီအချိန်လေးမှာပထမစူးစိတ်လိုက်တဲ့အချိန်လေးတွေအဲ့ဒီအချိန်လေးမှာမှတ်နေကြဆိုရင်တော့တင်ညာတိတ်မလို့ပဲနဲ့တတိကကပ်ပြီးသားဖြစ်လိမ့်မယ်အဲ့ဒီကမှတဖြည်းဖြည်းတဖြည်းဖြည်းနဲ့မိမိစိတ်ကလေးစူးပြီးတော့မှတဖြည်းဖြည်းချင်းစိုက်သွားတာအဲ့ဒီခါကျမှပညာဖြစ်လိမ့်မယ်ပညာဖြစ်တဲ့ခါကျမှယုံနာမြင်လိမ့်မယ်ဖြစ်ဖြစ်ကိုမြင်လိမ့်မယ်အဲ့ဒီခါကျတော့ယုံနာဖြစ်ဖြစ်မြင်တော့ပရမတ်ဖြစ်သွားပါပြီကောင်းပြီဒါတော့တတိကိုဒီလောက်ပဲထားကြစို့ နောက်တမ္မာတမာတိမေခင်အဲ့ဒါလေးဖတ်ကြည့်ပါဦးကောင်းပြီဟွန်းဇန်နှမျိုးပါဖတ်ကြည့်လိုက်အောင်ဇန်နှမျိုးအာရမဏုပနိဇံနိဝရဏဇန်လက္ခဏုပနိဇံ ဟုတ်ပြီဇန်နှမျိုးရှိတယ်ပေါ့နော်ဒါတော့ဒီမှာတမ္မာတမာတိဆိုတာသိတဲ့အတိုင်းပဲတမာတိဆိုတာအာယုန်တကူတဲ့ပုံမှာတည်ကြည်တဲ့စိတ်ကိုပြောတာဧကဂရာစေတသိက်ပေါ့နော်တမာတိနဲ့ဧကဂရာအတူတူပါပဲအာယုန်တကူတဲ့ပုံမှာတည်ကြည်အောင်စူးစိုက်ထားနိုင်တဲ့တင်ထားနိုင်တဲ့အာစေတသိက်ပဲနော်စေတသိက်ကတော့စိတ်နဲ့ပြောတာတမာတိစိတ်လိုပဲတင်စားပြောကြတာပေါ့လေဒါပေမဲ့စိတ်မှာတော့တမာတိဆိုလို့စိတ်လိုမရှိဘူးစေတသိက်ပဲရှိတယ် စေတသိက်ကြတော့သူ့နာမည်ကတမာတိဆိုတဲ့နာမည်နဲ့မရှိဘူးဧကကတာတဲ့နော်ဧကတခုတည်းသောအာယုံပေါ်မှာကတဆိုတာဖြစ်တာမျိုးတခုတည်းသောအာယုံပေါ်မှာရှိနေတာအဲ့တော့ကျမ်းဂန်တွေမှာကတော့တမာတမာတိကိုဖွင့်ဆိုတဲ့အခါတိုင်းမှာဇန်နှစ်ကြီးပဲဖွင့်တယ်နော်များသောဖြင့်ဇန်နှစ်ကြီးပဲဖွင့်တယ်သို့တော့အဲ့ဒီတမာတိကိုနောက်ထပ်ဖွင့်ဆိုတဲ့အထကထာကြရင်တော့နှစ်မျိုးဖွင့်သွားတယ်နော်အဲ့တော့ ဇန်နှမျိုးကအာရမဏုပဇန်လိုလည်းပြောရင်တမထဇန်နံပါတ်2ကလက္ခဏုပဇန်ဆိုတာကလက္ခဏုပနေဇန်ဆိုတာလက္ခဏာ၃ပါးပေါ်အောင်ရှုတဲ့ဇန်အဲ့ဒါကဝိပဿနာဇန်ပြောတာဒါတော့တမထတက်တက်ကို ရှုတဲ့ဇန်ဆိုရင်အာရမဏုပဇန်လို့ခေါ်တယ်အာရမဏုပဇန်ဆိုတာတမထကတိုင်းထားပါတော့เนาะကတိုင်းနေပါလေအာယုရှုတယ်ဆိုအဲ့ကတိုင်းအပေါ်မှာ तू ကရှုပြီးတော့သွားရတာအာယုနဲ့တစ်ခုပြီးတစ်ခုတက်သွားတယ်ဇန်အာယုနဲ့အပေါ်မှာเนาะ ပရမဇန်ဒုတိယဇန်တတိယဇန်သရုတ်တဇန်အဲ့ဒီဇန်တွေတက်သွားတယ်အင်္ဂါတွေတိုင်းအာယုန်နေနဲ့တက်သွားတယ်ပြီးတော့နောက်ထပ်အရုပဇန်နဲ့ဆိုလို့ရှိရင်သူ့ရဲ့ဇန်အာယုန်နေနဲ့တက်တယ်ဒါကြောင့်ဒီတမထရတမထအဖြစ်ပွားများတဲ့ဇန်မျိုးကိုတမထဇန်လို့ခေါ်တယ်သူတို့ကြတော့သူ့ရဲ့ဆန့်ကျင်ဘက်နိဝရဏကိလေသာတွေငြိမ်သွားအောင်ငြိမ်သွားအောင်ငြိမ်စေတတ်တဲ့ပထဝီစရကတိုင်းတွေကိုပွားများလို့ရှိရင်အဲ့ဒါကိုတမထဇန်လို့ခေါ်တယ် တမထရှုတဲ့ဇံကိုတမထဇံပဲတမထဘာကြောင့်ရှုလဲဆိုရင်ငြိမ်အဲလှုပ်ရှားနေသောစိတ်များငြိမ်သွားအောင်ပူပန်နေတဲ့စိတ်တွေငြိမ်ငြိမ်သွားအောင် အေးသွားအောင်အဲ့ဒါလိုနိနဲ့တမထကိုရှုတယ်ဒါကြောင့်မလို့ဒီတချို့ချို့ပုံကိုယ်တွေကနော်စိတ်တွေရောက်ရခတ်နေတဲ့အခါစိတ်တည်ငြိမ်မှုအားနေတဲ့အခါကြလို့ရှိရင်ဝိပဿနာကိုတက်ရိုက်မသွားသေးပဲနဲ့တချို့ကပရိစိတ်သောအဖြစ်တော်လကောင်းဂုံတော်ပွားသောအဖြစ်တော်လကောင်း အဲ့ဒါကိုပထမစလိုက်တယ်စပြီးလို့စိတ်တော်တော်ငြိမ်ပြီနော်အဲဥပစာရဇံခေါ်ပါတော့ဗျဇံရဲ့အနီးနားလောက်ကိုတော်တော်လေးရောက်လို့တော်တော်လေးဇံတောင်ဝင်တော့မလောက်ထိတမာရီတက်ပြီဆိုကကြမှာအဲ့ဒီကနေပြန်ပြီးတော့ဝိပဿနာဘက်ကိုကူးတယ်တချို့ကြတော့လဲဇံရအောင်သွားတယ်ဒီနေ့ကတော့နာမည်ကြီးနေတဲ့ဖောက်ဆရာတို့ဘာလို့ဆိုအဲ့ဒီဇံကိုအရင်သွားပြီးမှဝိပဿနာသွားတယ်နောက်မြေစင်းစီအဲကန်နီနီနော်ကန်နီနီကန်နီနီကြားဘူးတော့မဟုတ်လား ဂန္ဒီနီမှာဂန္ဒီဆရာတော်ကြီးကလည်းအဲ့လိုပဲပထမကတိုင်းနေပေးတယ်ပထမရောက်ချင်းသူတို့ကဂုံတော်တွေပွားဂုံတော်တွေပွားနဲ့ကတိုင်းနေပေးကတိုင်းနေပေးအာနာပါနာရှုအဲ့ဒီကျမှအာနာပါနာတဖြည်းဖြည်းနဲ့အာနာပါနာစူးစိုက်လို့တော်တော်တည်ငြိမ်ပြီဆိုတော့အဲ့ဒါအဲ့ဒီအာနာပါနာနေတဖြည်းဖြည်းဒီကနေပြီးတော့အယောင်တွေပဲထွက်ပြီးတော့လာတယ်အဲ့ဒီကနေပြီးတော့မှအယောင်တွေထွက်လာတယ်အဲ့ဒါလေးကိုတဖြည်းဖြည်းနဲ့ချဲ့ယူတာချဲ့ယူတာချဲ့ယူတဲ့အခါကျအဲ့ဒီကနေပြီးတော့မှအပေါ်ကိုကြည့်မယ်ဆိုရင်လည်းအဲ့ဒီကျမှတခါတခါတည်းဖြည်းဖြည်းကြည့်ခန္ဓာကိုယ်အပေါ် ခေါင်းထဲကိုလည်းဖောက်သွားလို့ရတယ်ခန္ဓာကိုယ်အတွင်းအတွင်းထဲကိုဖောက်သွားလို့လည်းရတယ်လို့ပြောတယ်ဒါအာထုတ်ဘူးလို့ပြောတာဦးဇင်းကအာမထုတ်ဘူးအဲ့ဒီကမှကိုယ့်ရဲ့ခန္ဓာကိုယ်အတွင်းကိုလည်းဖောက်လို့ရအဲ့ဒီကမှထိုင်နေတဲ့မြေကြီးကိုလည်းဖောက်ဟိုးကကဘာကြီးကိုလွန်အောင်ဖောက်ပြီးတော့မှရေဒုမြေဒုလေဒုအထိဖောက်သွားလို့ရတယ်ကတိုင်းနဲ့စိတ်စေစားပြီးလွတ်တာဒါတော့သူတို့အဲ့ဒီဟာတွေကိုစေစားလွတ်ပြီးတဖြည်းဖြည်းစိတ်တွေငြိမ်ပြီဆိုကကြမှာတချို့ကြတော့လည်းပဲဒါကိုအကျယ်ချဲပြီးတော့နော်ဟိုနာဒီနာတွေကိုလွတ်ပြီးတော့မှဖျားဘူးတာဒါကြောင့် အဲတာဝရင်သာနတ်ပြည်တို့မြမပြည်တို့မှာရှိနေတဲ့ဒုဒ္ဒဇေဒီတို့ဇူလာမဏိဇေဒီတို့ဖျားဖူးတယ်ဆိုတာအဲ့ဒီနင်းနေဖူးကြတာဒါတော့အဲ့ဒီလိုမျိုးတမထဇန်တွေကိုစိတ်ရင့်ကျက်သည့်ထီအောင်သွားပြီးတော့အာရလောင်သွားပြီးတော့အဲ့ဒီနောက်တစ်ခါကြမှာအဲ့ဒီကမှတဆင့်ဝိပဿနာလက္ခဏာရုပ်နာကိုရှုနေစာဒုက္ခအနတ္တမြင်အောင်အဲ့ဒီလိုရှုတဲ့နည်းဒါတော့အဲ့ဒီလိုမျိုးပထမနော်ဝိပဿနာသွားသည်ဖြစ်စေမသွားသည်ဖြစ်စေ ကတိုင်းနေကို ရှုပြီးတော့မှတ်တဲ့ဇံမျိုးကိုလက္ခဏုပနေအာရမတုပနေဇံလို့ခေါ်တယ်နော်လွယ်လွယ်မှတ်ကျင်တမထဇံလက္ခဏုပနေဇံဆိုတာကြတော့လက္ခဏာဆိုတာလက္ခဏာရင်၃ပါးပေါ့ယုံနာတွေကိုအရှုခံဖြစ်တဲ့ယုံနာကိုအနေဆဒုက္ခအနတ္တလို့မြင်အောင်သို့မဟုတ်ဖြစ်ဖြစ်မြင်အောင်မိမိတို့ကရှုရတယ်ရှုတဲ့အခါကျတော့လက္ခဏာတွေမြင်အောင်စူးစိုက်ပြီးရှုရတာဖြစ်လို့လက္ခဏုပနေဇံ ဇန်ဆိုတဲ့သဘောတည်စူးစိုက်ရှုတာကိုပြောတာဇန်ဆိုတာပြန်တာပြောတာမဟုတ်ဘူးနော်ဇန်ဆိုတာနဲ့ပြန်တယ်ထင်တယ်ပြန်တာအဘိညာဉ်ရမှပြန်မှာနော်အဘိညာဉ်မရောက်သေးတော့မပြန်သေးဘူးဇန်ကိုအဖန်မှန်ထက်တဲ့ပွားများပွားများပြီးကကြမှာအဘိညာဉ်တကိုးတွေရောက်ခါကြမှာအဲ့ကြမှာခုနပြောတဲ့အမျိုးတွေဖြစ်လာမယ်ပေါ့အဘိညာဉ်လောက်အာမကောင်းတဲ့ရင်လည်းအဘိညာဉ်ရဲ့အလားတူရှေ့မှာပေါ်တာလေးတွေကိုပြောတာစောစောကပြောတာဒါတော့ယုံ nant ကိုလက္ခဏာ၃ပါးထင်အောင်အနိစ္စဒုက္ခအနတ္တမြင်အောင် ယုံ nant ကွဲအောင်ရှုလာတဲ့အခါကျတော့အဲ့ဒီလက္ခဏာအဲ့အဲ့ဒီယုံ nant တွေကိုစူးစူးဆိုက်ဆိုက်ရှုရတဲ့ဇံမျိုးဖြစ်လို့အဲ့ဒါကိုလက္ခဏုပနိဇံလို့ခေါ်တယ်အနိစ္စဒုက္ခအနတ္တ၃ပါးဒီလက္ခဏာ၃ပါးကိုမြင်အောင်စူးစိုက်ပြီးကပ်ပြီးတော့စူးစူးဆိုင်ဆိုင်ပြင်းပြင်းထန်ထန်ရှုရတဲ့ဇံမျိုးဒါကို လွဲအောင်ဝိပဿနာရှုရတာဖြစ်လို့ဝိပဿနာဇံလို့ပတ်တာနော်လက္ခဏာ၃ပါးထင်အောင် ရှုတဲ့ဇံကို ဝိပဿနာဇံလို့ခေါ်ရင်ရတယ်နော်အဲပရမဇံဒုတိယဇံစသည်ဖြင့်ရအောင်ရအောင်လို့ပွားများတဲ့ဇံကိုတော့တမထဇံလို့အဲ့လိုလွယ်လွယ်ပြောလို့ရတယ်စာပေတိုင်းဆိုရင်တော့နည်းနည်းခက်တယ်နော်ကောင်းပြီဒါတော့ဦးဇင်းတို့အဲ့ဒါနဲ့တစ်စစ်ထက်မှာမှတ်ဖို့ကောင်းတာလေနော်တမာဒီ၄မျိုးဆိုတာလေအဲ့ဒါလေးကိုပြောကြစို့ဒီပြင်ဒီပြင်နေမှာနေရာတွေမှာတမာရီကို ဖွင့်တာကတော့၃မျိုးပဲဖွင့်တယ်ဒါပေမဲ့ဒီအဘိဓမ္မာအထာကရာ မှာကြတော့လေးမျိုးဖွင့်ပြတယ်နော်ဒါတော့များသောအားဖြင့်ကတော့ခဏိကသမာဓိတခဏမြတာတည်ကြည်သောသမာဓိနောက်နံပါတ်3ကိုကြော်ပြီးတော့ဥပ္ပစာရသမာဓိဇန်ဤရှိအနိနာတို့ဖြစ်တဲ့သမာဓိအပ္ပနာသမာဓိဇန်သမာဓိဆိုပြီးတော့၃မျိုးပဲဖွင့်ပြတာများတယ်ဒါပေမဲ့ဒီဗိဓမာထာဂရာတဲ့ကြတော့ဘာဖွင့်တယ်လဲဆိုရင်ဝိပဿနာသမာဓိဆိုတာပါထည့်ဖွင့်တယ်ဒါတော့ခဏိကသမာဓိနဲ့ဝိပဿနာတနာ ဝိပဿနာတမာရီကအခြားခြားသောကြံကန်တွေမှာအတူတူထားတယ်ဒါတော့ဦးဇင်းတို့ကဦးဇင်းကဘာကြောင့်လို့လင်းမျိုးကိုပြတယ်လဲဆိုရင်ကိုယ်တဏ္ဍတက်တဲ့ပုဂ္ဂိုလ်တွေမျိုးစုံသိစရာအောင်ခဏိကတမာတိလို့လဲခေါ်ခြင်းခေါ်မယ်ဝိပဿနာတမာတိလို့လဲခေါ်ခြင်းခေါ်မယ်အဲ့ဒီနှစ်ခုကအတူတူလို့မှတ်ထားပါနော်အခြားခြားသောကျမ်းဂန်များမှာခဏိကတမာတိလို့သုံးတယ်ခဏိကတမာတိဆိုတာဘာလဲလို့ပြောမှဆိုရင်တော့ ရှုခိုင်ရှုတဲ့အာယုံကလေးကိုစိတ်ကလေးလွတ်လိုက်တာပဲစိုက်သွားတယ်နော်ပြောမယ်ဆိုလို့ရှိရင်အရှုခံအာအရှုခံအာယုံနဲ့စိတ်နဲ့ကို engage လုပ်သွားပြီးရအောင်တွန်းပို့လိုက်ပြီးကတ်သွားပြီးဆိုလို့ရှိရင်အဲ့ဒီအခက်ကလေးကို ဖြစ်လို့တခဏလေးဖြစ်လို့ခဏိကတမာတိလို့ခေါ်တယ်မခိုင်အရှုခံအာယုံကလေးနဲ့စိတ်နဲ့ကတ်သွားပြီးဖောင်းဖောင်းတဲ့ပင်နဲ့မှတ်တယ်ဆိုလို့ရှိရင်ဖောင်းခိုင် ဖောင်းတယ်လို့မှတ်တာ ਨੇ ပိန်ခိုင်းပိန်တယ်လို့မှတ်တာထွက်လေဝင်လေမှတ်ရင်ထွက်ခိုင်းထွက်တယ်လို့မှတ်တာနော်ဝင်ခိုင်းဝင်တယ်လို့မှတ်တာထွက်လေဝင်လေလေးဖြစ်နေတဲ့အခါမှာစိတ်ကလေးကစိုက်ခနဲ့စိုက်ခနဲ့ပို့ပေးရပို့မပေးရဘူးလားပို့ပေးလိုက်တဲ့အခါမိမိစိတ်ထဲမှာအာယုံလေးထင်းလာတယ်ထွက်နေတဲ့တောက်လျှောက်တည်တယ်တည်တဲ့အတွက်ထွက်လေလို့မှတ်တယ်ဝင်နေတဲ့တောက်လျှောက်ဝင်တယ်လို့တည်တယ်တည်နေတဲ့အခါမှတ်တယ်အဲ့ဒီအခိုက်ကလေးမှာစိတ်ကလေးကစိတ်နဲ့အာယုံနဲ့ကပ်မနေဘူးလား တွဲနေတယ်အဲ့ဒီတွဲအောင်လို့ဒီလိုဟိုဘက်ဒီဘက်တွဲပေးတာလေးကိုသမာဓိခဏိကသမာဓိကြာကြာနေသလားဆိုတော့မနေဘူးကြာကြာမနေဘူးဘာဖြစ်လဲဆိုတော့နှုတ်နေသေးတယ်အာယုန်တစ်ခုစီတွေးစရာပဲဖြစ်ဖြစ်နားစရာပဲဖြစ်ဖြစ်စဉ်းစားစရာပဲဖြစ်တစ်ခုဝင်လာပြီဆိုတာနဲ့ပျောက်သွားပြန်ရောဒါကြောင့်သူကခဏခဏတေးသေးချင်းတေးသေးချင်းစုပေးရတယ်အဲ့ဒါတော့ ဝိပဿနာရှုတဲ့အခိုက်မှာအရှုခံအာယုံနဲ့အရှုဉဏ်တွဲတွဲတွဲတွဲပြီးတော့သွားတဲ့တမာတိကလေးကိုခဏိကတမာတိလို့လည်းခေါ်တယ်နောက်တစ်ခုကဝိပဿနာတမာတိလို့လည်းခေါ်တယ်အဲ့ဒါလေးမှတ်ထားပါကြိုက်တယ်လို့ခေါ်အတူတူပဲအဲ့တော့ဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်များသည်မိမိတို့ကဇန်လိုင်းကိုမသွားဘူးဥပ္ပစာရဇန်အပ္ပနာဇန်ဒီလိုဇန်တွေရောက်မသွားတော့ဘဲနဲ့ဝိပဿနာကိုတန်းပြီးတော့ရှုတော့မယ်ဆိုလို့ရှိရင်အမှန်ကတော့ပထမပိုင်းမှာစရှုကစသည် ဝိပဿနာတန်းဖြစ်ရလားမဖြစ်သေးဘူးအခုနကဦးဇင်းတို့စတီထောင်တဲ့ပုံကိုယ်တွေကဘာတွေလုပ်နေရလဲဆိုရင်ပြေးလွှားနေတဲ့တခါတည်းရုံးရင်ဆန်ကဖြစ်နေတဲ့အားတခါတည်းပြားပြီးပြန်တယ်လို့ပဲဟိုသွားဒီသွားနဲ့ဖြစ်နေတဲ့စိတ်ကိုအာယုန်တခုတဲ့ကိုကြောင့်တင်းတင်းပြီးတော့ပို့မနေရဘူးလားအာအဲ့ဒီမာနေအဲ့ဒီကမှအဲ့ဒီမာနေအဲ့ဒီကိုမှဆိုပြီးတော့အတင်းတခါတည်း push မလုပ်အောင်လားအဲ့ဒီအချိန်ကတင်ညာပဲရှိသေးတယ်တတိတောင်းကောင်းကောင်းမပေါ်သေးဘူးရှိတဲ့တတိကလည်းမဖြစ်စလောက်ကလေးပဲရှိတဲ့တမာတိကလည်းမဖြစ်စလောက်ကလေးပဲဝိရိယနဲ့အတင်းတွန်းနေရတာ ဒါကြောင့်မလို့တတိပဌံတုတ်ကိုပြောတဲ့အခါမှာဝိရိယကိုရိုးရိုးမပြုတ်ဘူးအာတာပီဆိုပြီးတော့ကိုပြောတာအာတာပီဆိုတာရိုးရိုးမဟုတ်ဘူးအာတာပီဆိုတာဝိရိယပဲဒါပေမဲ့အပြင်းစားအရင်ပြောတာမဟုတ်ဘူးဝိရိယပြောတာတော်ကြအရင်နဲ့မှားပြီးတော့မှအတိတ်ပဲကောက်လွဲမှာဆိုလို့အပြင်းစားဝိရိယဥပမာပေးတာတော့တဲ့ရွက်ကလေးများခူးပြီးတော့မှနော်ဦးဇုံတော့အမတန်ပူချစ်ချက်တော့ပူနေတဲ့တန်ပြားပေါ်ကိုတန်လိုက်ရင် ခဏလေးနဲ့အကုန်ခြောက်သွားတယ်မဟုတ်လားသို့မဟုတ်မိပူနေတဲ့မိပူပေးထားတဲ့ဒဘဲနဲ့ထည့်ကြည့်လိုက်ချက်ချင်းခြောက်သွားတယ်အဲ့ဒီလိုမျိုးပဲတဲ့မိမိအရှုခံအာယုံပေါ်မှာရှုလိုက်မယ်ဆိုလို့ချင်းသူ့ရဲ့ဆန့်ကျင်ဘက်နော်စိတ်ကိုယုံရင်ဆန်ကားဖြစ်အောင်ဟိုသွားဒီသွားဖြစ်အောင်ဟာဒေါသဖြစ်တာတွေလောဘဖြစ်တာတွေထိနာမိတာဖြစ်တာတွေစိတ်ပြန့်လွတ်တာတွေတန်တရားဖြစ်တာတွေလာပြီးတော့အနောက်ရဖြစ်နေတဲ့တွေကိုတခါတည်းအရေးပျော်ဆင်းပြီးတော့ညှို့ကြသွားလောက်အောင်ကိုမှတခါတည်းပြင်းထန်တဲ့အပူမျိုးပြောတာဒါကြောင့် တရားလုပ်တော့ပြီးအားထုတ်တော့မယ်ဆိုလို့ရှိရင်တော့ဘယ်သူပဲမဆိုအစပိုင်းမှာအစပိုင်းမဟုတ်ပါဘူးအမှန်တော့11လက်အတူတူပဲနော်အစရောအလယ်ရောအဆုံးရောဝိရိယကိုတင်ထားနိုင်မှသင်္ကာတင်တာဒူးလောက်တင်မှရင်လောက်ကြတယ်အဲဒါကြောင့်အဲ့ဒီလိုပြင်းပြင်းထန်ထန်ပို့နေရအဲ့ဒီကနေပို့ရင်းပို့ရင်းကမှဘယ်တော့မှအလေထမရှိခဲ့ဘူးတဲ့စိတ်ကိုအလေထပြောင်းရတာမဟုတ်လားဟိုဒီနေ့ကပြောပြီးပြီမကောင်းတာမှန်သမျှကတော့အတိတ်ကဘဝတွေကမလွတ်ခဲ့ဘူးလား မလောက်ခဲ့ဘူးသားတွေကဘယ်သူတွေလဲဆိုဝိပဿနာကုသိုလ်တို့မဲ့ကုသိုလ်တို့လောက်ခဲ့ဘူးတယ်ဆိုရင်အကုသိုလ်အလုပ်လိုပဲလွယ်လွယ်လေးတတ်သွားမှာပေါ့အကုသိုလ်အလုပ်ကြတော့သိသိရလားမသိရဘူးကာမန်တတ္တာတယံစေကရတတ္တဝါတွေမှန်သမျှကာမနဲ့ပတ်တဲ့အလိုလိုနည်းနဲ့တတ်တယ်ဘာဖြစ်လို့လဲအတိတ်ဘဝပါလာခဲ့ပြီးသားဖြစ်လို့ဒါတော့ကုသိုလ်နဲ့ကြတာမရဘူးအတင်းအာရမကိုတခါတည်းအတင်းတွန်းပို့ယူရတာအတင်းတွန်းပို့ရတာဒါကြောင့်မလို့အတင်းတွန်းပြီးတော့ပို့တာတောင် ရုံးကန်ပြီးတော့ နွားနဖားကျိုးထိုးကစားနွားလေးလို့နဖားကျိုးကအထိုးမခံဘူး။ကဲနဖားကျိုးထိုးလိုက်ပါပြီတဲ့။နာကလည်းနာသေးတယ်အဆွဲကလည်းခံသေးတယ်ဆိုတော့ तू ကြိုက်တာပါရဲ့လား။ကျိုးနေဆွဲမယ်ဆိုရင် तू ကလည်းပဲငကုံးကကျိုးမပါဘဲနဲ့လွတ်လွတ်လပ်လပ်သွားကျင်တိုင်းသွားစားကျင်တိုင်းစားလို့တဲ့နဘောက်ကလေး။အခုကျတော့အရှင်ကဒီကောင်မဖြစ်ဘူးဟိုစားဒီစားစားတယ်ဆိုတော့နဖားကျိုးထိုးတယ်။နဖားကျိုးထိုးတယ်ဆိုတာယူလီယိုးမဘူးတခါတည်းနှာခေါင်းညို့အချွန်းနဲ့ဖောက်ပြရတာပြီးကကြမှာကျိုးလေးနဲ့တီးပြီးတော့ဒီမှာမင်းကလေးများနတ်တောင်းဖောက်တော့ကျိုးလေးတတ်ထားသလိုတတ်ထားတာ။ ဆိုတော့အဲ့ဒါကြီးကလည်းမနာဘူးလားဘယ်နေမလဲ तू က तू ကြိုက်တဲ့အာယုံလည်းမဟုတ်ဘူးယုံတာပေါ့အဲ့ဒီလိုယုံရင်ယုံနေယုံလေလေ तू ဘာဖြစ်လဲယုံရင်တော့နားတော့မှာပဲဆိုနောက်ပိုင်းကျအဲ့ကျမှနေတာနာမှာကြောက်လို့ဒီတိုင်းပဲဝိပဿနာအားထုတ်တဲ့ယောဂီတွေကလည်းပဲမိမိစိတ်ကိုပြေးလိုက်ပြန်ခေါ်လိုက်ပြေးလိုက်ပြန်ခေါ်လိုက်ဟာပြေးလို့တော့မဖြစ်တော့ဘူးဆိုကြကြမှာနောက်မှခြေတိုင်းနဲ့တူတဲ့အာယုံမှာကပ်ပြီးတော့မှနေတော့တာဘာဖြစ်လို့လဲဝိရိယကရိုက်တယ်လေနွားယုံရင်မရိုက်ဘူးလားလို့ ရိုက်တယ်ပြင်းခွေပြီးတော့နေလို့ရှိရင်မလိုက်ရှင်လည်းရိုက်တာပဲဒီလိုပဲပြင်းခွေပြီးတော့နောက်ပြန်ဆွဲမယ်ဆိုရင်ဝိရိယကအဲကောင်တခါလဲနဗျာလေးကြိမ်တို့သလိုပဲအတုခံရတဲ့ခါကျစိတ်ကပြေးတာသေးလားမပြေးတာတော့တတိကဂျိုးဝိရိယကဒုတ်နော်တတိဆိုတဲ့ဂျိုးနဲ့ဒုတ်ပြီးတော့ဝိရိယဆိုတဲ့ဒုတ်နဲ့ရိုက်တော့စိတ်ကလေးပြင်းတင်းတင်းစိတ်ကလေးအဲ့ဒီမှာပါလာအဲ့ကျမှအရှုကအာယုံခြေတိုင်းလေးမှာကပ်ပြီးတော့နေတော့ ဒါကြောင့်အရှုခံအာယုံเนาะဒီရှုတဲ့အခါမှာဝိပဿနာအားထုတ်တဲ့ပုံကိုယ်တွေကအားထုတ်ထုတ်ချင်းမမြင်တဲ့အတွက်ကြောင့်မရှုရှင်းရှင်းလင်းလင်းမမြင်သေးတဲ့အတွက်ကြောင့်ဝိရိယကိုတင်ပေးရတယ်ဝိရိယတင်ပေးမှပြင်းတွဲလေးပြီးတော့နောက်ပြန်ဆွဲနေတဲ့စိတ်ကိုအရှုခံအာယုံအတင်းဆွဲတင်ရတာအဲ့ဒီတော့အစပိုင်းမှာကမိမိတို့ကဘလောက်ကြီးပဲရှုတယ်ပြောပြောပထမကဝိရိယနဲ့တင်းတင်ညာနဲ့မှတ်နေရသေးတာပဲအဲ့ဒီကမှတဖြည်းဖြည်းတတိကထင်လား အဲ့ဒီကျမှတမာဒီကလေးကစိတ်ကစူးစီးစူးစီးကကျမှတဖြည်းဖြည်းရေရိုးရိတ်တက်ကလေးမြင်ပြီးတော့အာဒါရုပ်ပါလားဒါနာမလားဒါအကြောင်းမလားဒါအကျိုးပါလားဆိုပြီးတော့မှတဖြည်းဖြည်းမြင်တာအဲ့ဒီတော့ပထမပိုင်းဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေအစပိုင်းเนาะအာယုံကလေးနဲ့စိတ်ကလေးနဲ့တက်တက်အောင်တက်တက်သွားအောင်တခါတည်းအတင်းတွန်းပို့လို့เนาะအရှုကအာယုံအတိစိတ်အရှုကအာယုံအရှုကညံပေါ့လေရှုတဲ့ညံနဲ့အရှုကအာယုံတွဲကနေတွဲကနေသွားလိုက်တဲ့အချိန်လေးမှာအတူတောင်းဆုံးသောတမာရီကလေးဖြစ်တယ်အဲ့ဒီတမာရီကိုခဏိက သမာဓိဒေါရီမဝိပဿနာရှုတာဖြစ်တဲ့အတွက်ဝိပဿနာသမာဓိလို့ခေါ်ပါတယ်အဲ့ဒါပြီး တော့ဇာအထုတ်တဲ့ပုဂ္ဂိုလ်တွေကတော့ဒါအကျံမပြောတော့ပါဘူးဇာရောက်ခါနေရင်ရှင်းနာလေးမှာကတ်နေတဲ့သမာဓိမျိုးကိုဥပ္ပစာရသမာဓိလို့ခေါ်တယ်ဇာတော့မရောက်သေးဘူးရောက်တော့မယ်အရိကမနေတဆင့်တက်လိုက်တော့ဇန်ထဲကိုရောက်ပြီးအဲ့ဒါကြတော့အပ္ပနာတမာရီဇန်ထဲကိုဝင်သွားပြီဒါတော့တမာရီဘယ်နှမျိုးရှိသလဲအဲ့ဒါလေးနည်းနည်းလေးဖတ်ကြည့်ပါဦးနံပါတ်1ခဏိက မာဓိ၄မျိုးရှိတယ်လို့မှတ်ပါဒါတော့တရားထုတ်တဲ့ပုဂ္ဂိုလ်များမှာတော့ခဏိကသမာဓိသို့မဟုတ်ဝိပဿနာသမာဓိနဲ့သွားတယ်လို့မှတ်ပါဇန်ဇန်အားထုတ်တဲ့ပုဂ္ဂိုလ်များကတော့ဇန်သမာဓိနဲ့သွားပါတယ်ဒါတော့မေခင်၈ပါးအခုစီသွားပြီမေခင်၈ပါးစီသွားတဲ့ခါကျတော့အဲ့ဒါလေးကိုနည်းနည်းလေးသိအောင်အောက်မှာဇာလေးနဲ့ခွဲပြတယ်မေခင်၈ပါးကို ပြန်ပြီးတော့ခြုံရင်တော့သီလသမာဓိပညာဒါတော့သီလမေခင်ဘယ်နှပါး 3ဆိုကြည့်ပါဦးဗျာတမ္မာတမာရိမေခင်3ပါပညာမေခင်2ပါအင်းဒါလေးတွေတော့မိမိကမှတ်မိအောင်နော်ဒါတော့အောင်နားမှာဥစဉ်ပြလိုက်တဲ့ပါသလားမသိဘူးဒီတီလာမေခင်နဲ့တမာရိမေခင်ရဲ့အောက်မှာဘာလို့ရှိလဲတမထလို့ရှိပညာအောက်မှာကြတော့ တမထဆိုတဲ့စကားလုံးနဲ့တွဲပြီးတော့စရဏလို့မြင်းဆောင်လေးနဲ့ဆွဲပြီးတော့စရဏလို့ထပ်ထည့်ရင်လည်းရတယ်နော်တမထဘက်ကစရဏလို့ထည့်ဝိပဿနာဘက်မှာမြင်းဆောင်လေးချပြီးတော့ပြင်းအဲဝိဇ္ဇာလို့ထည့်လို့ရသေးတယ်ဒါနာမည်အခေါ်အဝေါ်လေးတွေသိအောင်လို့ဒါကမိမိတို့တရားနာနေကြဖြစ်တဲ့အတွက်မဂ္ဂင်၈ပါးကိုသီလသမာဓိပညာနဲ့ခွဲလို့ရှိရင်ဘယ်နှပါးဖြစ်သွားလဲ၃ပါးပဲ ဒါတော့မဂ်ခင်၈ပါးကိုတိခါ၃ပါးနဲ့ခွဲလို့ရှိရင်သီလမဂ်ခင်တမာရီမဂ်ခင်ပညာမဂ်ခင်လို့ဒီလိုသီလတိခါ၃ပါးနဲ့ထည့်တယ်တိခါ၃ပါးကိုပြန်အကျယ်ချဲ့ရင်လည်းဒါပဲနော်ပညာမဂ်ခင်၂ပါးနော်ပြီးတော့တမာရီမဂ်ခင်၃ပါးသီလမဂ်ခင်၃ပါးအဲ့ဒီမဂ်ခင်၈ပါးကိုတခါပြန်ချုံလိုက်သီလတမာရီပညာတိခါ၃ပါးနဲ့ပြန်ရောက်မသွားဘူးလားပြန်ရောက်သွားတယ်အဲ့တော့အဲ့ဒီမှာ မဂ္ဂရှိပါးကိုပွားတဲ့အခါမှာသီလမဂ္ဂင်၃ပါးတမာတိမဂ္ဂင်၃ပါးကိုစပြီးပွားများတဲ့အချိန်ဒီစိတ်တည်ငြိမ်အောင်လို့စိတ်တည်ငြိမ်မှုကိုရအောင်အားထုတ်နေတဲ့အချိန်ဖြစ်တဲ့အတွက်အဲ့ဒီအချိန်ဒီသမထလို့ခေါ်လို့ရတယ်ဝိပဿနာမရောက်သေးဘူးဒါကြောင့်ဝိပဿနာပွားတဲ့ပုဂ္ဂိုလ်တွေဟာဝိပဿနာပွားပွားချင်းတမာတိကဒိုင်းကနေဆိုကိုယ်ပါလာတာမဟုတ်ဘူးမွေးယူရတာဖြည်းဖြည်းချင်း establish လုပ်ယူရတယ်တဖြည်းဖြည်းထောင်ယူရတယ် develop လုပ်ယူရတယ် မရှိသေးရင်ရှိအောင်ရှိပြီးသားကိုပို့တိုးအောင်ပွားယူရတာဒါကြောင့်မလို့သူသုံးတာကိုဘာဝနာလို့သုံးတယ်ဘာဝနာဆိုတာဘာလဲပွားတာမပွားဘဲနဲ့ရက်နေပွားပါမလားမပွားဘူးဒါတော့ practice လုပ်တယ်ဆိုတာက practice ကတခါတည်းနဲ့မရဘူးเนาะအဖမှန်ထက်တဲ့အဖမှန်ထက်တဲ့ပွားမှာအာသေဝနပစ္စည်းဖြစ်မှာမဟုတ်လားလို့အာသေဝနဆိုတာအဖမှန်ထက်တဲ့ပွားရတာအဲ့တော့ ဒါကိုထပ်ထပ်ထပ်ထပ်လောက်ပါများမှတဖြည်းဖြည်းပိုနားလေတယ်ပိုကျွမ်းကျင်တယ်ပိုသိတယ်နယ်ပယ်တစ်ခုမှာလုပ်ငန်းတစ်ခုလုပ်တဲ့ခါကျလို့ရှိရင်မိမိနှစ်ပေါင်းများစွာလောက်ခါကျမှအဲ့ဒီလုပ်ငန်းကိုကျွမ်းကျင်တာကျွမ်းကျင်ခါကျမှဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့မှဘာဆိုဘယ်ဟာလေးမဆိုအတိအကျတည်တည်ချာချာအသေးစိတ်သိတာအဲ့ကျမှသူရဲ့ job experience ကရှိတယ်လို့ပြောတာဟုတ်တယ်မလားလို့ဒီလူကတစ်ဖက်ကန်းတက်ကျွမ်းကျင်ပြီဆိုတော့ပါတကူဆိုပြီးတော့ခေါ်လိုက်တာဒါတော့ဒီတိုင်းပဲမိမိတို့ကပွားတယ်ဆိုတာဟာ တဖြည်းဖြည်းပွားရင်းကနေပွားများပံများတဲ့ခါကျတော့ပါရဂူဆိုတာဖြစ်တာနိဗ္ဗာန်ကိုပါရဂူဟောဘက်ကရောက်သွားတာပြောတာဦးဇင်းတို့ကဒီလောကီဒီမာဘက်ကကနေပြီးတော့မှဟိုမာဘက်နိဗ္ဗာန်ကကိုသွားတာဒီမာဘက်ကဘာလဲဆိုရင်ဖြစ်ဖြစ်တွေရှိနေတဲ့သဘောအပူဒုက္ခဒုက္ခတွေရှိနေတဲ့သဘောဟိုဘက်ကမဖြစ်မဖြစ်မရှိပဲငြိမ့်တဲ့သဘောအပူဒုက္ခဒုက္ခမရှိတဲ့သဘောဟိုဘက်ကကံတစ်ဖက်ဒီဘက်ကကံတစ်ဖက်ဒါတော့ဒီဘက်ကနေပွားများလို့ပြည့်စုံပြီဆိုရင်ဟိုဘက်ကိုရောက်တာအဲ့ဒါပါရဂူ ဘဝရဲ့ဟောဘက်တစ်ချမ်းကိုရောက်သွားတာအဲ့ဒီတော့ကောင်းပြီတီလမေကန်၃ပါးသမာဓိမေကန်၃ပါးလုံနေတဲ့အချိန်ဒီစိတ်ကိုငြိမ်အောင် ထူထောင်ကာစားဖြစ်လို့တမထလို့ပြောလို့ရတယ်ငြိမ်ပြီဆိုတဲ့အခါကျမှယုံနံထင်ကြောင်းကျိုးမြင်အဲ့ဒီကျမှလက္ခဏာ၃ပါးကွဲတဲ့အခါကျရင်တော့ ဩဒါအနိစ္စပါလားဒါဒုက္ခပါလားဒါအနတ္တပါလားဒါရုပ်ပါလားဒါနာမ်ပါလားလို့သိသိချာသိပြီဆိုတဲ့ခါကျတော့ဒါခွဲခြမ်းစိတ်ဖြာမှု analyze လုပ်တယ်ခေါ်တယ် analyze လုပ်ပြီဆိုရင်တော့အသေးစိတ်သိပြီ detail သိပြီအဲ့ဒီလိုသိတဲ့ခါကျတော့ဩဒါပါလားဒါပါလားလို့သိသိလာတာဩလားပေါင်းမြောင်များစွာခေါ်တော့ငါမသိဘူးအခုတော့ဩဒါပါလားဩဒါခေါ်တာကိုဟောငါတို့ကြားဘူးတာဒါပါလားဆိုကြားဘူးတဲ့တုတ္တမယညာနဲ့ဘာဝနာထဲမှာပြန်ကြိုက်တာဘာဝနာမယညာ ဘာဝနာမြတ်ဉာဏ်အဆင့်ကိုဘယ်ချိန်မှရောက်တယ်လဲပညာအဆင့်ရောက်မှရောက်တယ်ဉာဏ်စဉ်7ပါးနဲ့ပြောမယ်ဆိုရင်တမ္မတနာဉာဏ်ကြမှာစတယ်တမ္မတနာဆိုတာယုံနဲ့ကိုသုံးတတ်တာနော်အနိစ္စဒုက္ခအနတ္တဖြစ်ဖြစ်တွေသုံးတတ်တာသုံးတတ်ပြီဆိုကြရတယ်လို့ तू ဟာဒါကျွမ်းကျင်လာလို့ပဲဟုတ်တယ်မဟုတ်လားအရာတစ်ခုကိုသုံးတတ်တယ်ဆင်ကျင်တယ်နော်လေ့လာတယ် analyze လုပ်တယ်ဆိုတာဟာ तू ဒီနေ့ပဲမှာတော်တော်ကျွမ်းကျင်လာလို့မကျွမ်းကျင်မနဲ့လုပ်နေမှာမလား ဘယ်လုံးနိုင်မလဲ analyze လုပ်တယ်ဆိုတော့ဆရာအမြင်ကြီးအမြင်ကြီးခွဲခြမ်းစိတ်ဖြာသိတယ်ဟာနော်ဒါတော့ခွဲခြမ်းစိတ်ဖြာတယ်ဆိုတဲ့အဆင့်ကိုရောက်ပြီဆိုရင်တော့ဒါပညာအဆင့်ဖြစ်ပြီတဲ့အဲ့ဒါဒါကြောင့်မလို့သူကဒီဝိပဿနာအဆင့်ဆိုတာကအနိစ္စဒုက္ခအနတ္တထင်တဲ့အဆင့်ယုံနာမြင်တဲ့အဆင့်အဲ့ဒါတော့အဲ့ဒီအဆင့်ကိုဘယ်သူကင်တယ်လဲဘယ်သူကြမှာပိုင်တယ်လဲဆိုရင်ပညာနဲ့မှပိုင်တယ်ဒါကြောင့်ပညာဒီယုံနာထင်တဲ့အဆင့်ကိုယုံ အနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးမြင်ပြီဆိုရင်တော့အဲ့ဒါပညာအဆင့်ဖြစ်လို့ဝိပဿနာလို့ခေါ်တယ်ဝိပဿနာလို့ခေါ်တယ်ဝိပဿနာဆိုတာလက္ခဏာ၃ပါးထင်မှာဝိပဿနာမထင်သေးဘူးစိတ်ငြိမ်ုံပဲရှိသေးတယ်ဆိုရင်တော့တမထပဲရှိသေးတယ်နောက်တစ်ခါအခုနကပထမတမထအဆင့်မှာမိမိကရအောင်ကြိုးစားစေကျင့်စေအားထုတ်စေဖြစ်တယ်သိကျင်တာကယုံ nant ဒါပေမဲ့ယုံ nant မြင်ပြီလားဆိုတော့ မမြင်သေးဘူးလှုပ်တုံးပဲကျင့်တုံးပဲဒါကြောင့်မလို့သူစရဏအာထုတ်ဆဲအကျင့်လို့ခေါ်တယ်အာထုတ်ဆဲကနေအာထုတ်လို့ develop လို့တဖြည်းဖြည်းရင့်ကျက်လာပြီဆိုတဲ့ခါကျတော့တဖြည်းဖြည်းနဲ့သူကဒါကိုပို့ပြီးတော့ရင်းနှီးလာတယ်သိလာတယ်မြင်ပြီဆိုတဲ့ခါကျတော့အဲ့ဒီဟာကသိတဲ့အဆဲဝိဇ္ဇာဒါတော့ဝိဇ္ဇာနဲ့စရဏနှစ်မျိုးမတူသေးဘူးစရဏအဆင့်ကကျင့်တဲ့အဆင့်ကျင့်လို့သဘောပေါက်နားလည်တဲ့အဆင့်ကျတော့ဝိဇ္ဇာအဲအဲ့လိုလဲခွဲတာရှိတယ် ဒါကတော့ဘုသူတာပြမှတ်ပေါ့ဒီလိုသင်တန်းတက်မှာပဲဟိုပြောပြောပြမှာစားတဲ့ဇာကြံကန်နဲ့စားတဲ့ဟာတွေဒါကြောင့်တချို့ဘုန်းကြီးတွေရှေ့တန်းနဲ့ပြောမှာမဟုတ်ဟူးစရာနဲ့နဲ့ဘုသူတာလေးရစီချင်တာနဲ့ပြောတာနော်များသောအားဖြင့်ကတော့အခုနပြောသလိုရှေ့သီလမေကံတမာတိမေကံပညာမေကံဒီလိုဒီသက်ခါသုံးပါးနဲ့မေကံ၈ပါးကိုသက်ခါသုံးပါးနဲ့ခွဲတာကတော့ဘုန်းကြီးတိုင်းပြောတယ်ဒါပေမဲ့တမထဥပဒနာလို့မေကံ၈ပါးကိုခွဲပြောတာနည်းနည်းရှားသွားပြီဝိဇ္ဇာနဲ့စရဏမကြဘူးတလောက်ပဲ ဦးဇင်းတော့မချဘူးတောင်းတာဘုန်းကြီးလည်းမပြောတော့ဘူးဟုတ်လားတက်ခါသုံးပါးနဲ့တည်ရင်တော်ပြီဆိုပြီးတော့ဒါဦးဇင်းစာလစ်လာတာကိုစာလစ်လာတယ်ဆိုတုဒ္ဓမြညာဘုဒ္ဓတများလေကောင်းလေပဲဘဟုတဲ့များများတုဒ္ဓကြားဘူးတာဟုတ်တော့မလားရှင်းတော့ကဘုဒ္ဓတဆိုတာစာမမရတာနားနဲ့မှတ်ရတာလေရှင်းတော့ကစာဥပမရှိတာဒါကြောင့်မလို့ဘုဒ္ဓတလို့ပြောတာဘဟုဆိုတာဗာလဲတုဒ္ဓဆိုတာကြားတာရှင်းတော့ကနားနဲ့မှတ်ရတာခက်တာမရှိဘူးစာဥမရှိဘူး ဒါတော့အကုန်လုံးကနားနေကြီးပဲလက်ရတာဒါကြောင့်ရှေ့တုန်းကတန်ခါနာတင်တော့ဘာနဲ့တင်ရလဲ oral ပဲတင်ရတယ်နှုတ်နဲ့ပဲတင်ရတာပြီးခါကျမှနှစ်ပေါင်း455လောက်ကျမှထမ်းရွက်ပေါ်တယ်ပေးရွက်ပေါ်တယ်မှာရေးတာအဲ့ဒီမတိုင်ခင်မှာဘာလို့လဲဆိုတော့ဗဇက်နဲ့ပဲကြည့်ရတာ oral answer ပဲလုပ်ရတယ်ဒါအဲ့ဒါကြောင့်မလို့ရှေ့တုန်းကတော့သူတို့ကများများနော်ကျောင်းကိုသွားဆရာရှင်မရှိရထိုင်ဆရာဆိုတာလိုက်ဆိုဒါကြောင့်မလို့စာတယ်မတွေ့တယ်မလားလို့ဟာဒုတိယံပြီးတတိယံပြီးနှစ်နှစ်ကျုံသုံးညမချဘူးလား ချရတယ်လို့ဘာဖြစ်လဲလို့ဆိုတော့ဟိုလူတွေက तू ကိုပြောတာကိုနားထောင်နေရတာဖြစ်တဲ့အတွက်တခါတည်းနဲ့မှတ်ချင်မှမှတ်မယ်ဒါကြောင့်လို့ဒုတိယံပြီးပြီးတော့တတိယံပြီးနဲ့နှစ်ခါသုံးခါထပ်ထပ်ပြောနေတာဘုရားလည်းသုံးခါတိတိဟောတယ်အဲ့ဒါဘာဖြစ်လဲလို့ဆိုတော့နားထောင်တဲ့ तू မှတ်မိအောင်လို့သူတို့ကဘာနဲ့လေ့လာဆိုတော့နားနဲ့လေ့လာတာဟုတ်တော့မလားရေးစရာလည်းမရှိဘူးအဲကြောင့်ဘ ഹു များများတုတ္တကြားဘူးတာဒါကြောင့်မလို့သင်္นานဆိုတာလဲဘုသူတ္တအခုကြားဘူးုံနဲ့မကတော့မှတ်ထားတယ်ရေးထားတယ်အကုန်လုပ်ထားတာအခုတော့ဟာမမှတ်မိလည်းကိစ္စမရှိဘူးကွန်ပျူတာနဲ့ဖိုင်ရှိပြီးတာပဲနဲ့ အခုကြတော့လည်းပြောင်းပြန်ဖြစ်သွားဟလားကွန်ပျူတာနဲ့ရှင်ပြီးတာပဲအဲ့တော့မှတ်ထားစာဆိုတာကကွန်ပျူတာရှိတဲ့ကိုဟာမဟုတ်ဘူးနော်ပုတ္တကေသူစယံသိပ္ပံပရဟတေသူယန္တနံယထာကိစ္စသမုပ္ပန်နဲ့နတ္တံသိပ္ပံနတ္တံတဏံနဲ့အေဝကေသုတ္တငါဗလာမန်ကြီးပြောထားတာရှိတယ်လောကနိတိရဘူးလားဘယ်ရဘူးမလဲဘုံကြောင့်မဟုတ်အေဝကေသုတ္တငါဗလာမန်ကြီးကနော်မှတ်ပြောထားတာရှိတယ်ဒီ သူတစ်ပါးတွေရဲ့လက်ထက်ရှိတဲ့ပစ္စည်းကကိုပစ္စည်းဟုတ်ပါမလားလို့ဘယ်ဟုတ်မလဲပိဋကတ်တွေထဲမှာစာအုပ်တွေထဲမှာကွန်ပျူတာထဲမှာရှိတဲ့စာကိုအလွတ်ရထားတာဟုတ်ရဲ့လားအေးအရေးကြုံလို့နော်သုံးညဆွဲကြရတော့မယ်ဆိုလို့သူများလက်ထက်ရှိတဲ့သူများအကောင့်ထဲရှိတဲ့ပတ်စံကိုသွားထုတ်သုံးလို့ရပါမလားအရေးကြုံလို့ပြောစရာရှိတော့နော်မင်းဟာငါပြောစမ်းกว่าဆိုလို့တခါတည်းအဲ့လိုစာမွက်ဖြစ်တဲ့နေရာသွားပြောလို့ရပါမလားမရဘူးအဲ့ဒါလို့ဆိုလို့ရှိရင်တခါတည်းဟိုကတိပိဋကအောင်တဲ့ကိုရိုတေချာသွားပြီးတော့ဦးစုံနဲ့လည်းသွားပြီးတော့မှဟိုတည်းလောလိုက်မှာပေါ့ကလုံးနှင်းသွားလောလိုက်မှာပေါ့ အခါတည်းကိုလည်းရစေတည်းဆိုဒါကြောင့်မလို့ယထာကိစ္စသမုပ္ပါနေအကြောင်းကိစ္စပေါ်လာခဲ့သည်ရှိသောနတ္တန်သိပ္ပံနတ္တန်တဏနတ္တန်တဏသူများလက်ထက်ရှိတဲ့ပစ္စည်းဥစ္စာဒီကိုယ်ဥစ္စာမဟုတ်ဘူးတဲ့ကိုမပိုင်ဘူးတဲ့နတ္တန်သိပ္ပံစာအုပ်ထဲမှာကွန်ပျူတာထဲမှာပိဋကတ်စာအုပ်တွေထဲမှာရှိတဲ့ပညာတွေကကိုယ်ပညာမဟုတ်ဘူးလို့ပြောတာအခုဦးဇင်းတို့ဆိုဘုန်းကြီးတို့ဆိုစာတွေတခါကြက်လျာတာနဲတာမဟုတ်ဘူးဟောတော့ကတော့ကြက်မထားအခုအဲ့လိုထောက်ပြပြောနိုင်မှာမလားလို့ နေအောင်ကျုပ်လောကနိတ္တစာကိုလည်းလှန်ကြည့်လိုက်အောင်မယ်ဆိုလို့ရှိရင်လှန်ကြည့်တာတော့မှဘယ်နာမှန်းသိမှာမဟုတ်တော့ဘူးဒီမှာ open book စာမွေးဖြစ်တယ်လို့ပဲမသိရင်စာအုပ်ဖြန့်ဖြေပါဆိုလို့တောင်ရရလားဘယ်ရမလဲကိုမကြည့်မထားတာဟုတ် open book ဖြစ်တယ်ဆိုတာတော့မှဘယ်နာရှိအောင်မှမသိဘူးဟုတ်တော့မဟုတ်လားဒါကြောင့်မလို့ကွန်ပျူတာတွေကြီးပဲလက်သိအားမကိုနေတယ်ရရန်တင်တာရအောင်ကြက်ရရန်တင်တာရအောင်သိအောင်လုပ်ဒါမှမဟုတ်ဆိုရင်တော့အရေးကြုံကကြမှာကွန်ပျူတာတော့ဖြန့်လို့လည်းမရဘူးเนาะကောင်းပြီဒါတော့ ဦးဇင်းတို့တိလမေခင်၃ပါးနဲ့တမာတိမေခင်၃ပါးကိုတမထလို့လည်းခေါ်တယ်စရဏလို့လည်းခေါ်တယ်ပညာမေခင်၂ပါးကြတော့ဝိပဿနာလို့လည်းခေါ်တယ်ဝိဇ္ဇာလို့လည်းခေါ်တယ်လို့ဒီလိုလေးတွေလည်းသိအောင်မှတ်ခဲ့ပါတုတ္တမယညာများများရှိရင်ဘုသူတ္တမယရင်ပိုကောင်းပါတယ်နောက်တစ်ခုအောက်မှာသွားကြစို့အဲကာရကအလုသမမေခင်၅ပါးအဲ့ဒါလေးဖတ်ကြည့်ပါဦး အဲ့တော့အဲဒီနေရာမှာဝိပဿနာအားထုတ်ပြီဆိုရင်မဲ့ခင်ကဘယ်နှပါရှိ၈ပါးရှိတဲ့ထဲမှာ တကယ်အလွတ်လောက်တာဘယ်နှပါလဲ၅ပါးအလွတ်လောက်ရတဲ့မဲ့ခင်ဖြစ်လို့သူကာရကမဲ့ခင်လို့ခေါ်တယ်ဒါကဘာမှလို့အလုသမားမဲ့ခင်ဟုတ်လားဘာခေါ်မလဲအလုမှုဆောင်ကော်မတီခေါ်မှာအလုလောက်ကြရတာလေသူတို့ကဒီအဖွဲ့မှာဘယ်နှဘယ်နှပါပါလဲဘယ်နှယောက်ပါလဲ၅ပါးပါတယ် တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါယာမတမ္မာတတိတမ္မာသမအော်မှားနေတယ်အင်းအဲ့ဒီအဲ့ဒီကလည်းထပ်ပြင်လိုက်အောင်နော်တမ္မာအင်းအဲ့ဒါမှဖြစ်ရမှာမှားနေလို့နော်ဟုတ်တယ်အင်းအဲ့ဒီလိုပြင်ပေးပါနော်အဲ့ဒီအဲ့ဒီသုံးခုမှားထည့်မိလို့အင်းတမ္မာဝါယာမတမ္မာတတိ တမ္မာတမာတိလို့အဲ့ဒီသုံးခုပြန်ပြင်ပေးပါမှားနေလို့ current page လောက်ထားနေပြီးတော့မှာတယ်ပြန်မစစ်မိလို့အဲ့ဒါကြောင့်ခုနပြောလို့အလွယ်လိုက်တာလေအဲ့တော့အဲ့ဒီ၅ပါးကတမ္မာတိတိတမ္မာသင်္ကပ္ပတမ္မာဝါယာမတမ္မာတတိတမ္မာတမာတိဘယ်နှပါလဲအဲ့ဒီ၅ပါးဒီဝိပဿနာအာထုတ်စဉ်ကာလမှာသူတို့ကတောက်လျှောက်အလုံးလုံးနေတာ အဲ့ဒါရုပ်နံကိုမြင်အောင်အလုတ်လုံနေတာဖြစ်တဲ့အတွက်သူတို့ကိုအလုတ်သမားမဲ့ခင်လို့ခေါ်တယ်ပါဠိလိုတော့ကာရကမဲ့ခင်ကောင်းပြီဒါတော့အောက်ကိုဆက်ပြီးတော့သွားလိုက်ကြစို့ဆက်ပြီးတော့ဖတ်လိုက်အောင်အလုတ်လုံပုံဆိုတဲ့နေရာလေးကိုอืมတမ္မာอืม ဟုတ်ပြီအဲ့ဒီမှာသူတို့အလောလောပုံကိုပြောတာတမ္မာသင်္ကပ္ပဆိုတာဥစဉ် တမသင်္ကပ္ပမေကလုံးကရှင်းခဲ့ပြီးပြီရိုးရိုးဆိုလို့ရှိရင်တော့ကာမဂုဏ်မထွမြောက်ခြင်းနိခမသင်္ကပ္ပအာပြဘာရသင်္ကပ္ပအဝိယိတသင်္ကပ္ပလို့နော်သုံးမျိုးဒါကိုတမ္မာသင်္ကပ္ပမေကလို့ခေါ်တယ်ဒါပေမဲ့တကယ်ဝိပဿနာအားထုတ်ပြီးဆိုတဲ့အချိန်ကျတော့စိတ်ကလေးကိုဝိပဿနာရှုမဲ့အရှုခံအာယုံပေါ်ကိုသူပို့ပေးရတယ်တင်ပေးရတယ်အဲ့ဒီချိန်ကျတော့ကိုလုံးမာတွေစဉ်းစားတာမဟုတ်စောစောတုန်းကတော့ကိုလုံးမဲ့ဟာစဉ်းစားတာ ကုသိုလ်ကိုလုံးမရစဉ်းစားတယ်ပဲပြောကြပါစို့သူတို့ဘာတွေကိုမနှိမ့်စေရေးသူတို့ဘာစေမငင်းစေမတတ်ဖြတ်ရေးဒါတွေကိုစဉ်းစားနေတာဩဒါအကုသိုလ်ပဲကုသိုလ်ပဲဟာအကုသိုလ်ဆိုရင်ရှောင်ကုသိုလ်ဆိုရင်လုံးမယ်ဆိုရတယ်စဉ်းစားနေတာအဲ့ဒီလိုမျိုးကောင်းတဲ့ဘက်ကိုလုံးဖြစ်အောင်မကောင်းတာတွေရှောင်ပြအောင်စဉ်းစားတာကိုတမ္မာသင်္ကပ္ပအလွယ်ဆုံးပြောကြပါစို့ကုသိုလ်လုပ်ငန်းဖြစ်မှာကိုစဉ်းစားရင်တမ္မာသင်္ကပ္ပဒါတော့စဉ်းစားတယ်ဆိုတော့တရားထိုင်ရင်ကဒီလိုပဲထိုင်စဉ်းစားမှာလားလို့ဒီလိုမေးစရာရှိတယ်မဟုတ်တော့ဘူး သူဒီဘိနိရောပဏလက္ခဏာဆိုတဲ့အတိုင်းမိမိရှုရမယ်ဆိုရင်အရှုခံအာယုံအပေါ်မှာယုံနာအပေါ်ကိုရှုတိမဲ့စိတ်ပေါ့ရှုတိရမယ်စိတ်ကလေးကို ဟောဒီပေါ်သွားဆိုပြီးတော့ဆွဲတင်ပေးတာအဲ့လိုဆွဲတင်ပေးသွားတာဥပမာကဘာပြောမယ်ဆိုလို့ရင်တော့လာတဲ့သူဘယင်တွေ့ကျင်တော့ဘယင်ကိုဘလို့ချင်းကမှမသိလို့မျိုးသားတန်ငယ်ချင်းကိုခေါ်ပြီးနန်းတော်ထဲခေါ်သွားရတယ်နော်ခေါ်သွားမှဘယင်နန်းတော်ဝင်လို့ရတာဒါတော့ ဒီဒေါသဟာနန်းတော်တို့တက်ရဝင်လို့မရဘူးဘာဖြစ်လို့လဲ तू မကျွမ်းကျင်ဘူးမကျွမ်းကျင်တဲ့အတွက်မြို့သားကိုခေါ်ပြီးနန်းတော်ထဲသွားတယ်ဒီတိုင်းမဲ့စစ်ကဒေါသနဲ့တူတယ်ဆိုတော့ဘေးနန်းတော်ဒီ object အာယုံနဲ့တူတယ်အဲ့ဒီကိုသွားခြင်းတဲ့အခါမှာတန်ခမာသင်္ကပ္ပဆိုတဲ့သင်ငယ်ချင်းမြို့ပေါ်သင်ငယ်ချင်းကိုခေါ်ပြီးသွားမှဒေါသနဲ့တူတဲ့စစ်ကအထက်ဝင်လို့ရတာအဲ့တော့ဦးဇင်းတို့စိတ်တွေကရှုတော့မယ်ဆိုရင်အရှုကအာယုံပေါ်ကိုပို့တဲ့အခါမှာစိတ်ကဒီတိုင်းမသွားနိုင်မသွားနိုင်တော့ဒီတိကျင်တဲ့တိအောင်လုံးမဲ့စိတ်ကို သူ့ကိုလမ်းပြခေါ်သွားမယ်ရှိတဲ့နေရာခေါ်သွားမယ်တမ္မာသင်္ကပ္ပလက်တွဲပြီးဟောဒီမှာလို့ခေါ်ပေးတာအဲ့ဒါကြောင့်တမ္မာသင်္ကပ္ပဒီစိတ်ကိုဘယ်ပေါ်တို့လဲအေးအာယုံပေါ်တို့ဆိုတာအာယုံကိုဟောဒီမှာမင်းရှုရမှာဒါဒါထွက်တယ်ဒါဝဲတယ်ဒါဖောက်တယ်ဒါပိန်တယ်ဒါနာတာကျင်တာကြိုက်တာခဲတာဒါပြေးတာဆိုတော့အဲ့ဒီနေရာရောက်အောင်အဲ့လိုပုတ်ပုတ်ပေးသွားတာအဲ့ဒီပို့ပေးတာကိုဘယ်သူကလုပ်လဲတမ္မာသင်္ကပ္ပလုပ်တယ်အဲ့ဒီမိခင်ကလုပ်ပေးနေတာ ကောင်းပြီအဲ့ဒီတမ္မာဝါယာမကြတော့ဒီတမ္မာသင်္ကပ္ပနဲ့တူအခြားမဲ့ခင်မြောက်ကိုကူညီပံ့ပိုးပေးတယ်ဆိုတော့ပြောရမယ်ဆိုလို့ရှိရင်တော့ယုံကြည်တစ်ခုရှိတယ်ဆိုတော့ယုံကဌာနစိတ်တွေမရှိဘူးလားရှိတယ်စိတ်ယုံကြည်တစ်ခုမှသူ့ဌာနနဲ့သူအလုပ်လုပ်နေတာတစ်ခုနဲ့တစ်ခုဒီ department တစ်ခုနဲ့တစ်ခုတူရဲ့လားမတူဘူးเนาะဒီဌာနကဒါလုပ်တယ်ဟိုဌာနကလုပ်တယ်ဒါပေမဲ့ဌာနကွဲတဲ့အခါကျတော့လုပ်ငန်းဟာတယောက်နဲ့တယောက်မတူဘူးလုပ်ငန်းဘလို့ပဲမတူသည်ထားအောင်တော့ရှိသမျှလူတွေကထမင်းတော့မစားဘူးလားအဲထမင်းမစားပေါင်းမတော့စားမှာပါစားစရာစားတယ်ပြော စားစရာတော့မစားဘူးလားဒါတော့ तू ဒီလူတွေအလုံးလုံးနေအောင်နောက်ကနေဘာပေးရလဲဆိုအစားတောက်ပေးရတယ်ထောက်ပံ့ရေးတက်ကအရေးကြီးတယ်ဟုတ်တယ်မဟုတ်လားအလုံးတော့ကွဲပေမဲ့ဒီလူတွေအကုန်လုံးဒီဘာလို့လဲစားတော့စားဖို့လိုတယ်အစားတော့မရှိဘဲနဲ့မစားမစားရဘဲနဲ့အလုံးလုံးနေမှာမလားအလုံးလုံးနေအောင်ဘာလို့လဲအဲအစားတော့ကဒီလူတွေအတွက်ဘာပေးလဲဆို energy ပေးတယ်အားရှိရင်အလုံးလုံးနေမယ်အားမရှိရင်မလုံးနိုင်ဘူးဝိရိယကအဲ့ဒါပဲကြံတဲ့ဟာတွေက ဝိရိယသည်အစားအသောက်နဲ့တူတယ်တင်း energy နဲ့တူတယ်ကျန်တာတွေကသူ့အလုပ်တမ္မာသင်္ကပ္ပတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတို့တမ္မာအဲတတိတို့တမ္မာတမာတိတို့ကျန်တာတွေအကုန်လုံးကိုအလုံးလို့လို့ရအောင်တမ္တမ္မာဝါယာမဆိုတဲ့ energy ကိုသွားထည့်ပေးရတယ်ဒါမှသူတို့အတုဌာဏနဲ့သူအကုန်လုံးပါဒါတော့ဝိရိယကမဆက်ရင်အကုန်ပြော့ကြမသွားဘူးလားသွားရော physical effort mental effort နှမျိုးလုံး physical effort ဆိုတာကဦးဇင်းတို့ ထိုင်တဲ့ပုဂ္ဂိုလ်ဒီခန္ဓာကိုယ်ကိုဖြောင်းဖြောင်းမမထည့်အောင်ဆိုရင်ဝိရိယလျှော့ချလိုက်ပုံမသွားဘူးလားပုံသွားတာပဲဒါကြောင့်ခါအောင်မမထားဒါကာယပိုင်းဆိုင်ရာဝိရိယစိတ်ကိုလည်းပဲဒီကိုရှုဒီကိုရှု attempt push push push မလုပ်ဘူးလားအဲ့ဒါ mental effort ဒါတော့ကာဒီစိတ်ပိုင်းဆိုင်ရာဝိရိယကိုယ်ပိုင်းဆိုင်ရာဝိရိယနှစ်မျိုးလုံးသူပို့မနေရဘူးလားတခါတည်းပို့တောက်လျှောက်ပို့နေရတာအဲ့ဒီပို့မှသာလင်ကျန်တဲ့ကောင်တွေကဘာလုပ်မှာလဲ အလုံးလုံးမှာအားမရှိဘူးကွာဇောကောင်းတယ်ဘလောက်ပဲ technician တွေဖြစ်ဖြစ်အားမရှိရင်ဘာဖြစ်မလဲခွေအိတ်နေမှတည်ကြတယ်ဟုတ်တယ်မဟုတ်လားသူဌာနနေသူဘလောက်ကြောင်ကြောင်ဘလောက်တော်တဲ့လူဖြစ်ဖြစ်အားရှိအောင်စာလိုက်ပို့ရတယ်အဲ့တော့ဝိရိယအဲ့ဒါပဲဝိရိယဒီကြံတဲ့စေတသိက်တွေမဲ့ခင်နေအလုံးလုံးအောင်လိုက်ပို့ရတယ်လိုက်ပို့ပေးရတယ်လိုက်အစာဖြည့်ပေးရတယ်အဲ့ဒါကိုဆိုလိုတယ်တမ္မာဝါယာမသည်တဲ့တမ္မာသင်္ကပ္ပနဲ့တူအခြားမဲ့ခင်များကိုပံ့ပိုးကူညီပေးသည်တနည်းအားလိုက်ထည့်ပေးတယ် energy ထည့်ပေးတယ်။တာမာတတိတိစိတ်ကိုအာယုန်တဲ့သို့နဲ့ဝင်သွားစေ၏ဒါသူလုပ်ပေးတယ်။နောက်ခုနပြောပြီးအထက်ကိုနဲ့ပြီးတော့စူးဝင်သွားစေတယ်။ဘူသူနီနူတွေကိုအကလင်းနဲ့ဆိုက်လိုက်တော့တခါတည်းဘာမှအထောက်အကာအကွယ်ဒါစီမရှိဘဲနဲ့အထက်စူးပြီးတော့ဝင်သွားတာမျိုး။အဲဒီလိုစူးဝင်သွားစေတယ်။တာမာတမာတိကြတော့အာယုန်တစ်ခုတည်းပေါ်မှာစူးပြီးတော့ဟိုတဲ့လောက်တယ်။စိုက်ထားတယ်။ဦးဇုံတို့ဒီထက်မှလူတွေနည်းနည်း နည်းနည်းကမြင်မှုတဲ့လူတွေရှိနေယောက်ျားလေးဆိုတော့ကမြင်မှုတတ်တယ်နော်မှန်ဘလူးတွေရှိတယ်မဟုတ်လားအဝိုင်းလေအဲ့ဒါလေးကိုဖြုတ်ပြီးတော့မှနေရောက်မှတို့လို့ထောင်ကြည့်ပါလားလို့နည်းနည်းလေး adjust လုပ်ပေးလို့ရှိရင်တဖြည်းဖြည်း spark ဖြစ်နေတဲ့ဝိုင်းဝိုင်းကြီးနဲ့တဖြည်းဖြည်းဆူဆူဆူဆူပြီးတော့ခဲတိုင်းရဲ့အချွန်လို့လေတဖြည်းဖြည်းနဲ့လုံးပြီးလောက်သွားစက်ကူခံကြည့်လိုက်မိတောက်တယ်ဦးစင်ငငယ်မသိဘူးဦးစင်ကြီးတပါမျက်မှန်ကြီးဘလင်းဖိန်ကြီးနဲ့သူကနေတာအဲ့တော့အဲ့ဒီတော့သူကဘာပြောလဲဆိုတော့ဘေးနာလူတယောက်က ဦးစန်းတပဦးစင်းကြီးပါတော့ဆေးတောက်တယ်စက်ကူဆေးလက်တောက်တာတော့မှစက်ကူဆေးလက်တယ်ဆိုတော့မိချက်ကမပါဘူးဆေးလက်ကတောက်ချင်တာအာကိုရောမိချက်ရှာနေမှာနဲ့ဒီပြီးတော့ပါတယ်ဘယ်မှာလဲဆိုတော့သူမျက်မှန်ကြီးချုပ်နေရောင်ပေါ်ထောင်ပြီးသွားအဲ့ဒီမှာတို့တာဆေးလက်မိတို့လို့ရတယ်ဦးစင်းစောစောအဲ့ဒီမတို့ခင်ဦးစင်းဖိနေကြတာအာဦးစင်းဘယ်လိုလုပ်တော့မှာလဲအဲ့ဒါဆိုအောင်မမဲ့မသိဘူးထင်တယ်ဦးစင်းကိုရင်ဆိုတာလာစမ်းမင်းလက်ဆိုပြီးတော့အဲ့ကြမှာလက်ဝါဘလို့ဟာဆူးလိုက်တာပြောနေတခါတည်းနော်တန်မီအုံထားတဲ့တန်ချောင်းကိုလက်ထိုးလိုက်တဲ့အတိုင်းပဲ အဲ့ဒီမစူးသေးခင်မှာသူပထမနည်းနည်းလေးဝိုင်းနေတယ်နော်ဆယ်ပြားစီလောက်ကငါးပြားစီတေးတေးတေးတေးတေးတေးစူးသွားခဲရန်အချွန်းလို့လို့တဖြည်းဖြည်းလေးစူးယူအဲ့မှာတခါတည်းတန်မီးအောင်ထားတာနဲ့ထိုးသလိုစူးသွားတာအဲ့ဒီလိုမျိုး point လစ်တစ်ခုတည်းပုံမှာတခါတည်း point လစ်တစ်ခုတည်းလို့စူးပြီးတော့ object တစ်ခုပုံမှာတန်သွားတာကိုပြောတာစောစော spa ဖြစ်နေတာမပူဘူးနော်ဒီမြင့်မှန်သူ့ရဲ့ power ဟာ ပြန့်နေရင်မပူဘူး စူးပြီးတော့တဖြည်းဖြည်းလေးလုံးပြီးဆင်သေးကျသွားပြီဆိုတဲ့အချိန်မှာအဲ့ဒီမှာမီထဖောက်တာပဲမီထွက်တာပဲဒါတော့ဦးဇင်းရဲ့စိတ်တွေကပြန့်နေရင်မစူးမစူးဘူးဒါကြောင့်မလို့တမာတိဆိုတာကပြန့်နေတဲ့စိတ်ဟာ energy လည်းမရှိဘူး power လည်းမရှိဘူးဒါကြောင့်တခုခုလုပ်တော့မယ်ဆိုလို့ရှိရင်နော် concentrate မလုပ်ရဘူးလား concentrate လုပ်ရတယ်အထူးသဖြင့်စာမွေးဖြည့်တဲ့နေရာ အထူးသဖြင့်အရေးကြီးတဲ့စာဖတ်တဲ့အခါ concentrate မလုပ်ဘဲနဲ့ဖတ်လို့ရလားမရဘူးအနိုင်ဆုံးအဆင်မသေးတာ စာတစ်ခုကိုအတိတ်ပဲသိအောင်လို့နားလည်အောင်လို့ဖတ်လဲဖတ်ခေါင်းကလည်းစဉ်းစားရတယ်နှစ်ခုမလုပ်အောင်လားဒီနှစ်ခုတစ်ပြိုင်တည်းလုပ်လို့ရအောင်မသိသေးတဲ့ terms တွေကိုလည်းသိအောင်လုပ်ရတယ် terms ကပြောတဲ့အတိတ်ပဲ meaning ကလည်းဘာလဲဆိုတာလည်းသိအောင်လုပ်ရတယ်ဒီနှစ်ပြိုင်ဒီနှစ်ခုကိုတစ်ပြိုင်တည်းလုပ်ဖို့အတွက်အာယုံကပြန့်နေရဲ့အတိတ်ပဲသိပါမလား မသိဘူးမသိဘူးမသိတဲ့အတွက်ပါဝါမရှိဘူးပေါ့စွမ်းအားမရှိဘူးပြောတာဝိပဿနာရှုတာလည်းဒီတိုင်းပဲနော်ပေါ်ပေါ်ရှန်ရှန်ပြောပြောလုံနေတဲ့စိတ်ဘယ်တော့မှပါဝါမထွက်ဘူးဘယ်တော့မှပါဝါတက်မလာဘူးပါဝါတက်အောင်လို့အနောက်အရှစ်ဖြစ်တဲ့စိတ်ကိုအနောက်ရှစ်တွေကိုနိဝရဏတွေဖယ်ပြန့်ကားနေတဲ့စိတ်တွေကိုတဖြည်းဖြည်းစူးပြီးလုံးချတော့စိုက်စိုက်လို့စူးသွားပြီဆိုကြကြမှာစူးမှစိုက်ဝင်သွားတာ မစူးဘဲနဲ့စိုက်ဝင်မှမလားလို့တုံးဆိုဘောင်းဆွင့်နေတာပေါ့ဘောင်းဆွင့်နေတာဦးစင်းလက်ပေါ်မှာခုနဦးစင်းကြီးကဝိုင်းဝိုင်းကြီးဒီလိုဆယ်ပြားစီလောက်အထိမပူဘူးဒီကဆယ်ပြားစီပြောတာမပူဘူးအဲလက်သန်းပြားလုံးလောက်ကလေးသေးလာပြီးအဲ့ကြမှာခဲတံလုံးလောက်ကနေတဖြည်းဖြည်းခဲတံအချုံသလိုဖြစ်ပြီးဆိုကကြမှာအဲ့ကြမှာတန်ကျွန်းနဲ့ထိုးသလိုပူတာနော်အရေးမကိုနှီးသွားတာတကားတယ်ဟဲ့ဒါ physics မှာသင်တဲ့လူတွေသိတာမသူပါပါဒီတိုင်းပဲဦးစွန်းကမှာ မိုင်းပါလည်းပဲအဲ့ဒါလိုစူးဝင်တဲ့သဘာဝရှိတယ်စူးလို့ရအောင် စုပေးရတယ်စူးအောင်မလုပ်ရလဲမစုရင်စူးပါမလားမစုမစုတဲ့အတွက်ပါဝါလည်းမရှိဘူးစူးနိုင်စွမ်းပါဝါမရှိဘူးဒါတော့စုစိုက်သွားကကြမှာစုသွားမှာစိုက်လို့အထက်ဝင်သွားတာနဲ့သွားတာအဲ့ဒီခါကြမှာဦးဇင်းတို့မသိသေးတဲ့စောစောတုန်းကယုတ်နံရဲ့အပေါ်တုန်းကစောစောတုန်းက မဆိုင်ခင်မစုခင်တုန်းကတော့ဘိုက်ဆိုလဲဘိုက်ကြီးပဲထွေလဲဝင်လဲဆိုလဲထွေလဲဝင်လဲကြီးပဲပညာကြီးပဲခံမနေဘူးလားလို့အဲဒီကနဲ့တဖြည်းဖြည်းနဲ့စိတ်တွေကကိုသွားဒီသွားတယ်ပျောက်ကိုထိုင်တာတော့ထိုင်မှမသိဘူးကိုထိုင်တဲ့တင်ပါနဲ့ကြမ်းနေလဲထိုင်မှမသိတော့လောက်အောင်အာယုံကဟိုဘက်ကိုစုသွားပြီစိုက်သွားပြီဟေးဆိုရင်တော့ဟာအဲဒီထွေလဲဝင်လဲထွေလဲဝင်လဲမမသိတော့စောစောတုန်းကထွေလဲဝင်လဲခဲတာလောက်အလုံးလေးပျောက်ပြီးတော့မှတွန်းကန်အောင်သွားတွေ့တယ်သူရဲ့ supporting expanding ပေါ့နော် တွန်းပို့တဲ့သဘောကန်တဲ့သဘောထောက်ပံ့တဲ့သဘောဒါကိုပြတာအဲ့ဒီခါကျမှအော်ဝါရော့တက်ရဲ့သဘောကဒါပါလားဆိုတော့သိတာအဲ့ဒီခါကျတော့အော်မမြင်ရတဲ့ဝါရော့တက်ဟာဦးဇင်းတို့အလုံးအထက်အနေနဲ့ကင်လို့မရတဲ့ဝါရော့တက်ကိုစူးစိုက်မှုတမာဒီလဲတွေ့လိုက်တဲ့ခါကျတော့သူ့ရဲ့လေဓာတ်သဘာဝတွေ့မလားဘူးလားထောက်ပံ့ခြင်းတွန်းကန်ခြင်းလှုပ်ရှားခြင်းသဘောသွားတွေ့တာအဲ့ဒီသဘောလေးကိုစာပြီးတော့မြင်လိုက်တဲ့အချိန်လေးအဲ့ဒါစူးစိုက်တဲ့ အဆက်ကိုကြော်လာလို့ကျော်လာပြီဆိုတဲ့အတွက်ကြောင့်မလို့စူးစိုက်တဲ့အဆင့်တွေကိုဝင်သွားတဲ့အတွက်ကြောင့်မလို့စူးစူးဆိုင်ဆိုင်လဲတကယ်အရှိအရှုခံရုပ်နဲ့နာမ်ကိုလည်းမြင်ပြီဆိုတော့အာသူတို့ရဲ့သဘောတွေတွေ့ပြီးရှေ့နဲ့နောက်နဲ့ရှေ့အဖြစ်နဲ့နောက်အဖြစ်ရှေ့ပြစ်တာနဲ့နောက်ပြစ်တာတစ်ခုပြီးတစ်ခုဖြစ်လိုက်ပြစ်လိုက်ဖြစ်လိုက်ပြစ်လိုက်နဲ့သူရဲ့ဒီဖြစ်ချင်းပြစ်ချင်းအစင်ကြီးသွားမတွေ့ဘူးလား။အော် mind and matter is ever changing ရုပ်ကလည်း တစ်ချိန်လုံးပြောင်းနေတယ်နာန်ကလည်းတစ်ချိန်လုံးပြောင်းနေတယ်အဲ့ဒီအပြောင်းကိုတွေ့လိုက်လို့ conclusion လောက်တဲ့ခါကျတော့အော် everything is changing အရာတိုင်းဒီဘာဖြစ်နေတာလဲ impermanent ဘာမှမမြဲဘူးတဲ့အဲ့ဒါပရမတ်ကိုစိတ်သွားတာစောစောတုန်းကတော့အဲ့ဒါဒီမြင်ရလားဆိုတော့မမြင်ဘူးမမြင်မလဲစိတ်ကစူးမှမစူးတော့စူးမှမစူးတော့မစူးတဲ့အတွက်ပါဝါလည်းမရှိဘူးကံကောင်းပြီအဲ့ဒီတော့အဲ့ဒါတွေကို အာယုံပေါ်၌မတည်နိုင်အဲအဲတခုတည်းသောအာယုံပေါ်၌ကြာရှည်စွာတည်နေတမ္မာဒိဋ္ဌိသည်စိတ်ကိုပရမတ်တရားတို့၏လက္ခဏာသဘောအခုနကပြောတာနော်ယောဂဒီလိုပါလားနာဒီလိုပါလားလို့တည်တည်ချာချာအရှိကိုအရှိတိုင်းမြင်လိုက်တဲ့အဆင့်ဒီပါလဲဘသူကလှုပ်လဲဆိုရင်တမ္မာဒိဋ္ဌိကလှုပ်တယ်ဒါကြောင့်သူတို့ဒီတကယ်လို့တမ္မာသင်္ကပ္ပတာမရှိမဲ့ဆိုရင်ယောဂီကမိမိစိတ်ကိုကမ္မထအာယုံပေါ်ပို့နိုင်မှာမလားဆိုတော့မပို့နိုင်ဘူးတဲ့သူရှိမှစိတ်ကသွားတာပို့လို့ရတာ တမ္မာဝါယာမအကူမပါဘဲနဲ့လဲကြာနာတွေကအားမရှိလို့အလုံးမလုံးနိုင်တမ္မာတတိမရှိနေလဲစိတ်ကိုကအာယုံကိုမဖောက်နိုင်တမ္မာတမာတိမရှိလဲအာယုံပေါ်မှာစိတ်ကကြာကြာမတည်နိုင်ပညာမပါဘဲလဲလက္ခဏာ၃ပါးမထင်နိုင်နဲ့ခိုင်ဒါတော့အဲ့ဒီ၅ပါးဒီအတူတကွတွဲပြီးအလုံးလောက်ရလို့ပါဠိလိုကာရကမဲ့ကမြန်မာလိုကလုံသမားမဲ့ကတဲ့ကောင်းပြီအဲ့ဒီ၅ပါးဒီဝိပဿနာရှုတယ်အမြဲတမ်းလုပ်တယ်ဆိုတော့က ဟာအဲ့ဒီလိုဆိုတော့မဲ့ခင်ဆိုတာကမဲ့စိတ်နဲ့သောတာပတ္တိမဲ့စိတ်တဂရဂါမိမဲ့စိတ်အနာဂါမိမဲ့စိတ်အရဟတမဲ့စိတ်မဲ့စိတ်ဘယ်နှမျိုးရှိလဲ၄မျိုးအဲ့ဒီ၄မျိုးတစ်မျိုးမျိုးနဲ့ရှင်တွဲပြီးဖြစ်တဲ့မဲ့ခင်၈ပါးမှသာလျင်အဲ့ဒီမဲ့ခင်သည်မဂ္ဂသစ္စာမြည်တယ်တဲ့နော်ဒုက္ခនិရောဓဂါမဏိပရိပဒဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ကျင့်တယ်မြည်တယ်တဲ့သူနာမည်အပြည့်စုံပါ ဆိုတော့ခါကျတော့ဟာဥစဉ်တို့ပုထုဇဉ်နေရဒါဆိုရင်မက်လည်းမရသေးဘူးဆိုတော့မေဃသစ္စာပွားများစရာပွားများရာမရောက်တော့ဘူးလားဘလို့လို့ပွားမလဲလို့မေးစရာရှိမလားဘူးလားဟာကျုပ်တို့မဲ့ပါမဖြစ်ပဲမဖြစ်ပါမဖြစ်ဘူးသေးပဲမေဃသစ္စာကျုပ်တို့မပွားတော့ဘူးဆိုသလိုဖြစ်မနေဘူးလားလို့မေဃသစ္စာအဆက်ဖြစ်ဖို့အတွက်ပြောတာအဲ့ဒါလို့တော့မဟုတ်ပါဘူးတဲ့မဆူတော့မပေးလိုက်မြူနောက်မှာပဲဒါတော့ခုနကလေးကိုထပ်ပြောပြမယ်ဒီနေရာမှာ ဟိုတနေ့ကပြောတာလေလည်းနည်းနည်းမပြည့်မစုံဘူးလို့ထင်တယ်နော်အဲ့ဒါလေးတွေပါထပ်ထပ်ပြောဦးမယ်ဒီဦးဇင်းတို့ဥပရိပဏာတပါဠိတော်ထဲမှာမဟာသလာယရဏိကတုတ်ဆိုတာရှိတယ်အဲ့ဒါမှတ်စုတော့ပါမသွားဘူးနားနဲ့ပဲနားထောင်တော့လားမဟာသလာယရဏိကတုတ်ဆိုတာဘာပြောတယ်လဲဆိုမြတ်စွာဘုရားပြောခြင်းတဲ့အရာလေးကမျက်စိနဲ့အစင်းတစ်ခုကိုမြင်တယ်လို့ပဲဥပမာထားကြပါစို့မျက်စိရှိတယ်အပြင်ဘက်က အစင်းရှိတယ်မျက်စိနဲ့အစင်းတိုက်တော့မြင်စိတ်ရှိတယ်ဒီသုံးခုပေါင်းစပ်တဲ့အတွက်ဖတ်တာဖြစ်တယ်ဟာမဆိုးဘူးတော်တော်တော်နေပြီသင်္นานသားတွေဖတ်တာဖြစ်တဲ့အတွက်နောက်ထပ်ဝေဒနာခံစားရတယ်နော်မျက်စိရှိတယ်အပြင်ဘက်ကအစင်းရှိတယ်သူတို့နှစ်ခုပေါင်းအဲတွေးထိတဲ့အတွက်မြင်သိစိတ်ဖြစ်တယ်ဒီသုံးခုပေါင်းဆက်ဆက်သွယ်မိတဲ့ contact ဖြစ်လို့ဖတ်တာဖြစ်တယ်ဖတ်တာဆိုတဲ့ထိတွေ့မှုဖြစ်ရင် ဝေဒနာဒုက္ခသော၎င်းဒုက္ခသော၎င်းဥပ္ပခသော၎င်းလာတော့မယ်ဒါဥပမာပြောပြတာနော်အဲ့ဒီလိုမြင်သိစိတ်တစ်ခုဖြစ်တဲ့ဒီ process တစ်ခုမှာတဲ့မြင်တဲ့မျက်စိကိုသော၎င်းအစင်းယူပါယုံကိုသော၎င်းမြင်သည့်စိတ်ကိုသော၎င်းဟောဒီသုံးခုတိုက်ဆိုင်လို့တွေးထီလို့ပေါင်းစပ်လို့ဖြစ်တဲ့ဖတ်တာကိုသော၎င်းထိုဖတ်တာကြောင့်ဖြစ်ပေါ်လာတဲ့ဝေဒနာကိုသော၎င်းအဲ့ဒါကိုသူတို့ရဲ့အမှန်အတိုင်းသိမယ်ဆိုရင်အမှန်တည်းဆိုတာယုတ်ကိုယုတ်တိုင်း နာကိုနာအတိုင်းအနိစ္စကိုအနိစ္စအတိုင်းဒုက္ခကိုဒုက္ခအတိုင်းဒီတိုင်းယထာဘုဒ္ဓဉာဏ်နဲ့ထိုးထွင်းပြီးသိမဲ့ဆိုရင်တဲ့ထိုးထွင်းသိတယ်ဆိုတာအမှန်တိုင်းသိဆိုတာအဲ့ဒါပြောတာအဲ့ဒီလိုအမှန်တိုင်းသိမဲ့ဆိုလို့ရှိရင်ဒီအဲ့ဒီလိုလည်းသိမဲ့သိမဲ့ဆိုလို့ရှိရင်အဲ့ဒါယုတ်နံရဲ့သဘောတည်ယုတ်နံမှန်သမျှခုနကပြောခဲ့ပြီနေဆာလားအနေဆာလားအနေဆာကြီးပဲအနေဆာကြီးပဲယုတ်နံမှန်ရဲ့အနေဆာပြီးတော့ ဒုက္ခပြီးတော့အနတ္တဒါတော့မမြဲတဲ့အရာလူတွေကတတ္တဝါတွေကဘာလဲဆိုရင်စဉ်းစားကြည့်အရာခတ်သိမ်းကိုမိမိပိုင်ထားသမျှမိမိဘဝအစမိမိပိုင်ထားတဲ့သာသမီဇနီးမယားပြည်စည်းဥစ္စာအကုန်လုံးရှိသမျှဒီမင်းကိုထာဝရမပိုင်ခြင်းဘူးလားစိတ်ကမြဲခြင်းတယ်ဒါပေမဲ့အရာခတ်သိမ်းကမမြဲဘူးအရာခတ်သိမ်းဒီပြောင်းလဲခြင်းဖြစ်ဖြစ်ခြင်းเนาะဖြစ်ချင်းဖြစ်ချင်းရှိနေတာဖြစ်တဲ့အတွက်ကြောင့်ဖြစ်ချင်းဖြစ်ချင်းအမြဲမပြတ် ဒီတရားတွေမှာရှိတော့နှိမ့်စစ်သလိုဖြစ်တော့ဒီတရားသည်ဆင်းရဲတဲ့ဒုက္ခမမြဲတဲ့အနိစ္စကိုအနိစ္စလို့ဖြစ်အောင်ဆင်းရဲတဲ့ဒုက္ခကိုဒုက္ခလို့ဖြစ်အောင်ဗျောင်းပြန်လှန်လို့မရဘူးသူ့တဘာဝသူသွားတဲ့အတွက်အတ္တလားအနတ္တလားဆိုတော့အနတ္တဒါကိုသိတဲ့အခါကျတော့အော်ငါတို့ဘလောက်ပဲမြဲခြင်းခြင်းမမြဲဘူးဘလောက်ပဲချမ်းသာခြင်းခြင်းဆင်းရဲကနောက်ကကပ်ရပဲဘဝရှိရင်ဒုက္ခရှိတယ်ရှိမှာပေါ့ရှိတဲ့ဘဝကိုယုံနေနံက နေဆာလားအနေဆာလားဆိုတော့အနေဆာဒုက္ခကပ်ပါနေတာပဲသူ့နဲ့သူယုံလဲမမြဲဘူးအနေဆာနာမ်လဲမမြဲဘူးအနေဆာအနေဆာ plus အနေဆာ equal ဟိုဘက်ကဘာလာမလဲအနေဆာပဲလာမှာပေါ့နေဆာတော့မလာတော့ဘူးဟလားနေဆာတော့မလာတော့ဘူးအနေဆာပဲထက်လာတယ်အဖြစ်ရရှင်းနေတာအဲ့ဒီအနေဆာလာတော့ကိုသိသိချာသိပြီဆိုရင်ကိုမြဲစေခြင်းနဲ့ဟောဒီလောကတတ္တလောကသင်္ခါရလောကတခုလုံးဒီမမြဲသေးရလား ပြောင်းလဲနေတယ်လိုချင်ရလားဆိုတော့မလိုချင်လိုချင်စရာမကောင်းဘူးလို့ဆိုလိုတယ်ဆိုတော့ကိုမမြဲခြင်းကိုမလိုအဲကိုမလိုခြင်းတဲ့သဘာဝကြီးနဲ့တွားနေတဲ့ဟာကြီးကိုတေးသေးချာချာညံနဲ့တိပြီဆိုရင်တဲ့အဲ့ဒါအာဒီနိုကဆိုတာအပြစ်ကိုမြင်တာအာဒီနိုကဆိုတာအပြစ်ကိုမြင်တာအင်ကြီးကောင်းကောင်းတဆောင်တွေ့လို့လိုက်ပြီးတော့တက်နေလိုက်တယ်အင်ကြီးတော့အလကားရတယ်ဆိုဒါပေမဲ့အင်ကြီးကတော့ကောင်းပါတယ်လှတယ်ဆေးတွေတုတ်ထားတာမန်ရှင်ကြီးပဲဒါပေမဲ့ ဖြစ်ချင်တော့အဲ့ဒီအိမ်ကြီးကအောက်ကသဲကမ်းပါရေထိုးနေတဲ့ကမ်းပါဇောင်းလေးမှာဆောက်ထားတာခမရတို့တက်နေဆိုရင်ဟာလကားပြတာဘာလို့မနေရမလဲအော်အဲ့လိုလားအဲအဲ့လိုပဲအခုကျုပ်တို့ဘုရားသဲဆောင်ကမ်းပါမှာတရှဲရှဲနဲ့မြေစားခြင်းရေစားခြင်းခံရတဲ့အပေါ်မှာဆောက်တဲ့အိမ်လိုပဲတဲ့ရုပ်တွေကြည့်လိုက်တော့မလာဘူးလားနေခြင်းစရာကြီးဒါပေမဲ့အောက်ကြည့်လိုက်တော့ အာတဲ့တချက်ချက်စားနေတာအဲ့ဒါလိုမြင်လိုက်တဲ့အခါကျတော့ဟာကြောက်စရာကြီးပါလားဆိုတော့အဲ့ဒီဘယဆိုတော့ကြောက်စရာကောင်းတဲ့သဘောအာဒီနေဝဆိုတဲ့အပြစ်ကိုမြင်လာတာအဲ့ဒီလိုလဲသိလိုက်ရောအဖြစ်ပြစ်ကိုသိယုံနာကိုသိရင်အခုနပြောတဲ့ကြောက်စရာကောင်းတဲ့သဘောလိုချင်စရာမကောင်းတဲ့သဘောအပြစ်တွေကိုမြင်လာတာတဲ့အဲ့ဒီလိုမြင်ပြီဆိုတာနဲ့တပြိုင်နက်အဲ့ဒီအပေါ်ထဲမှာမိမိကဆွဲလန်းတတ်မဲ့တဲ့စိတ်မဖြစ်တော့ဘဲနဲ့အခုနကမြင်တာကိုမြင်တဲ့အတိုင်းရှုလိုက်တယ် ရှုလိုက်တယ်ဆိုလို့ရှိရင်မရှုခဲ့ဘူးဆိုလို့ရှိရင်တော့လိုချင်စရာအာယုန်နဲ့တွေ့ရင်ဘာဘာဖြစ်မလဲလောဘဖြစ်မယ်ဖတ်တာဖြစ်စရာအဲ့ဒီမှာနောက်ကနေပြီးတော့မှအဲ့ဒီမှာဝေဒနာကအဲ့ဒီဒုက္ခဝေဒနာဒုက္ခဝေဒနာကြောင့်နောက်ကလောဘလာတာကောင်းတာလေးနဲ့ချမ်းသာတဲ့နေ့တွေ့တော့လောဘဖြစ်တယ်မကြိုက်ဘူးအာမလိုချင်ဘူးဆိုတော့ဒေါသဖြစ်တယ်ခိုင်ဒါလားမသိဝါလားမသိလောဘမှမသိဒေါသမှမသိဆိုတော့လဲမောဟလည်းလာသေးတယ်ခိုင်ဘာကောင်းလဲဘာမှမကောင်းဘူးအဲ့တော့ တကယ်လို့ရှုလိုက်မယ်သိလိုက်မယ်ဆိုတော့ယုံနာယုံနာတိုင်းအဖြစ်အပျက်တိုင်းရှုလိုက်မယ်ဆိုတော့အမှန်တိုင်းသိမသွားဘူးလားသိသွားပြီဒါတော့တကယ်လို့မြတ်တာရှုလိုက်မယ်ဆိုရင်တဲ့မရှုလိုက်ဘူးဆိုရင်ဒါခန္ဓာတွေဖြစ်သွားတာကြိုက်စရာကိုတွေးလို့ကြိုက်ချင်တယ်ဆိုတဲ့လောဘကိလေသာကိလေသာဝိကြီးစလဲပြီးဆိုတာနဲ့လောဘဆိုတဲ့ကိလေသာဝိကစလဲပြီးဆိုတာနဲ့လောကျင်တဲ့ဟာကိုမိမိကအလုံးမလုံးတော့ဘူးလား ဘယ်နာရမလဲဘယ်သူရှင်ငားရမလဲဘယ်သူရှင်ချိမလဲဘယ်အလုတ်ကလေးလုတ်လို့ပတ်စံဘလောက်ရရင်ဝယ်နိုင်မလဲဆိုတဲ့အလုတ်ကကာမဝတ်ကမလဲဘူးလားကာမဝတ်လဲပြီးပြီဆိုလို့ရှင်တော့ဝိပါကဝတ်ဘဝမဖြစ်ဘူးလားဖြစ်ပြီဥပါဒณะခန္ဓာတွေဆက်ဖြစ်တယ်အဲ့ဒါဒီဘဝမှာလည်းဖြစ်မယ်တန်တရားမှာလည်းဖြစ်မယ်ဒါတော့လောလောဆယ်ရှုလိုက်ပြီးဆိုလို့ရှင်တော့အဲ့ဒီနောင်ဖြစ်မဲ့ဥပါဒณะခန္ဓာဖြစ်သေးရဲ့လားဒီနေရာတွေရပ်သွားတယ်အဲ့ဒါပြောတာအမှန်တိုင်းသိလို့အမှန်တိုင်းရှုလိုက်တဲ့အတွက်နောင်မှာဖြစ်မဲ့ဥပါဒณะခန္ဓာမဖြစ်တော့ဘူးတဲ့ အဲ့တော့အဲ့ဒီလိုရှုလိုက်တဲ့အခိုက်သည်တည်သောအတိသည်တမ္မာဒိဋ္ဌိဒါလေးကိုတည်အောင်လို့စိတ်ကလေးကတွန်းအားပို့လိုက်တဲ့တွန်းအားသည်တွန်းပို့ပေးလိုက်တဲ့ဟာသည်တမ္မာသင်္ကပ္ပနော်ပြီးတော့မှအဲ့ဒါလေးကိုအာအားထုတ်မှုလေးသည်တမ္မာဝါယာမနော်ဒီစိတ်ကလေးကိုအာယုံပေါ်ကိုစူးစိုက်မှုသည်တတိအာယုံလက်တစ်ခုတည်းပေါ်မှာတင်ထားတဲ့ကြာကြာနေတဲ့ဒီတမ္မာသမာဓိအဲ့ဒီလို ကာရကမဲ့ခင်ငါပဲပြည့်မသွားဘူးလားအေးအလုပ်လုပ်ရင်းနဲ့ပြည့်ပြီနော်ဒါဆိုရင်ကောင်းပြီကြံတဲ့သုံးပါပဲမလဲလောက်တာဆိုတော့လောက်တယ်တဲ့သူကဘာပြောတယ်လဲဆိုလို့ရှိရင်ဒီဥပဒနာအာမထုတ်ခင်ကတည်းလို့သီလအရင်မစဘူးလားသီလစတယ်စတဲ့ခါကျတော့တမ္မာဝါစာတမ္မာကမ္မနာတမ္မာအစည်းဝါပါမနေဘူးလားပါနေတယ်ဆိုတော့အဲ့ဒီလိုမျိုးသီလမဲ့ခင်သုံးပါးဒီအာမထုတ်ခင်ကတည်းလို့မိမိကပါခဲ့ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့သူ့ကိုကြတော့အာထုတ်ဆဲမှာသီလက ပြစ်နေသလားမပြစ်ဘူးလားမပြစ်ဘူးသီလမပြစ်ဖဲပြည့်စုံပြီးတော့မှအာထုတ်မှုတခါတည်းတွဲသွားတယ်သီလပြည့်စုံတယ်အာထုတ်တယ်ဆိုတော့ဘယ်နှပါဖြစ်သွားပြီလဲ၈ပါးဒါကြောင့်မလို့သူစာမှာပြောတာကဘုရားကိုယ်တော်ဟောတာပို့ပေဝါခောပနတ္တကာယကမ္မဝစီကမ္မအာဇီဝသူပရိသုတ်တော်ဟောဒီကာယကံဝစီကံတမအာဇီဝဆိုတဲ့သီလမေကံသုံးပါးဒီတရားအမထုတ်ခင်ရှိရတယ်လို့ဆင်နေပြီပဲတဲ့ဆင်မီနေဆိုအဲ့ဆင်နေတဲ့သီလအပေါ်မှာအခြေခံထားပြီးတော့မှဒီက အာထုတ်နေတာအာထုတ်နေတာဖြစ်တဲ့အတွက်အာထုတ်ဆက်မှာသုံးပါနောက်ကကပ်ပါမလားဘူးလားပါတယ်လေဝိသုရိမေမတွေ့တယ်မဟုတ်လားလို့တိလေပရိဋ္ဌာနရောတပညောနော်စစ်တံပြင်းညစဘာဝေအာတာပိနေပိကောပိကိုတောအိမဝိဇတိယေစတံဆိုတာတိလမြေကြီးပေါ်မှာတည်ထားပြီးတော့မှအာထုတ်ရတာအာထုတ်တဲ့ခါကျတော့သူ့ကို base လုပ်ထားတာတိလကိုဖြုတ်လိုက်သမာဓိပညာသွားလို့ရပါမလားမရပါဘူးမရဘူးကာရကမငယ်၅ပါးလုံးဝလုံးလို့မရတော့ဘူးဘာဖြစ်လို့လဲ တီလာမှမတီးဘူးဆိုစိတ်တွေကရောရိခတ်နေပြီ remorse ဖြစ်ပြီနော် restlessness နဲ့ဖြစ်သွားပြီတော့လုံးဝ restless ဖြစ်သွားပြီပြောတာစိတ်ကမတည်ငြိမ်တော့ဘူးဥဒိစ္စဖြစ်ပြီ remorse တန်တရားတွေကိုကုဆာတွေဖြစ်ကုန်ပြီဖြစ်ပြီဆိုတာနဲ့တပြည့်နဲ့တမာတိမဖြစ်တော့ဘူးပြီးပြီပြက်ရောအဲ့ဒီအဆောက်အဦအကုန်လုံးဒီ structure ကြီးတစ်ခုလုံးပြိုကျသွားတာအဲ့ဒါကြောင့်မလို့ဒီ structure ကြီးကိုဝိပဿနာရှုနေတဲ့ structure ကြီးတစ်ခုတည်နေအောင်ဘယ်သူက support လုပ်ပေးထားတာလဲဆိုရင်တီလာ အဲ့ဒါကြောင့်မလို့တီလာစင်ခဲ့လို့ဒါလည်းရဲ့သမာဓိလုပ်ငန်းတွေလုပ်လို့ရတာဒါဆိုတော့စောစောကဒီလိုပါခဲ့ပြီးသားတဲ့ဒါကြောင့်ဝိပဿနာအားထုတ်တဲ့အချိန်ခါမှာမဲကရှစ်ပါးလုံးပါပါတယ်လို့ပြောတာဒါကြောင့်ကောင်းပြီဒါပေမဲ့စောစောကတကယ်အားထုတ်တဲ့အချိန်မှာတော့တဲ့ဒီဝိရတိ၃ပါးလို့ခေါ်တဲ့သီလမဲ့ခင်၃ပါးကတော့အတူတော့အလုံးမလုံးဘူး အဲ့ဒါလေးဦးစင်စောစောဟိုတနေ့ကမနေ့ကပြီးခဲ့တဲ့ဘက်ကပြောနည်းနည်းလေးမှားသွားတယ်ပြောချင်တာကတခြားပါဇက်ကထွက်တာတခြားနော်ထပ်ပြန်ပြောမယ်အဲ့ဒါတမ္မာတမ္မာဝါစာတမ္မာကမ္မတတမ္မာဇီဝ၃ပါးကိုဗာမဲ့ခင်ခေါ်ဒီလာမဲ့ခင်၃ပါးအဲ့ဒါကိုဘာလို့လဲခေါ်တယ်လဲဆိုရင်ဝိရတိလို့လဲခေါ်တယ်ဝိရတိဘာလို့ခေါ်လဲရှောင်ခြင်းမှုဝိရတိအဲ့ဒီရှောင်ခြင်းမှုဝိရတိဆိုတဲ့သဘောတည်သူတို့လောကီအခိုက်မှာတိလကိုစောင့်နေဆိုတာက မိမိကျူးလွန်မဲ့တတ္တဝါပညာကိုအာယုံပြုတယ်ဥပမာသူများတက်ကွက်တတ်မဲ့ဆိုရင်ဩငါ तू လူပါလားဟာကျွဲပါလားနွားပါလားဆိုပြီးတော့သူ့ကိုအာယုံပြုပြီးတော့မှရှောင်တာမဟုတ်လားရှောင်တာဖြစ်တဲ့အတွက်တတ္တဝါပညာအာယုံပြုတယ်လို့ခေါ်တယ်ခိုးမဲ့ဆိုရင်လည်းအရှင်ကိုအာယုံမပြုဘူးလားဩဒီလူကတော့ तू လည်းသူ့ပစ္စည်း तू နှမျောပါပဲဆိုပြီးတော့ပိုင်ရှင်အာယုံပြုတယ်ပစ္စည်းကလည်းပညာပဲတတ္တဝါပိုင်ရှင်ကလည်းပညာပဲဒါကြောင့်လောကီအဆင့်မှာဝိရတိသည်ဘာကိုအာယုံပြုလဲဆိုရင်ပညာကိုအာယုံပြုတယ် သူတို့ကပညာကိုအာယုံပြုမှုကရှောင်ရတယ်ဒါလည်းရှောင်စရာရှိမှဖြစ်တာရှောင်စရာမရှိရင်ဖြစ်ပါမလားမဖြစ်ဘူးတတ်စရာနဲ့တိုက်ရိုက်တွေ့လို့မတတ်ဖက်ရှောင်မှအဲ့ဒီဟာဖြစ်တာတမ္မာကမ္မန္တဖြစ်တာတတ်စရာမရှိတဲ့အချိန်မှာဖျားဖူးနေတဲ့အချိန်တရားနာနေတဲ့အချိန်မှာတမ္မာကမ္မန္တမဖြစ်ဘူးဘာဖြစ်လို့လဲရှောင်စရာမှမရှိတာရှောင်စရာနဲ့ဒေရိုတိုက်ဆိုင်နေမှာအဲ့ဒီအခိုက်ရှောင်ရင်ဖြစ်တယ်မရှောင်ရင်မဖြစ်ဘူးဒါတော့သူတို့ကရှောင်စရာရှိတဲ့အချိန်မှာဘာအာယူပြုတ်တယ်လဲဆိုရင် တတဝါပညာကိုအာယုံပြုတယ်ဘာအာယုံပြုလဲပညာအာယုံပြုတယ်မှတ်ထားနော်အဲ့ဒါတော့ကောင်းပြီဝိပဿနာအားထုတ်နေတဲ့ဟိုဘက်ကမဲ့ငယ်၅ပါးသွားကြစို့နော်ကာရကမဲ့ငယ်၅ပါးကာရကမဲ့ငယ်ကြတော့ယုတ်နံကိုရှုရတယ်ရှုတဲ့အခါကျတော့အရှုခံတိဘာဖြစ်နေလဲယုတ်နံဟွအရှုခံတိဘာလဲပရမတ်လို့လည်းပြောလို့ရတယ်နော်အရှုခံကယုတ်နံစောစောလေးကသီလမဲ့ငယ်၃ပါးရဲ့အရှုခံကဘာလဲဖြစ်နေလဲတတ္တဝပညာ အာယုံတူရဲ့လားမတူဘူးမတူဘူးဒါကြောင့်မလို့သူအတူတူလုပ်လို့မရအောင်အတူတူလုပ်မလို့လောကီအခိုက်မှာအဲ့ဒါကြောင့်မလို့သီလမေခင်သုံးပါးဒီရှောင်ကျင်ရမယ်ရှောင်ကျင်ရမယ်ဝိရမိတပ်ပဝိတုလို့ခေါ်တဲ့တတ္တဝါပညာကိုအာယုံပြုတ်ပြီးသူကရှောင်ကျင်ကြတာသူအာယုံကတတ္တဝါပညာဝိပဿနာရှုတဲ့အခါကျတော့ကာရကမေခင်၅ပါးကသူဘာဆိုင်ရှုနေတယ်လဲယုံနာပရမတ်ကိုရှုတယ်သူရဲ့အာယုံဒီပရမတ် ဟောဘက်ကဝိရိတိစေတသိက်ရဲ့အာယုံကပြင်းညပြင်းညနဲ့ပရမအာယုံကွဲနေတဲ့အတွက်အတူတူမလုပ်ဘူးဒါကြောင့်သူကတီးတန့်စီအလောလောက်တယ်အလောလောက်တဲ့ချိန်ကြတော့ကံကောင်းပြီမက်ကိုရောက်တဲ့ချိန်ကြတော့မက်ကိုရောက်တဲ့ချိန်ကြတော့သောတာပတ္တိမေဖြစ်ပြီးပဲကြာဆိုကြပါသောတာပတ္တိမေကြာတဲ့အခိုက်အတန့်မှာအခုနာကသူတို့ဘာကိုတတ်ချင်တဲ့စိတ်ခိုးချင်တဲ့စိတ်သူတို့ဘာသားသမီးစော်ကားချင်တဲ့စိတ်တွေတော့ထားပါတော့အာကုသို့မှန်သမျှလုံးမဲ့အာကုသို့စေတနာကိုဖြတ်လိုက်တာ ဖြတ်လိုက်တာဖြတ်လိုက်တဲ့အခါကျတော့သူမှဒီအာကုသူတွေလှုပ်ဖြစ်အောင်အတွင်းထဲမှာဟိုးကအတွင်းထဲမှာကင်းနေတဲ့အနုတ္တိယ latent energy နော်အနုတ္တိယဓာတ်အကြောင်းတိုက်ဆိုင်မှာပေါ်တာအဲ့ဒီဓာတ်သေသွားတာဘာသေသွားလဲဆိုအနုတ္တိယသေသွားပြီသေသွားတဲ့အခါကျတော့သူတို့မှာရှောင်စရာအချိန်လိုသေးရလားမလိုတော့ဘူးတောက်လျှောက်တခါတည်းအပီးရှောင်ပြီးသားဖြစ်သွားပြီ နော်မရှောင်ချင်းရှောင်ချင်းလည်းမဟုတ်တော့အပီးတစ်ချိန်လုံးတောက်လျှောက်အတူတူအလောက်လောက်တရားရတာဘာဖြစ်လဲလဲဆိုသူ့ရဲ့ဇက်မြစ်ဖြစ်တဲ့မူရင်အာကုသိုလ်ကိုလှုပ်ချင်တဲ့စိတ်စေတနာကိုတတ်လိုက်လို့အဲ့ဒီဓာတ်ကန်းသွားပြီတည်သွားပြီတည်သွားတဲ့ခါကျတော့အဲမက်ကိုရောက်လိုက်တဲ့အခိုက်အတန့်လေးသည်အာကုသိုလ်စေတနာတွေအကုန်လုံးခုနကစေတနာပေါ့နော်တမ္မာဝါစာနဲ့ပတ်သက်တဲ့နှုတ်နဲ့ပတ်သက်တဲ့လိန်ပြောတာကြံကြံတန်းတန်းပြောတာဂုံးတိုက်တာ နော်နှစ်သာရမရှိတဲ့စကားပြောတာပြီးတော့ကာယကံသုံးပါးနဲ့ပတ်သက်တဲ့သူတတ္တာသူဓမ္မပစ္စည်းအုပ်သူမြတ်ပစ္စည်းခိုးတာသူဓမ္မသားသမီးကျွလွန်စော်ကားတာဒီအကုသိုလ်စေတနာတွေကတည်သွားတဲ့အတွက်သူတို့ကအမြဲတမ်းရှောင်ကျင်မိသားဖြစ်သွားပြီရှောင်ဖို့အချိန်တီးတန့်မရှိတော့တစ်ချိန်လုံးရှောင်မိသားအဲ့တော့တစ်ချိန်လုံးရှောင်တာဖြစ်တဲ့အတွက်သူတို့ကလည်းအဲ့ဒီချိန်ကြတော့သူတို့ရဲ့အာယုန်ဒီနိဗ္ဗာန်ကြံတဲ့ကာရကမေက၅ပါးရဲ့အာယုန်ကလည်းနိဗ္ဗာန်သူတို့ရဲ့အာယုန်ကအာယုန်တူးမသွားဘူးလား တူသွားပြီလောကုတ္တရာအခိုက်ရောက်ရင်မဂ်ကင်၈ပါးလုံးဘာကိုအာရုံပြုလဲနိဗ္ဗာန်အာရုံပြုတယ်အာရုံတူတဲ့အတွက်စိတ်တစ်ခု process တစ်ခုတည်းမှာအတူတူဖြစ်တယ်ဒါကြောင့်မဂ်ကင်မက်ကမက်စိတ်နဲ့ကြတဲ့အချိန်မက်စိတ်ဖြစ်တဲ့အချိန်မှာအဲ့မှာမက်ကရှစ်ပါလုံးအပြစ်အတူပါသွားပြီ။ဘာဖြစ်လို့ပါနိုင်လဲ။အာယုံတစ်ခုထဲမှာတူသွားပြီ။နိဗ္ဗာန်အာယုံပြုလို့။ဘာဖြစ်လို့ပြုလဲဆိုရင်ခုနကသီလမက်ကသုံးပါးမှာရှိတဲ့အကုသိုလ်စေတနာကိုအဲ့ဒီအခိုက်ကလေးမှာတစ်ခါတည်းတတ်တာ နော်ဒါတော့ကောင်းပြီအဲ့ဒါကြောင့်မလို့ဒီလောကုတ္တရာမက်ကိုရောက်တဲ့အခိုက်ကြရင်မက်ကရှစ်ပါအပြည့်ဖြစ်တယ်အတူတူကအတူတူအလောလောတယ်လောကီအခိုက်မှာတော့အတူတူမလောဘူးဘာဖြစ်လို့လဲဝိရိတိစတသိက်လို့ခေါ်တဲ့သီလမက်ကင်၃ပါးဒီတတ္တဝပညာကိုအာယုံပြုတယ်ကာရကမက်ကင်နေဝိပဿနာရှုတဲ့ခါကျတော့ယုံနာပရမတ်ကိုအာယုံပြုတယ်အာယုံမတူတဲ့အတွက်တပြိုင်တည်းမှာတော့အလုံးမလုံးဘူးလို့ဒါတော့မှတ်တာသို့တော့တပြိုင်တည်းအလုံးမလုံးပေမဲ့သူတို့မပါခဲ့ဘူးလားဆိုတော့ပါတယ်လို့တော့မှတ်တာ ဘယ်ချင်းကပါခဲ့တယ်လဲဆိုရင်တရားအမထုတ်ခင်တုန်းကသီလစောက်တည်ထားတဲ့သီလသည် မပြစ်မစည်းပကတိစင်ကြယ်စွာနဲ့သီလပိုးပြီးတော့တောင်စင်စင်ကြယ်ကြယ်ပါနေတဲ့အတွက်အဲ့ဒီလိုစင်ကြယ်ပြီးတော့ပါတဲ့အဖြစ်မျိုးကို မပြစ်သောအဖြစ်ပါဝင်ခြင်းလို့မှတ်တာပါတယ်လေအေးတရားထုတ်တဲ့ချိန်ကမှသီလသည်မပြစ်ဘူးမပြစ်ဖက်နဲ့အာထုတ်တဲ့အချိန်မှာအာထုတ်ဆဲမှာတီးနေတယ်အဲ့ဒီလိုမပြစ်သောအဖြစ်ပါဝင်ခြင်းဆိုတဲ့အနေနဲ့ပါတယ်လို့မှတ်ထား နော်ကောင်းပြီအဲ့ဒါတော့မိမိတို့ဒီသစ္စာလေးပါးကိုဦးဇင်းတို့အကျယ်လစ်လာခဲ့တာဟာအခုဒါမေဃသစ္စာရဲ့အဆုံးပဲဖြစ်ပါတယ်မေဃသစ္စာအဆုံးဆိုတော့ဦးဇင်းတို့ဒီဓမ္မစစ်ကြာကိုကြည့်တဲ့အခါကျရင်မေဃသစ္စာအခန်းမှာတူတူလေးပဲပါတယ် ဣဒံခောပနာဘိကဝေဒုက္ခនិရောဓဂာမိနိပရိပရာအရိယသစ္ဆံအယမေဝအထင်ကိကောမေကောတေယတိတံဒါပဲဟုတ်တော့မလားကဲရွယ်လဲရွတ်ပြီးပြီနားလဲကြလားတူတူလေးပဲ ဒါပေမဲ့ဥစဉ်လို့ရှင်းတဲ့ခါကျတော့ခေါင်းကြိုက်ရှင်းယူတာဒါတော့တော်တော်ချုံထားတာဒါတော့အဲ့ဒါလောက်ကလေးနဲ့တာမန်ပုဂ္ဂိုလ်တယောက်မေဃသစ္စာနားလဲဖို့သစ္စာလေးပါးနားလဲဖို့ဆိုတာလွယ်ပါမလားမလွယ်ဘူးတဲ့အဲ့ဒီတော့အဲ့ဒီဟာမှာဒီမဆီဆရောကြီးရဲ့အယူဝါဒလေးကိုနည်းနည်းထည့်ပြောခြင်းလို့ဒီနေရာမှာမေဃ သစ္စာနဲ့ပတ်သက်ပြီးတော့မေခင်ရှစ်ပါးဟာမေဃသစ္စာပဲလို့လမ်းလေးညွှန်လိုက်တာလောက်ပဲရှိတယ်မေဃသစ္စာဘာလဲဆိုတော့အဲတမာတိတိဘာလဲဆိုတော့အကျယ်ဖွင့်ဆိုချက်မပါဘူးကမန့်လောက်ထားတာမရှိဘူးဒါတော့ကမန့်လောက်ထားတာမရှိတဲ့အခါကျတော့သူ့ရဲ့မူရင်း original text မှာကတူတူလေးဖြစ်နေတယ်ဟာနော်ကွန်တင်ညာကတရားအဆုံးလေးမှာတောတာပန်ဖြစ်တယ်ပဲထားပါတဲ့ကျန်တဲ့လေးပါမဖြစ်သေးဘူး ကြံနေလေးပါမဖြစ်တော့တရားပြီးလို့ရှိရင်တို့ကငုတ်တုတ်ကြီးထိုင်ပြီးတော့ဒီတိုင်းတရားအထုတ်တော့မှာလားနားမလည်ရင်ကမေးခွင့်မရှိဘူးလားဖះကောထပ်မပြောရတော့ဘူးလားဒါတွေစဉ်းစားစရာဖြစ်လာနောက်ကွယ်မှာအဲ့ဒါကြောင့်မလို့အဲ့ဒီအမေးဖြေလေးတွေကိုမေးစာမေးစရာလေးတွေကိုရှိတဲ့အတွက်မာစီဆရာတော်ကြီးကအဲ့ဒီဟာလေးကိုသူ့ရဲ့သဘောသွားတင်ပြသွားတော်တော်ကြီးကိုအံ့ဩဖို့ကောင်းတယ်ဦးဇုံတို့ဒီပြင်ဆရာတော်တွေရေးတဲ့ဓမ္မစစ်ကြာတရားဥတွေကို ဆရာတော်ပေါင်းမြောင်များစွာရေးတဲ့ထဲမှာအဲ့ဒီသုံးသက်ချက်တခုမှမတွေ့ရဘူးဦးစင်းလက်လမ်းမိသေးများဖတ်တဲ့ထဲမှာနော်ဆရာတော်ကြီးပြောတာတော်တော်ကြီးကမှအော်လောင်ကိုသွားတွေ့ရတယ်နော်ကောင်းပြီအဲ့ဒါပါလဲဆိုတော့ဒီမာစီဆရာတော်ကြီးရဲ့ပထမနီးကတော့ပင်စားဝိက9ဦးတို့တည်တယ်တရားဥနာကြပြီးကျွတ်တန်းဝင်ပြီးပါရမီဒုရှိကြတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်တမာတိတိစတဲ့အမိလေးလောက်ကိုကြားရတယ်ဆိုရင်တဲ့သူတို့က သူတို့သိကျင်တဲ့အရာလေးကိုသဘောပေါက်သွားပြီလိမ့်မယ်ဒါကြောင့်မလို့မြတ်စွာဘုရားကဒီနေရာမှာတော့အကျဉ်းလောက်နဲ့နားလေလောက်လို့အကျဉ်းဟောတယ်လို့ယူမယ်ဆိုရင်လည်းယူလို့ရတယ်ဒါကပထမနီးတယ်နော်ဘာဖြစ်လို့လဲဆိုတော့တိတ်ပါရမီပြည့်တဲ့ပုံကိုယ်တွေဆိုလို့ရှိရင်အကျဉ်းလောက်ခေါင်းစဉ်လောက်ဖွင့်ဟောလိုက်တယ်ဆိုရင်နားလေသွားကြတယ်ဒါကိုရည်စူးပါတယ်တိတ်ပြီးတော့ညံထစ်တဲ့ပုံကိုယ်တွေပေါ့နော်ဩဃာတိတိညပုံကိုယ်တို့လို့ ဒုတိယနေ့ကတော့ဗာလဲဆိုရင်ဒုတိယနေ့ကတော့မြတ်စွာဘုရားရဲ့ဒေသနာတော်တွေကဒီဟောစဉ်ကမေခင်ရှိပါကိုအများနာလဲအောင်အကျေဟောတော်မူခဲ့မြည်ဖြစ်ဤဒါက twist ဟောဘာခေါ်မလဲဆိုရင်ဦးဇင်းတို့ inference လောက်တာပေါ့နော် inferential ပေါ့ဟောမှတ်စာချက်ပေါ့ဒါတော့မြတ်စွာဘုရားကတော့အဲ့ဒါကိုအကျေဟောလိမ့်မယ်တဲ့ဆရာတို့ကြီးကဒါတော့အကျေတော်ဟောမယ်သို့တော်လည်းဒီမေခင်ရှိပါတွေကပိဋကသုံးပုံမှာအများကြီးဒီကနေ့ကမေဇိမတိကအင်္ဂုတ္တရာခုတ်တက ဘယ်သွားကြည့်ကြည့်အဲ့ဒါတွေကြီးပဲအများကြီးတွေ့ရတယ်အဲ့တော့အကျယ်တွေဟောတာတာရှိတယ်ရှိတဲ့အခါကျတော့ဒီဒီနေရာမှာကတော့တန်ခိုင်နာတင်တဲ့အခါမှာဒါတကူပြန်ပြီးတော့ organize ပြန်လုပ်ရတယ် organize လုပ်တဲ့အခါတွေမှာတူတာတွေအရှိတာတွေကိုတချို့တူတာတွေကိုပေါင်းပြီးတော့တချို့နေရာအတူပဲထားလိုက်တယ်ဒါကြောင့်တန်ခိုင်နာပထမတင်စင်တုန်းကဒါကိုဓမ္မစကြာကိုအရှိနီးနဲ့တန်ခိုင်နာ မတင်ဘဲနဲ့နော်အရှိတွေကတော့ဒီပြင်တုတ်တန်နေမှာရှိလိမ့်မယ်နော်ဒီနေရာမှာတော့တို့ ပြောရမယ်ဆိုလို့ရှိရင်မြတ်စွာဘုရားပထမဆုံးတရားဥဒေသနာဖြစ်တဲ့အတွက်ဒါ religious platform ပဲ religious platform ဆိုတာတူတူချင်းချင်းကြုတ်ကြုတ်ပဲဟောတာဒါကြောင့်အခြေခံဥပဒေနဲ့တူတယ် constitution နဲ့တူတဲ့အတွက်ဒါကသူကကြက်ကြက်လှုပ်ချင်တဲ့သဘောရှိတယ်ဒါကြောင့်မလို့ဒီနေရာမှာတာငဏတင်တဲ့ပုံကိုယ်တွေကအကျယ် comment လုပ်ထားတာတွေကိုမပြောတော့ဘဲနဲ့လက်ရှိနော်ဖရာပထမစဟောလိုက်တဲ့ဟာကိုပဲထားပြီးတော့အချင်းချုပ်ခေါင်းဆက်လောက်ပဲတန်ခိုင်းတာတင်းတယ်လို့သူကဒီလိုယူဆတယ်ဖြစ်ဖွယ်ရှိတယ်ဆိုတာယူဆတာ ဒါတော့ဒါဆိုရင်ရှင်မြတ်အထောက်ထားရှိသလားဆိုရင်ရှိတယ်ဦးဇင်းတို့မာသရိပတန်တုတ်ကြီးကိုဒီကနေ့ကာရတဲ့မှာဒီကနေ့ကာရတဲ့မှာဟောတာကြတော့အပြည့် full set နဲ့နဲ့ဟောတယ် complete ပဲ complete set ပဲဒါကိုပဲဒီကနေ့ကမှာရှိတဲ့သရိပတန်တုတ်ကိုမစ္စည်းမနိကေရောက်တဲ့အခါကျတော့အဲ့ဒါကျတော့သူကရှော့ပြစ်လိုက်တယ်ဟောတော့ကဗရမအပေါ်အချင်းချုပ်ဗရမအပိုင်းလောက်ပဲထားတယ်တဲ့အဲ့တော့ဦးဇင်းတို့တန်ခါရင်တာ9ရန်တင်တဲ့အထိအောင်ရှေ့အဲ့ဒီ ဒီမေဇိမနိကမှာရှိတဲ့မာသရိပဒံတုတ်ကအကျင့်နဲ့ပဲရှိခဲ့တယ်တဲ့ဒါတော့ဆတ္တသံဃာနာခဲရောက်တဲ့အခါကျတော့ဒီသရိပဒံတုတ်ကြီးနှစ်ခုအတူတူပဲနော်ဟောတော့ကအကျင့်ဆိုတာကတော့အခုနပြောခဲ့ပြီ စာရေးတဲ့ခက်မဟုတ်ဘူးနော်စာရွက်ပေါ်မှာပေပေါ်မှာရေးတာမဟုတ်တဲ့အတွက် oral အနေနဲ့ဆောင်းထားရတာဆောင်းထားတော့သူတို့မှာဆောင်းရတဲ့ဟာပေါ့စေရအောင်လို့တူတာတွေကို short အုပ်စုတွေခွဲရတယ်ဥစဉ် ဒီကနိကေဆောင်မေစီမနိကေဆောင်တန်ယုတ်တနိကေဆောင်အင်္ဂုတ္တရနိကေဆောင်ခုတ်တကနိကေဆောင်ဆိုပြီးတော့သူဆောင်လို့တဲ့ကျမ်းစာတွေကိုသူကခွဲပြီးတော့မှအုပ်စုတွေခွဲပြီးတော့ဒီကျမ်းတွေကိုအလွတ်ဆောင်ထားတာအလွတ်ဆောင်တော့ဆောင်ယူတဲ့ပုံကိုယ်တွေတာဝန်သိအောင်လို့တူတာတွေတော့ဟာဒီကနိကေပါပြီးသားပဲကွာမေစီမနိကေဆောင်တဲ့ကိုတော့တက်တာပါစေတော့ဆိုပြီးတော့အတူလေးပဲဆောင်လိုက်တယ်အတူလေးပဲ record ထဲမှာထည့်ထားတယ်ဒါကိုပြောတာအဲ့ဒီအတွက်သူတို့ကချုပ်နေတယ်ဒါပေမဲ့ဆက်ရတန်ခါနာခေတ်ရောက်လို့တန်ခါနာတင်တဲ့အချိန်ကျတော့ဩဟို တတိပဒံတုတ်နှစ်ခုအတူတူပဲဒါတော့ဒီကနေ့ကနေအတူတူပဲပြန်ပြီးတော့အရှေထားလိုက်ကြစို့ဆိုပြီးတော့အဲ့ဒီကြမှာပြောင်းတာတဲ့ဦးဇင်းအဲ့ဒါမသိဘူးအဲ့ဒါကိုသူထောက်ထားတယ်အဲ့တော့အဲ့ဒီလိုပဲဟုတ်တယ်ဦးဇင်းတို့ဒီတုတ်တန်နေမှာဏိဒန်းတွေကတာဝတိမှာဟောတယ်ဆိုလို့ရှင်ဟာအေဝေမေတုတေဧကသမြဘဂဝါတာဝတိယဝိတေဇေတဝိနေတတာပိနိကတာအာရမေဒါနောက်တစ်ခါလာလဲဒါပဲနောက်တစ်ခါလာလဲဒါပဲနောက်တော့တုတ်တန်နေရှိသမျှအကုန်လုံးကအတူခုတ်တကနိကေမှာဆိုလို့ရှင်အထူးသဖြင့် ဏိဒန်းကတူနေတဲ့ခါကျတော့ तू ကအဲ့ဒီဏိဒန်းကိုရေးရွေးစဉ်တိုင်းမရေးတော့ဘဲနဲ့သာဝတိဏိဒါနံဏိဒန်းကတော့သာဝတိမှာဖြစ်တယ်လို့မှတ်လိုက်တော့အဲ့ဒါလေးပဲရေးတော့တာအရှင်မရေးတော့ဦးဇင်းခုနရွတ်တယ်လို့သာဝတိဏိဒါနံဆိုတာရေးဏိဒန်းသာဝတိမှာဖြစ်တာကွာဆိုရင်ကျန်တာတွေနားလဲတော့သာဝတိမှာဘုရားရှိတယ်အဲ့ဒီမှာသူတို့ဟောခဲ့တာလို့ပြောတာဇာတော့တူတာရေးမရေးတော့အဲ့ဒီနင်းနေချုံတာအဲ့ဒါကြောင့်မလို့ဒီဆရာတန်ခါနာခက်ကြတော့စာရွတ်တင်နေရေးကြပြီဖြစ်တဲ့အတွက်အပြည့်စုံဖြစ်အောင်လို့ အခုနကမေဇိမနိကရဲမှာပါတဲ့သီရိပဒံတုတ်ကြီးကိုဒီကနိကရဲမှာပါသလိုအပြည့်ပြန်ထည့်လိုက်တယ်လို့ဒီလိုပြောတယ်။ဒါကြောင့်ဦးဇင်းတို့ဒါကိုထောက်ဆသောအဖြစ်ဒီဓမ္မစစ်ကြမှာပါတဲ့မေဃသစ္စာမှာတမာဒိဋ္ဌိတမာသင်္ကပ္ပတလုံးချင်းဖွင့်ဆိုจิตတွေကိုထိုရိုပိဋကစာအုပ်တွေမှာအများကြီးမှရှိတယ်။ဒါတော့ဟိုမှာပါပြီးသားဖြစ်တဲ့အတွက်ပထမဆုံးဟောတဲ့တရားမှာတော့ပထမဘုရားအကျဉ်းချုပ်ကလေးချလိုက်တဲ့ဒီ ဗရမမူရင်းဟောချက်ကလေးကိုပဲထားတယ်လို့ဆရာတော်ကြီးကယူဆတယ်တဲ့ဒါကိုဆရာတော်ကြီးယူဆကိုဓမ္မစရိယဥမ္မောင်မောင်လေးကသူ့ရဲ့တရားဥဆိုတဲ့စာအုပ်ထဲမှာထည့်ရေးလို့ဦးဇင်းကလည်းနော်ဟောတည်တည်ချာချာရှာကြည့်တာမတွေ့သေးတာနဲ့သူ့ရဲ့ကျမ်းစာအုပ်ထဲမှာသူ့နာမည်ထည့်ပြီးတော့ဦးဇင်းကနည်းနည်း not not ရင်ပေါ့နော်ပြန်ပြီးတော့ refer လုပ်ထားတာဆရာတော်ဦးတိလန္ဒန်တာလည်းပြောတယ်သူပြောတဲ့စာအုပ်ကိုဦးဇင်းရှာတယ်သူခေါ်တဲ့ဓမ္မစစ်ကြာမှာသူရေးတဲ့တရားဥဆိုတာလည်းရှိတယ်သူခေါ်တဲ့ the first discourse ဆိုတဲ့အင်္ဂလိပ်လိုခေါ်တာမှလည်းရှိတယ်ဦးစင်းညနေရပဲလက်လမ်းမီတလောက်ကြည့်လိုက်သေးတယ်သူစကားလုံးတွေ့မလားလို့ तू ဟောတော့ဟောတယ်ဒါပေမဲ့ဦးစင်းကမှတ်မှတ်သားသားတွေ့ကျင်လို့ तू အင်္ဂလိပ်လိုဗမာလိုနှစ်ခုလုံးဟောတဲ့ဟာမှာရှာကြည့်တော့မတွေ့ဘူးဒါပေမဲ့ तू ဟောတဲ့ထဲမှာတရားထုတ်ပုံမှာတော့ရှိတယ် तू လည်းပဲသူ့ကိုမေးလို့ဖြေထားတာရှိတယ်ဒါတော့ဦးစင်းကထင်ပါတယ် तू ကဆရာတော်ကြီးရဲ့ဆုံးဖြတ်ချက်ကိုကြည့်ပြီးတော့ तू ကလည်းဒီတိုင်းပဲဆရာအတိုင်းလိုက်ပြီးတော့ပြောတယ်လို့ထင်ပါတယ်ဒါကြောင့် ကောင်းပြီအခုဒီမေဃသစ္စာနဲ့ပတ်သက်ပြီးတော့မေဃ၈ပါးဟာတကယ်တော့အရှိရှိသင့်ပါတယ်သို့တော်လည်းပဲဟိုခက်တုံးက အာဂုံဆောင်တဲ့ပုံကိုယ်တွေလွယ်ကူအောင်လို့အကျဉ်းလေးထားတာကနေပြီးတော့မှအကျဉ်းကြံတယ်လို့ဦးဇင်းတို့ဒီလိုသူတို့ဆရာတော်ကြီးရဲ့ယူဆချက်အရာသိရပါတယ်ဒါကိုအဲဓမ္မစရိယဥမ္မောင်မောင်လေးကတော့ဒုတိယနီးကပို့ပြီးတော့သဘာဝကျပါတယ်တဲ့ဘာဖြစ်လို့လဲဆိုလို့ရှိရင် တခါတည်းဟောလိုက်လို့သဘောပေါက်သွားမယ်ကြွတန်းဝင်သွားမယ်ဆိုရင်ဒုတိယဆက်ဆရာအကြောင်းမရှိဘူး repeat လုပ်ဆရာအကြောင်းမရှိဘူးဒါတော့ကြံတဲ့၄ပါးဒီ၄ရစ်တိုင်တိုင်အားထုတ်ရသေးတယ်ဆိုတော့သူတို့နားမလဲသေးလို့သဘောမပေါက်သေးရင်ဒါတွေကိုနားလဲအောင်ဟောရအောင်မယ်ပြောရအောင်မယ်ရှင်းရအောင်မယ်ပြန်ပြီးတော့တိုက်တွန်းရအောင်မယ်အားပေးရအောင်မယ်ဒါတွေဟာရှိမှာပဲတဲ့ဒါတော့စာအုပ်ထဲမှာမကြံတာကအခုနပြောတဲ့နီးနဲ့ကြုံအောင်လို့နော်တူရတူရတွေပေါင်းထားတာဖြစ်တဲ့အတွက်နောက်ပိုင်းမှာသူ့ရဲ့ဖွင့်ဆိုချက် comment လောက်တာတွေကို ဟောတန်ခိုင်းနာတင်တဲ့ဆရာတို့တွေကမထည့်ဘူးရဟန္တာတွေကမထည့်ခဲ့လို့အခုလက်ရှိအတိုင်းကြံတယ်လို့ယူဆပါတယ်နော်ကံကောင်းပြီဒါတော့ဦးဇင်းတို့သစ္စာလေးပါးဒီမှာပြီးတယ်လို့ဆိုကြပါစို့ဒါတော့သစ္စာလေးပါးမှာသစ္စာလေးပါးကိုမြတ်စွာဘုရားသိပြီးတဲ့အချိန်ကမှမြတ်စွာဘုရားကဒီသစ္စာလေးပါးကိုသစ္စာတစ်ပါးတစ်ပါးမှာနောက်အဲသိတဲ့ဉာဏ်က၃မျိုးနဲ့သိတယ်နော်အဲ့ဒါကိုအပြန်၃ပါးလို့ခေါ်တယ် အပြန်ဆိုတော့ repeat လုပ်တာ again and again and again တခုတည်းပဲဟုတ်တော့မလားဒါတော့အဲ့ဒီလိုအဲ့ဒီလိုလောက်တာကိုမြန်မာပြန်တဲ့ဆရာတို့ကအပြန်လို့ပြန်တယ်အပြန်ဆိုတာကအိမ်ကိုပြန်တာမဟုတ်ထပ်ပြီးတော့လောက်တာပြောတာထပ်ပြန်လှုပ်လိုက်အောင်ထပ်ပြန်လှုပ်လိုက်အောင်ဆိုတဲ့စကားလုံးကိုရှေးဆရာတို့တွေကအပြန်သုံးခါတိတိပြန်တဲ့တွေ့အပြန်သုံးပါသစ္စာတစ်ပါးပါတော့မှသုံးခါသုံးခါ repeat လုပ်တယ်သုံးခါစီဆိုတော့သစ္စာဘယ်နှပါရှိလဲ၄ပါ၄၃၄ ဒီလောက်တော့ကြည်ပါတယ်ဗမာပြည်ကတင်ချာတွက်လာတာပဲဟုတ်လားဒီကဘူရီဆိုရင်ကြည်ချင်းမကြည်မှာသူတို့တင်ချာမတွက်ဘူးချဲမှမထိုးတော့ကဲကောင်းပြီအဲ့တော့ဒီဉာဏ်သစ္စာတစ်ပါးတစ်ပါးမှာအပြန်၃ပါးရှိတယ်ဆိုတာကိုသိအောင်ဦးဇင်းတို့ဒုက္ခသစ္စာမှာအဲ့ဒီ၃ပါးရှိတဲ့အကြောင်းဖတ်ကြည့်အောင်ပါဠိလေးပါစဖတ်ပါဒုက္ခဣဒံဒုက္ခံ ပြီအဲ့တော့ဒါကပါဠိကိုမြန်မာပြန်ပေါ့နော်အဲ့တော့ဒုက္ခသစ္စာမှာသစ္စာ၄ပါးအနေနဲ့ပြောမယ်ဆိုရင်သစ္စာတစ်ပါးတစ်ပါးမှာအဲ့ဒီ၃ခု၃ခုဖြစ်တယ်ဉာဏ်၃ခုဖြစ်တယ်ဉာဏ်ကသစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်လို့ပါဠိလိုခေါ်ပါတယ်သစ္စာဉာဏ်ဆိုတာလွယ်လွယ်ပြောမယ်ဆိုရင်ဒါပါလဲလို့သိသွားတဲ့ဉာဏ်ကိုပြောတာနော်လွယ်လွယ်လေးပြောရင်ဒါပါလဲလို့သိသွားတာ ကိစ္စညာဆိုတာဒါကိုဘာလောက်ရမှာလဲလို့သိတာကိစ္စကိစ္စဆိုတာအလောက်တောင်ပြောတာဟဲ့မင်းအမှုကိစ္စတဲ့ဘာလဲကွာဆိုမပြောဘူးလားလို့ဒါကိုလောက်ရမယ်ကိုလို့ပြောတာလေကတဆိုတာလှုပ်ပြီးပြီလှုပ်ပြီးတာကိုလှုပ်ပြီးမှသိသွားတာငါဟုတ်ပြီဒါတော့ဟုတ်တယ်ငါအဲ့ဒီလှုပ်ကိုငါလှုပ်ပြီးသွားပြီလားလှုပ်ပြီးပြီလို့သိတာကတညာ I'm done ပေါ့ you are done ပေါ့ဒါကိုပြောတာဆိုတော့နံပါတ်1ကဒါဘာလဲလို့သိတာသစ္စာညာဒါဘာလို့ရမှာလဲလို့သိတာကိုကိစ္စညာ လှုပ်ပြီးပြီလို့သိတာကကတညံအဲ့ဒါလေးမှတ်တာနော်ဒါပဲဒါဘာကြောင့်ပြောရတယ်လဲဆိုရင်ဦးဇင်းတို့ကအခုလေ့လာတဲ့ခါတွေမှာကအမြဲတမ်းအာယုပြုရမှာဒါတရားဥလို့မှတ်တာဒါလေးတော့ကောင်းနေမှထွက်စင်တယ်ဒီဒီ mental image ကိုပြောင်းမသွားစင်နဲ့သို့မဟုတ်ဆိုတရားပေါ့တယ်ဘာဖြစ်လို့ပေါ့တယ်လဲလို့ပြောလို့ရှိရင်မြတ်စွာဘုရားတရားတစ်လုံးတစ်လုံးစကလုံးတွေထွက်ဖို့အတွက် ထွက်မဲ့စကလုံးတိုင်းဒီတပိညုဒညာဆိုတာ filter မှာဝင်ပြီးမှစစ်ပြီးမှအပြင်ကိုထွက်လာတာတပိညုဒညာနဲ့မထိမတွေ့ရပါနဲ့ဘယ်စကလုံးမှပါဇက်ကမထွက်ဘူးဒါတော့ဒီစကလုံးကမှန်တယ်ဟုတ်တယ်လို့တတ်တာဒီဒီလောကကြီးတစ်ခုလုံးကိုပြောတော့မယ်ခေါ်တော့မယ်ဆိုရင်ဒီစကလုံးကစစ်ဆေးပြီးသားအကုန်လုံးတစိမ့်ရိုက်ပြီးသား approve လုပ်ပြီးသားဒါဆိုတော့ဒီစကလုံးတစ်လုံးကိုတစိမ့်ရိုက်ဒီအထိထွက်တော့မဲ့အချိန်ထိအောင်ဟာ तू ဘလောက်ပါရမီဖြစ်ခဲ့ရလဲ အဲ့ဒါပြောချင်တာအဲ့ဒါပြောချင်တာဒါကိုပြောချင်တာသူ့မှာစကလုံးတစ်လုံးတိုင်းဟောဖို့ဟောဖို့အတွက်ကိုလေးသိချင်းတဲ့ကဘာတသိန်းရင်းနှီးခဲ့ရတာဒါမှတရားလဲလဲနေတော့မှာဒါတော့ तू ပြောတဲ့စကားကလည်းပဲတရားတစ်လုံးဟာတရားစကားတစ်လုံးတစ်လုံးဒီဖရာတဆုတဆုဒါကိုပြောတာဖရာတဆုတဆုပဲတဲ့ဖရာရဲ့တရားစကားလုံးတစ်လုံးတစ်လုံးဟာဒါတော့မြတ်စွာဘုရားကဖရာပွင့်ပြီး ပွင့်တဲ့အခါကျတော့သူတရားတွေကိုဟောတော့မယ်ဒီတရားတွေဗုဒ္ဓဘာသာရဲ့ဒါခုနပြောပြ religious foundation ပဲเนาะ platform ပဲဆိုတော့သူစကလုံးတွေကိုအတိအကျကွက်တိအပိုလိုမရှိသူချပြရမယ်သူရဲ့လူတွေပြောမယ်ဆိုလို့ရှိရင်တော့ပြည်သူကိုချပြရမယ်ပေါ့ဗျာဒီနေ့တမတတွေလို့ပြောရတယ်သူရဲ့သူရဲ့ဒီ political platform ကဘာလဲသူချမပြဘူးလားလို့ဟုတ်တယ်လေချပြတယ်လေဟဲ့တကယ်ကသူချပြတယ်ဒါပေမဲ့အခုလွတ်တော်ရှာတောင်းလို့တော့ဘာတတ်နေသေးလဲဘာမှမတတ်နိုင်ချတော့ချပြတာပဲ ထားပါတော့အဲ့ဒီချတဲ့အခါမှာဒီစကလုံးတွေကိုသူကဟောဟာတာ terms တွေပေးရတော့မယ်ငါအခုသိလိုက်တာဘာလဲနာမည်ပေးရတော့မယ်နာမည်ပေးရတော့မယ်အဲ့ဒီပေးတော့မယ်စကလုံးကစရွေးရတာကဲဒါကိုဘာလို့ခေါ်မလဲဒုက္ခသစ္စာလို့ခေါ်မယ်အခုနာမည်ပေးပြီ နောက်သစ္စာသမုဒိယလို့ခေါ်မယ်နောက်သစ္စာនិရောဓလို့ခေါ်မယ်နောက်ဆုံးမက္ခဆိုခေါ်မယ်လို့လို့လည်းမဟုတ်ဘူး ပါဇက်ကများတန်းစီပြီးတော့ကြက်ပြီးသားဦးစင်းတို့ကြက်တယ်လို့မျိုးထွက်လာတာများမထင်နဲ့ဒီမှာဖေဒါကြီးတွေမှာအမြဲတမ်းဆက်ခဲ့ဆက်ဆက်ထုတ်ခဲ့ရတယ်ထုံနိုင်အောင်အရင်ဒီဘလောက်ကြာအဲလေးတင်ချင်တဲ့ကဘာတသိန်းအဲ့ဒါလည်းမှတ်တာအောင်အခုအဲ့ဒါကြောင့်ဒါကိုဘလို့ခေါ်မလဲလို့ terms တွေပြီးတော့မှာဒါကြောင့်အော်ဒါဒုက္ခလို့ခေါ်ပါလားဒီယုတ်ဒီနံယုတ်နံဆိုတော့ဖြစ်ပြနေတဲ့ယုတ်နံဒီသင်္ခါရဒုက္ခကြီးဒုက္ခဒါကြီးကိုဖြစ်ပြနေတဲ့ဒီယုတ်နံသဘောတဘာဝကြီးကို နာမည်ပေးရင်ဒုက္ခဒါကြီးကဘယ်တော့မှမပြောင်းမလဲပဲနဲ့အမြဲတမ်းမှန်တဲ့အတွက်သစ္စာနော်ဒါကြီးကအမြဲတမ်းဖောက်ပြန်နေတဲ့အတွက်ဆင်းရဲလို့ဒုက္ခမဖောက်မပြန်အလုံးအတွက်မှန်လို့သစ္စာဒုက္ခသစ္စာအဲ့ဒါဟာသစ္စာဉာဏ်ပဲနာမည်စကလုံးပေးလိုက်ပြီအဲ့ဒါသစ္စာဉာဏ်ဒါတော့ဖြစ်နေတဲ့သဘာဝကပရမတ်ကြီးကိုနာမည်မရှိဘဲနဲ့ဘယ်လိုလုပ်သိမလဲဘယ်လိုလုပ်ညွှန်းမလဲလို့ဘာမှခေါ်စရာမရှိဘူးဟုတ်တယ်မဟုတ်လား အကုန်လုံးတဲ့တဲ့ပြောမှဆိုဦးဇင်းကအကုန်လုံးယုံနံလေးတွေပဲဟေးဟိုယုံနံဟေးဒီယုံနံလို့ပြောလို့ရလားကိုမရှိဘူးလေရဦးတွင်းရွှေပဲတော့မှဦးတွင်းနဲ့ပဲဆိုခေါ်ရတာပဲနာမည်ခေါ်တာဒါမှသူထားလာမှာပေါ့အကုန်လုံးကတော့ယုံနံကြီးပဲလေဟိုယုံနံသေးသေးလေးဟိုယုံနံကြီးကြီးကြီးသွားလှုပ်ဆန်းကွာဆိုအကုန်လုံးကယုံနံကြီးပဲလေဒါကြောင့်မလို့လောကမှာဟောဟာတာလည်းအရေးကြီးတယ်ဒါကြောင့်ဟောဟာတာပြည့်ညတ်ဆိုတာလည်းအရေးကြီးတဲ့အတွက်ဒါကိုဒုက္ခသစ္စာလို့ခေါ်တယ်နော်ဒုက္ခဖြစ်ဖို့အကြောင်းကိုကြတော့သမုဒယသစ္စာလို့ခေါ်တယ် ဒုက္ခသမုဒယငြိမ်းသွားတဲ့အခါကျတော့နိရောဓလို့ခေါ်မယ်เนาะအဲ့ဒီအဲနိရောဓသစ္စာနိနိရောနိဗ္ဗာန်ကိုရောက်ဖို့အတွက်ကြတော့မက္ကသစ္စာလို့ခေါ်မယ်အဲ့ဒီလိုမျိုးစကလုံးတွေကိုမိမိကစကလုံးမဟုတ်ဘူးပေါ့နော်ဒါတွေကိုတိသွားတာကိုနာမည်ပေးတဲ့အခါမှာအဲတိသွားတာကိုသစ္စာဉာဏ်ဒုက္ခသစ္စာ သမုဒယသစ္စာနိရောဓသစ္စာမက္ကသစ္စာဒါဒါပါလားလို့တည်သွားတာတည်ပြီးတော့နာမည်ပဲတခါတည်းပေးသွားပြီပေးပြီးပြီကောင်းပြီ ဒုက္ခသစ္စာကိုဘာလို့ရမှာလဲသမုဒိယဘာလို့မလဲនិရောဓဘာလို့မလဲမေဃဘာလို့မလဲဆိုသူတို့ရဲ့လှုပ်เสียကိစ္စကရှိသေးတယ်ဇကလုံးထွက်လာပြီဒါပေမဲ့ तू ဘာလို့မလဲဆိုတော့လှုပ်เสียကြံသေးတယ်လေဒုက္ခကိုပိုင်းခြားသည့်သမုဒိယကကြတော့ပယ်ရမယ်និရောဓကြတော့ဆက်ရောက်ရမျက်မှောက်ပြုရမယ်သိရမယ်မေဃသစ္စာကြတော့ပွားရမယ်သူ့ရဲ့အလုပ်တူရဲ့လား အဲ့တော့သူတစ်ခုစီတစ်ခုစီတစ်ခုစီမှာရှိတဲ့တော့ဩဒုက္ခကိုငါပိုင်းပိုင်းပိုင်းခြားခြားထင်ထင်ရှားရှားသိရမယ်သမုဒိယပဲမယ်ညိုတော့တာကိုမျက်မှောက်ပြုရမယ်မက်ကာကိုပွားရမယ်လို့အဲ့ဒီလိုမျိုးသိသွားတာဩဒီအလုပ်လေးခုငါလုပ်ရမယ်လို့သိတာကိုဘာညာကိစ္စညာပြီးတော့ကောင်းပြီဟုတ်ပြီငါသစ္စာလေးပါးလည်းသိပြီတို့ရဲ့လုပ်ရမယ်လုပ်ငန်းကိစ္စ function လည်းသိပြီဒါပေမဲ့ငါလုပ်ပြီးပြီလားလို့စက်တက်ခါကျတော့ဟုတ်တယ်ပြီးသွားပြီ तू ပြီးလို့သိတာဒါအဲ့ဒါလို့သိတဲ့ပြီးပြီရဲ့လို့နောက်ဆုံးအနေနဲ့သိတာကို ကတဉဏ်ဦးဇင်းတို့ပိဿကဏဉဏ်လို့လည်းခေါ်သေးတယ်ဒါတော့တစ္ဆာတစ်ပါးတစ်ပါးမှာဘယ်နှခါသူပြန်ကြော့ရတယ်လဲဆိုတော့သုံးကာကြော့တယ်သုံးကာသုံးသုံးလီသုံးကာကြော့တဲ့အတွက်အပြန်သုံးပါနော်အဲ့အဲ့ဒီသုံးပါးကနေနောက်တဲ့တစ္ဆာလေးပါးရှိတဲ့အတွက်အချင်းရာအဖြစ်12ပါးလို့ဆိုတယ်ကောင်းပြီဒါကဏ္ဍန်ပြောလိုက်ပြီဒါတော့အခုနကပါဠိလေးမှာစကလုံးလေးတစ်လုံးဣဒံလို့ဆိုတဲ့စကလုံးရှိတယ်နော်ပါဠိလို့ဆိုရင် ဟိုအီဒီကာဆိုတာပြန်ပြီးတော့နောက်ကိုညွှန်းတာပြန်ပြီးတော့ refer လုပ်ထားတာအီဒန်လို့ဆိုတဲ့စကားလုံးကနော်ဒါတော့ they ဆိုတဲ့သဘောမျိုးပေါ့အင်္ဂလိပ်မှာ they လို့သုံးဘူးလားဒေဆိုတော့ तू တခုရှိရပြောခဲ့ပြီးပြီလေမပြောဘဲနဲ့ဒေသုံးလို့ရပါမလားမရဘူးသူတို့လို့ပြောရင်ဒါ तू ရှိမှခံထားတာရှိလို့ဒါတော့ဒီနေရာမှာဣဒံဣဒီကဆိုတာတခြားမဟုတ်ဘူးဥစဉ်တစောစောဒုက္ခသစ္စာဆိုတော့ငါဇာတိပိဒုက္ခ ဗျာတိပိဒုက္ခမရဏပိဒုက္ခဟိုးနောက်ဆုံးပိစုပါဒနဲ့ခန္ဓာဒုက္ခကြီးအောင်အဲ့ဒီဒုက္ခတွေပြောတာအဲ့ဒီဒုက္ခတွေအားလုံးဟာတဲ့အဲ့ဒါကိုပြောချင်တာနော်ဥပါဒနဲ့ခန္ဓာအဆုံးလေအဲ့ဒီဒုက္ခတွေအားလုံးကိုယဉ်ညွန်းလို့တခြားကိုယဉ်ညွန်းတာမဟုတ်ဘူးတဲ့ငါတို့စောစောလေးတုန်းကဆိုခဲ့တဲ့ဒုက္ခသစ္စာထဲမှာပါတဲ့ဒုက္ခတွေကိုယဉ်ညွန်းတာအဲ့ဒါကိုဣဒံလို့ဆိုတယ်ကောင်းပြီဥပါဒနဲ့ခန္ဓာကိုဒုက္ခသစ္စာကိုသိတယ်အဲ့ဒါလေးဖတ်ကြည့်ပါဦး ကောင်းပြီဒီမြတ်စွာဘုရားအရတ္တမဉ္ဇဉ်ကိုရတဲ့အခါမှာအမျက်ဆုံးဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုတွေ့တော်မူ၏ ထိုသို့တွေ့မြင်သောအခါခန္ဓာမစက်ဖြစ်ဖြစ်နေသောဤဥပါဒณะခန္ဓာ၅ပါးသည်ဆင်းရဲအမှန်တရားဒုက္ခသစ္စာဖြစ်ကြောင်းသိတော်မူ၏တဲ့အမှန်တော့အရတ္တမေဆိုတာတော့နောက်ဆုံးပေါ့နော်သောတာပတိမေကိုရကြတဲ့ဒီလိုနိဗ္ဗာန်ကိုတော့မြင်နေပြီဒါတော့အရတ္တမေဆိုတာကအပြည့်အစုံသိတာအပြည့်စုံနော်နောက်ထပ်လည်းပယ်စရာမရှိတော့ဘူးအမြင့်ဆုံးအထက်ဆုံးဉာဏ်ကိုအရတ္တမေဉာဏ်အဲ့ဒီဉာဏ်ကိုပဲတပိကျွတ်ဉာဏ်လို့ခေါ်တာအဲ့တော့မြတ်စွာဘုရားကအရတ္တမေဉာဏ်နဲ့နိဗ္ဗာန်ကိုတွေ့လိုက်ပြီဆိုတဲ့အခါကျတော့ ဒီဘက်မှာခန္ဓာဥပါဒာနဲ့ခန္ဓာတွေရှိနေတဲ့ဘက်ဒီ logi ဘက်ပဲဆိုကြပါစို့เนาะဖြစ်ဖြစ်ယုံနာနေရဲ့သဘောတွေကအချိန်တိုင်းဘာဖြစ်နေလဲဖြစ်တယ်ပြစ်တယ်ဒါတော့အဲ့ဒီဖြစ်ပြနေတဲ့သဘာဝနဲ့လဲပတ်နေတဲ့သဘောကိုပဲတန်တရားခေါ်တာပဲဒီခန္ဓာတွေဆက်နေတာတန်တရားဒါတော့အဲ့ဒီမှာအဲ့ဒီရဲ့ဖြစ်ပြနေတဲ့သဘောသဘာဝတွေဟာကိုရှိနေတဲ့အချိန်ကိုအခုတည်နေတဲ့အချိန်မှာဖြစ်တာလည်းမသိဘူးပြက်တာလည်းမသိဘူးဒုက္ခမှလည်းမသိဘူးပဲ မသိတော့ဘယ်ကြမှသိတယ်လဲဆိုရင်တပ်ပိညုတဉာဏ်ရလို့အဲရတ္တမဉာဏ်ရောက်တဲ့ခါနိဗ္ဗာန်ရဲ့ဟိုဘက်မဖြစ်မဖြစ်တဲ့ငြိမ့်တဲ့ဓာတ်ကိုသွားတွေ့တာနိဗ္ဗာန်ဓာတ်တန်တိလို့ခေါ်တယ်အတင်္ကတာပြုပြင်စရာမအကြောင်းမရှိတော့ဒါတော့ဦးဇင်းတို့ရဲ့ယက်တရည်သည်ပြုပြင်မှုနဲ့တည်တာအစားထိုးမှုနဲ့တည်ထားတာကံစိတ်ဥဒုအကြောင်းဘာနှပါလဲအဲ့ဒီ supporting လုပ်နေတဲ့အကြောင်းတစ်ခုခုပစ္စည်းသွားရင်ယွယွန်းသွားရင်မပြည့်မီတော့ရင်ဒါတပွားသေးပြန်ပြီ ဟုတ်တယ်မဟုတ်လားသေပြန်ပြီဆိုတော့သေလို့ရက်သလားဆိုတော့မရဘူးကံရှိတဲ့အတွက်ဘဝထပ်ဖြစ်ထပ်ဖြစ်ရင်ဖြစ်ပြက်ကတကထပ်မပါဘူးလားပါတယ်ဒါပေမဲ့သိသလားဆိုတော့မသိပဲအဲ့လိုလိုက်သွားနေတာဆိုတဲ့အခါကျတော့ဘဝဖြစ်တာကိုလည်းမသိဘူးဖြစ်ဖြစ်ဖြစ်တာလည်းမသိဘူးဒုက္ခလည်းမသိဘူးမသိတဲ့အခါကျတော့အဲ့ဒီမဖြစ်မသိခြင်းဆိုတဲ့ဒီအမိုက်တန်တရားအမောင်တွေကနေပြီးတော့မှလာခဲ့တဲ့ဟာကဟောငါတို့ဖြစ်ခဲ့တဲ့ဘဝကြီးဟာ ဒီအဖြစ်ပြင်းနဲ့တိဆောက်ထားတာဟာဒုက္ခကြီးကြောက်စရာကြီးပါလားမသိလို့တာငါတို့ကမိုက်မိုက်မဲမဲနဲ့ဒါကြီးကိုตายာနေတာတတ်မိနေတာပဲဆိုပြီးတော့ခုနကတဲကမ်းဘားမှာဆောက်တဲ့အိမ်ကြီးလို့နှိုင်းရှင်ပြီးတော့မှတွေ့တယ်သိတဲ့လူကတော့ကြောက်တာပေါ့မသိတဲ့လူကမကြောက်ဘူးလေတက်နေမှာပေါ့အဲ့တော့မြတ်စွာဘုရားနိဗ္ဗာန်လည်းမြင်ရောဟိုဘက်ကမဖြစ်မဖြစ်တာဒါတော့ဒီတစ်ဖက်နဲ့ဒီတစ်ဖက်ကအမောင်းနဲ့လင်းဘလို့မှမဆိုင်ဘူးမဆိုင်တော့ဟိုဘက်ကလောကီဘက်ကတော့ဖြစ်တယ်ပြစ်တယ်နော် အဲ့ဒီကနေတန်တရားလဲရတယ်ဟိုဘက်ကျတော့ဖြစ်ချင်းပြချင်းဆိုတော့သဘာဝကငြိမ့်သွားပြီသူတို့တို့ကဆန့်ကျင်ပဲဖြစ်ဖြစ်တယ်ဒီဘက်ကဖြစ်ဖြစ်ချုပ်တယ်ငြိမ့်တယ်ဒီဘက်ကအန္တရာယ်မရှိဘူးဘေးမရှိဘူးဒီဘက်ကအန္တရာယ်ဘေးနေတယ်အဲ့ဒီနှုတ်ကိုနှိုင်းရှင်ကြည့်လိုက်တဲ့အခါမှာသူတို့ကညံရတော့ဟိုဘက်ဒီဘက်ခွမြင်နေပြီဒီဘက်ကဒုက္ခပဲဒီဘက်ကဒုက္ခအဆက်ဒါတော့အဲ့ဒီဟာမှာမြတ်စွာဘုရားကနေပြီးတော့ဩငါတို့ဖြတ်သန်းခဲ့ရတဲ့ခန္ဓာ၅ပါးဒုက္ခဥပါဒณะခန္ဓာဒုက္ခဆိုတာ ဥပါဒနဲ့ခန္ဓာလောကကြီးကတကယ်တော့ဒုက္ခကြီးပါလားလို့အဲ့လိုသိသွားတာမသိခင်တော့ကိုယ့်အနေကိုတော့ချမ်းသာမဖြစ်မနေဘူးလားဖြစ်တယ်လေမဖြစ်ပဲနေမလားလို့ဟောဘဂဗြဟ္မာကြီးပြောတာပါဘဂဗြဟ္မာကြီးပြောတာမကြားဘူးလားသူစိတ်ထဲမှာဘဂဗြဟ္မာကြီးအမှန်တော့လူဘွားတော့ကတော့သူတော်ကောင်းမှာထားပါတော့ကျင်းချင်းပြောရတယ်သူကလူဘွားကာမဂုဏ်တွေညှင်းငွေပြီးတော့ရသေးလို့ဇံရ ဆံရပြီးတော့သရုတ်ထဆံရောက်သရုတ်ထဆံပုံအဝေရဘုံဘုံကနေပြီးတော့အထက်ဝေရဘုံဘုံသရုတ်ထကနေတတိယဆင်တတိယသရုတ်ဒုတိယဒုတိယနဲ့ပထမအောက်ပထမဆံပုံရောက်လာတာအဲ့ဒီချိန်ကျတော့ तू ဘာဖြစ်သွားလဲဆိုတော့ तू အထက်ပုံတွေမှာနေတော့ကညံနေရကောင်းတဲ့ခါကျတော့ तू အရင်ဘဝဘာကုသိုလ်လုပ်ခဲ့တယ်လဲဘယ်ဘဝလာခဲ့တယ်လဲဆိုတော့ तू ကု तू ဘဝနဲ့ तू ကုသိုလ်ကိုမှတ်မိနေတော့ तू ဘာသာ तू တန်တရားမရှိဘူးအေးဗရမဇန်အထိအောက်ကိုဆင်းရင်ဆင်းရင်ဆင်းကနေဗရမဇန်လည်းရောက်တော့အဲ့ဒီမှာမေ့ရောမေ့ကုန်တဲ့ခါကျတော့ သူလာတဲ့လမ်းကြောင်းလည်းမသိတော့ဘူးသူ့ဘဝလည်းအထက်ကလာကမှလည်းမသိဘူးဝေယဘုဘဝနဲ့တဖြည်းဖြည်းဆင်းလာတာလည်းမသိတော့မသိတဲ့ခါကျတော့ဟာတို့ဗရမဇန်ဘုံသားတွေဆိုတာကဟာဒီမှာမြဲတယ်ချမ်းသာတယ်ထာဝရတည်တယ်အိုတာမရှိနာတာမရှိသေးတာမရှိဆိုစိတ်ထဲအဲ့လိုဖြစ်တာအမှန်တော့သူအရင်ဘဝသူတော်ကောင်းဟိုးဘဝတုန်းကဒါဟုတ်သီးလို့ဖះသွားပြီးတော့သူ့ကိုချွတ်တော့ဖះလည်းမြလားမြတ်စွာဘုရားကြွပါကြွပါကြွပါမလာတာလည်းကြာပြီရှင်ဖះအတော်ကြီးကြာမှဒီလိုရှိအလှည့်ပေးတာဟုတ်ဖះဒီလိုဘုံကောင်းပါတယ်တဲ့အင်မတန်ချမ်းသာတယ်ဖះမြဲတယ်ဖះသေးတာမရှိအိုတာမရှိနာတာမရှိတဲ့ ဟဲ့မင်းတော်တော်မိုင်မဲတာကိုမင်းမသိမိုင်မဲလေခြင်းတကားဆိုမြတ်စွာဘုရားပြောတယ်သူကလည်းအလျှော့တော့မပေးဘူးဘုရားတော့ငါတော့ချတော့မယ်ဆိုတာသိတော့သူနဲ့အပေါင်းပါတယ်ဒီပြတော့မဟုတ်ပါဘူးဘုရားတဲ့ဒီပြတော့82ယောက်တောင်ရှိပါတယ်တဲ့သူတို့လည်းပြောပါတယ်တဲ့သူကသေပေါ်ညှိတာကျုပ်တို့လည်းအဲ့ဒီလိုပဲကျုပ်တယ်မဟုတ်ပါဘူးဗျာဥညာရှင်ကြီးလည်းပြောမပေါ့ကျုပ်တို့ကအဲ့လိုမသိတော့ဘူးလေကဲ ဘဝလည်းဘဝမှမသိတော့ဘူးဒုက္ခလည်းဒုက္ခမှမသိတော့ဘူးတော်တော်သူ့ဘဝတူမိတဲ့ခါကျသူအဲ့ဒီလိုဘဝမှာအကြာကြီးနေရတာကိုပဲအဲ့မှာထာဝရဆိုတဲ့စကားလုံးအဲ့ရစဖြစ်တာထာဝရအမြဲတည်တယ်ဆိုတာဣဒရာနေမနာဆိုတာသူဖန်ဆင်းလို့တတ်တော်ရဖြစ်တယ်ဆိုပြီးတော့ဖန်ဆင်းရှင်ဝါတာသူရှိကလာတာဒါတော့ကိုဒီအချမ်းသာဆုံးအမြတ်ဆုံးငါတဲ့ငါနေတဲ့ပထမဇာမုတ်တဲ့ကျန်တာလည်းမသိတော့ဘူးဆိုတော့မျက်နာလည်းမသိတော့ဘူးလေမသိတော့ငါပထမဇာမုတ်တဲ့မြတ်တဲ့ဘုံဘယ်မှမရှိဘူးရှင်ဘုရားဒီပြီတော့ဘုံကအချမ်းသာဆုံးဘုရားကဲ သူတို့တတ်တော်ရတယ်ကိုလည်းကိုချမ်းသာလေးနဲ့ကိုကိုစည်းစိမ်နဲ့ကိုရတာဒီလိုပဲအောက်မေ့ကြတာပဲဒါကိုမြတ်စွာဘုရားအရတ္တမင်းနဲ့တွေ့တဲ့ကဩငါတို့ဖြတ်တန်းတဲ့ပေါ်ကြီးဒုက္ခကြီးပဲလို့အဲ့ဒါသိတာသိတဲ့ခါကျတော့အဲ့ဒီဥစဉ်တို့ဖြတ်ခတ်သမျှဥပါဒနဲ့ခန္ဓာမှန်သမျှသည်ဘာသစ္စာဒုက္ခသစ္စာတဲ့အဲ့ဒါကိုမြတ်စွာဘုရားအရတ္တမင်းညာနဲ့တွေ့သွားတာဥစဉ်တို့မတွေ့သေးဘူးရှင်းပါတယ်မတွေ့သေးဘူး မတွေ့သေးရင်ကျုပ်နဲ့ကျုပ်တို့နဲ့ဘကတို့နဲ့က82ယောက်ထဲမှာပါခဲ့တယ်ဟောဒီ82ယောက်မပြည့်သေးဘူးတဲ့ကျန်တာတွေပဲရောက်နေတယ်ဘကကတော့82ယောက်တော့ရှိသေးတယ်တဲ့သူလိုပြောတာအဖော်ညိတာ तू က तू ခါတော့မယ်ဆိုတော့ तू ကြော်တော့မှခံဘုရားတော့ငါဆော်တော့မှဆို तू ကလည်းသိတယ်ကဲအောက်ကလည်းဖတ်ကြည့်ပါဦးပုပ္ပေအနန္တုတုတေသူ ရပြီရပြီနော်ဒီနေရာမှာအဲ့ဒီစကလုံးသိပြီးတော့မှအဖို့တန်တယ်ဥစဉ်ဒါမှမဟုတ်ပါဠိမှာရောမြန်မာမှာရော underline ထားပေးထားတယ်မြတ်စွာဘုရားလို့ခေါ်ရခြင်းမှာအဲ့ဒါတည်းကသူဖော်ထုတ်နေတာမြတ်စွာဘုရားအလောင်းတော်ဘွားတော်ကအာလာရနဲ့ဥဒကအဲရစ်တဲ့ဆရာကြီးတွေရှင်မှာနိမခံဘူးလားဒါတော့သူခံလို့ရတဲ့နိကလောကီတမဘတ်ပဲရတယ်တမဘတ်၈ပါးရတယ်မြတ်စွာဘုရားကဦးဇင်းတို့ဒီဒီအမတဓမ္မလို့ခေါ်တဲ့မသေးတဲ့တရားရှာဖို့တောထွက်လာတာ ဒါတော့ तू ကအာလာရနဲ့ဥရကရည်တည်ကြီးလို့ရှိရင်သွားတဲ့အခါကျတော့ရတာကလောကီထဲမှာတော့အမြင့်ဆုံးတော့ဥရကရည်တည်ကြီးရောက်တဲ့အခါကျတော့သမဘတ်၈ပါးအပြည့်ရပြီ तू တောင်မရရှာဘူးသူ့ဆရာသူ့မဟုတ်သူ့ဖေပေါ့ဗျာပေးတဲ့နေ့ကို तू လည်းကျင့်တုံးပဲအေးငါတော့ကျင့်တုံးကွာတဲ့မင်းဟောတာနဲ့ကျင့်ဆိုတော့ဘုရားကတက်သွားတယ်၈ပါးလုံးပြည့်အောင်ရတယ် तू ကကြံနေခဲ့တာဒါလည်းမင်းမဆရာလို့တော့ဆိုပြီးတော့ तू ဆရာတောင်တက်တာနော်မလို့မလို့ချင်ဘူးတဲ့မလို့ချင်ဘူးတဲ့ ဘာဖြစ်လို့လဲဒီဟာသိလို့ရှင်ဗျာဒီနေဝတညာနာတညာရဏဘုံမှာကဘာပေါင်းမြောက်များဆို7400လောက်သူကသွားပြီးတော့လောကမှာကတော့နော်နိဗ္ဗာန်တာမရှိခဲ့ဘူးဆိုရင်ဟောဒီနေဝတညာနာတညာရဏဘုံကအကောင်းဆုံးယုံမှန်နာမှရှိမှတော့မသိလောက်ငြိမ်သက်ပြီးတော့နေတာဒါကြောင့်နေဝတညာနာတညာခေါ်တာစိတ်ရှိလေသလားမရှိလေသလားကိုမသိလောက်ငြိမ်သွားတာအဲ့ဒါလောက်ငြိမ်တယ်အဲ့ဒါလောက်ကောင်းတာယုံမရှိဘူးလေအရူပနာတရားတော့ရှိမှမသိမှမသိအောင်အဲ့ဒါလောက်ကောင်းတာဒါပေမဲ့မြတ်စွာဘုရား အေးဒီချမ်းသာသည်ရှိမမရှိမမသိလောက်အောင်သာငြိမ်သွားတာခန္ဓာကနေပြတ်ထွက်သွားရလားဥပါဒณะခန္ဓာနဲ့တွယ်မနေဘူးလားခန္ဓာတွယ်ရင်ဘာရှိအဲ့ဒါပြောတာချမ်းသာกว่าခန္ဓာတွယ်မှတော့ဒုက္ခကြီးနေတဲ့ငါရှာတာကမသေးတရားခန္ဓာရှိရင် သေဦးမှာသေကိုသေမှာသူတတန်သူသူ life span ကိုရင်သေပြီ7000လေးတောင်ကကပါဆိုရင်သေပြီဆိုတော့သူအသေးမရှိဘူးလား အသေးမရှိရင်အမတလို့ခေါ်လို့မရဘူးဒါမြတ်စွာဘုရားအမတရှာတာဒါတော့အဲ့ဒီချိန်တုန်းကသူ့ဆရာကအဲ့ဒီစကလုံးကိုတင်တောင်ဒီဟာကိုကြင့်မမပြောနဲ့ဒီစကလုံးတော့သူမသိဘူးဒါကိုပြောချင်တာအလားရနဲ့ဥဒကဆံမှာနီးတော့ခံပါတယ်တဲ့ဒါပေမဲ့သူ့နီးကလောကိသမဘတ်ကိုပဲသူပြောတာဇန်နေရချောင်းချက်ဒါတော့အလားရနဲ့ဥဒကရဲ့တေကြီးကဒီဒုက္ခလွတ်ရသစ္စာလေးပါးနဲ့ပတ်သက်တာကိုဒါဒုက္ခပဲဟာဒါကသစ္စာညာကိစ္စညာကတညာလို့ဒီလိုသူသင်ခဲ့ဘူးသလားဆိုတော့မသင်ခဲ့ဘူး ဖယားကိုနဲ့ကလည်းဝန်ခံတယ်ငါလည်းရှေ့မှာကြားတော့မကြားဘူးတဲ့ကဲအခုမှသိတာအဲ့ဒါလိုမျိုးသူများရှေ့ကမသိသေးတဲ့အရာကို ဖော်ထုတ်နိုင်လို့လည်းပဲတမ္မာတမ္ဗုဒ္ဓတို့မို့ဆိုရင်တမ္မာတမ္ဗုဒ္ဓနောက်မှအဓိပ္ပာယ်လာလိမ့်မယ်မခေါ်ဘူးမခေါ်ဘူးဒါကြောင့်ဖျားဆိုတဲ့ဖျားဖော်ထုတ်တဲ့ဇာကလုံးတွေဟာများသောအားဖြင့်တချို့ကလည်း reprove လုပ်တာလည်းရှိပါတယ်များသောအားဖြင့်က ရှေ့မှာဘယ်သူမှဟိုဖျားဖျားတဆူတော့မဟုတ်ဘူးပေါ့နော် ဒီလက်ရှိအချိန်မှာဘယ်သူမှဟောပြီးသားမဖြစ်ရအောင်ဟောပြီးသားမရှိစေရဘူးဟောပြီးသားရှိခဲ့မယ်ဆိုလို့ရှိရင်ကြားဘူးတာဖြစ်မသွားဘူးလားဘယ်သူတော့ဟောဘူးတယ်ဆိုရင်ဒါကြားဘူးနာဝဖြစ်ရပြီအဲ့တော့မြတ်စွာဘုရားတရားမှန်ကြားဘူးနာဝကိုမရှိရအောင်ကြားဘူးလို့အရိယာဖြစ်တယ်ဆိုရင်အဲ့ဒါဘုရားမဟုတ်တော့တာဝကခေါ်တယ်တာဝကဆိုတာရိုးရိုးရဟန္တာရှင်သာရိပုတ္တရာလို့လို့ရဟန္တာမျိုးပြောတာဒါကြောင့်ဘုရားရောပိစိကဗုဒ္ဓရောနှစ်ခုလုံးနှစ်စုလုံးဒီ ရှေးကမကြားဘူးတဲ့စကားကိုကြားပြီးတော့မှသူတို့ကအရိယာဖြစ်သွားကြတာဒါကြောင့်မလို့ပုပ္ပေအနာနုတုတေတုဆိုတာအမတန်မှလင်းနေတဲ့စကားလုံးဖြစ်ပါတယ်ဒါကြောင့်သူကိုယ်ပိုင်ဉာဏ်ဖြင့်သစ္စာလေးပါးကိုရောတိုင်းရှားပွေထိုးထွင်းသိမြင်လို့နော်ဒီစကားလုံးကိုမြတ်စွာဘုရားကျူးရင်တာဟောဒီစကားလုံးဒီငါရှေးကတောင်မကြားခဲ့ဘူးဘူးတဲ့အခုမှဉာဏ်မြင့်ထိုးထွင်းသိတာနော်ဒါကြောင့်ဦးဇင်းတို့ဒီမှာ သူတစ်ပါးထံနိမခံမဲ့ဆိုတဲ့အထက်မှာအလာရတို့ဥဒကတို့ထံမှာနိခံလို့ရတဲ့အထက်မှာအဲ့ဒါတွေမပါဘူးလို့မှတ်တာသူကိုယ်တိုင်ကြင်ကြံကြိုးကိုအားထုတ်လို့ရှာဖွေစူးစမ်းကြင်ကြံမှုကြောင့်ဘုရားဖြစ်တယ်ဘုရားဖြစ်တဲ့အတွက်ဒါကိုသိတယ်ဒါကြောင့်ရှေးတုန်းကတောင်ဒါကိုမတွေ့မသိခဲ့ဘူးဘူးဆိုတဲ့ဟာကိုပုတ်ပေအနန္တုတုတေတုဆိုတဲ့စကားလုံးနဲ့ဖော်ပြတယ်ဤကဲ့သို့မကြဘူးသေးသောအတိညာများဖြစ်ခြင်းဟူသောစကားသည်တမ္မာသမ္ဗုဒ္ဓဘုရားရှင်များ ပိစေကဗုဒ္ဓမရသာဆိုင်ပါသည်ကြံသောတပိတာဝကအလုံးဘုရားထံမှတရားကိုကြားနာရမှသာလျှင်အသိဉာဏ်ဖြစ်ပေါ်ရ၏ဒါတော့ကြားနာလို့အသိဉာဏ်ဖြစ်တယ်ဆိုရင်တာဝကတပည့်လို့ခေါ်တယ်ဒါကြောင့်မလို့မြတ်စွာဘုရားမကြားဘူးမသိဘူးတဲ့တရားတွေကိုသူကိုယ်တိုင်အသိဉာဏ်နဲ့ထိုးထွင်းပြီးတော့သိလို့သူ့ကိုတာမာတမ္ဗုဒ္ဓလို့ခေါ်ပါတယ်ဒါကြောင့်ဦးဇင်းတို့ဒီညတော့ဒီနေရာလေးမှာထားပြီးတော့ဦးဇင်းတို့လည်းပဲကိုင်းကိုကိုယ်တိုင်မတွေ့မကြုံဘူးသေးတဲ့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 ခြင်းလဲရလဲဒုက္ခဗေဒံယမ္မအပေါင်းမကောင်းဟုသမျှမတွေ့ရပဲသဗ္ဗအိဆာမင်္ဂလာကိုရွယ်ကာတာတိုင်းရစေတော်ယနေ့ယခု ပြုပြုသည်မြမြတ်ဘာကကိုမိဘဆရာမျိုးသဟာနဲ့ကိုမာဆောင်ချက်ကိုဆောင်နှကအရင်စာ၍ ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေင့ဝေသည်ညာထွေသာဓုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု